ဒီနေ့သာသနာတော်တက်ကြတဲ့2558ခုနှစ်ဂောဇာတက်ကြတဲ့1348ခုနှစ်ဒေါ်သရင်လာဇုတ်10ရက်ခရစ်တက်ကြတဲ့2013ခုနှစ်စက်တင်ဘာလ29ရက်တနင်္ဂနွေနေ့ဒေလီစီတီမြုပ်ထေရဝါဒဓမ္မအသင်းနိုင်သင်ကြားအပ်သောဓမ္မစကဗုဒ္ဓနာသုတ်ရဲ့အဆက်ဒီနေ့တမ္မာသင်္ကပ္ပမဂ္ဂင်အကြောင်းဆက်လက်သင်ကြားမှာဖြစ်ပါတယ်အမ် ပေးခဲ့တဲ့အပတ်ကနိဗ္ဗာန်ဈေးရှိတယ်ဆိုတော့တဏ္ဍတရပြတ်သွားတယ်ပေါ့လေတဏ္ဍတရကျော်ရတယ်ဒါဒီတစ်ခေါက်ပြန်ပေါ်လာပြန်ပြီပေါ့ပေါ်လိုက်ပြောက်လိုက်ဆိုတော့ပေါ့ဟိုရင်သွားတရိရတယ်ရှေးတုန်းကဘုန်းကြီးတွေဟိုးရှေးတုန်းကရလက်ဘုန်းကြီးတွေတရားဟောရင် တရားဟောရင်ဘုန်းကြီးတွေကပလင်ပွင့်ဆိုတာဘုရားရှိခိုးတော်၎င်းမေတ္တာပို့တော်၎င်းတခုခုရွတ်ဖတ်ကြတယ်ပေါ့လေဒါပေမဲ့ရလက်ခက်ကဘုန်းကြီးတွေအတန်အဓိကထားဟောတော့အဆွဲအငဲအဆိုတွေနဲ့ဆိုတော့အောင်မောင်းကြီးတို့အတန်မျိုးနဲ့သူတို့ကတချင်းတွေကဗျာတွေနဲ့ဆိုပြီးတော့ဖွင့်တာအဲသူတို့ကတစ်ခါတလေကြတော့တနေ့တစ်ခါပြင်လာမျိုးရှိတယ်ဆိုတော့တနေ့မှာတစ်ခါတွေ့တဲ့နေရာမျိုးတွေနေမှာပေါ့လေ ဒါတော့တနေ့တစ်ခါဒီပလင်ရောက်လာတဲ့အခါကျတော့ရောက်လာတဲ့ပြိဿကိုသူကဘုရားရှိခိုးတော့မေတ္တာပို့ရတဲ့ပလင်မဖွင့်ဘူးသူဖွင့်တာကအဆိုးအငိုထိုးတို့အသုံးတွေနဲ့အပြူအိုချိုချိုပြုံးတို့ရဲ့ကိုကိုဖုံးရောက်ခဲ့ရပြန်ပါဘောနောက်တစ်ခါအခုလည်းကိုကိုဖုံးရောက်ခဲ့ရပြန်ပါဘောနောက်တစ်ခါ နောက်တော့ကပြန်ရောက်လာပြီဟုတ်လားကျုပ်လည်းအဲ့လိုပဲဆိုရမှတင်တယ်။ကဲနောက်တစ်ခါပြန်စတော့မေခင်ရှစ်ပါးရရှစ်တမ္မဝါစာပြီးသွားလို့တမ္မကမ္မန္တဆက်ကြစို့နော်တမ္မကမ္မန္တဒါတိကြပြီးသားပါသို့တော်လည်းအဲ့ဒီတမ္မကမ္မန္တမေခင်ဆိုတာလေးကိုစပြီးတော့ဖတ်ကြကြည်ညိုကြရအောင်တမ္မကမ္မန္တမေခင် ဒါတမ္မာကမ္မတမဲ့ခင်ကဘယ်လိုဖြစ်တာလဲဆိုရင်တမ္မာကမ္မတဆိုတာကဒါကဘုရားတို့တရားဒီတဏ္ဍတဏ္ဍသားတွေအတွက်ကတော့အလုံးကျင်နေလောက်ပါပြီတမ္မာမှန်ကန်တဲ့ကမ္မတပြုလုပ်ခြင်းဆိုတော့မှန်ကန်တဲ့ပြုလုပ်ခြင်းဆိုတာလူမျိုးဘာသာမရွေးအချိန်အခါမရွေးအရှိအနောက်မရွေးเนาะအများတကာလက်ခံနိုင်တဲ့အလုံမျိုးပြောတာ ဆိုတော့ဒါတော့အများတကာလက်ခံတာဘုရားပွင့်တာမပွင့်တာနဲ့ကိုမဆိုင်ဘူးနော်ဘုရားမပွင့်လည်းပဲစစ်ကြောရမင်းကြီးတို့လိုသူတော်ကောင်းတွေရှိနေတဲ့ခါကျတော့သူတော်ကောင်းကြီးတွေရှိကြသေးတာပဲပြီးတော့ပိစကဗုဒ္ဓတွေရှိသေးတယ်ဆိုတော့အဲ့ဒီဘုရားပွင့်သည်ဖြစ်စေမပွင့်သည်ဖြစ်စေသူတော်ကောင်းပုဂ္ဂိုလ်တွေကလူသူတော်ကောင်းရန်သူတော်ကောင်းပေါ့နော်ဘယ်သူပဲဖြစ်စေတော့လောကမှာသူတော်ကောင်းပုဂ္ဂိုလ်တွေကနေပြီးဒါမကောင်းဘူးရေလို့တတ်မှတ်ထားတဲ့အလောက်ကနေရှောင်ကျင်တာ ဆိုတော့အခုကြည့်လိုက်လေသူ့အသက်ကိုတတ်တယ်ကြိုက်မကြိုက်ကိုယ့်ဘာသာကိုပြန်မေးငါအသက်ခံအသက်ငါအသက်တတ်ခံရငါကြိုက်သလားတော့မေးလိုက်သူများမမေးနဲ့အဖြေကကိုယ့်ဘာသာကိုထွက်တယ်ကိုယ့်အသက်ကိုကတော့အကုန်လုံးကဖက်တွယ်ထားကြတာပဲနော်လူတယောက်ကဓမြတိုက်တယ်ဆိုတော့ဓမြတိုက်ခံရတယ်ဆိုလို့ရှိရင်ဘာအရင်ပေးလဲပျက်စီးအရင်ပေးတယ်ဟုတ်လားကျုပ်ရှိတာယူခြင်းယူသွားပါ အသက်တော့မတတ်ပါနဲ့ ဟာမင်းတတ်မယ်အသက်တမတတ်ပါနဲ့ဗျာခမရလက်ဖြတ်ခြင်းတော့ဖြတ်သွားပါဟုတ်လားနောက်ဆုံးမရမှာတာသေခန္ဓာမရမှာတာသေခန္ဓာအဲ့ဒီတော့တချို့နေရာတွေမှာတော့ရှိပါတယ်သားသမီးနဲ့မိဘဖြစ်ကြတဲ့အခါမျိုးတွေဆိုတော့မိသားသမီးကသားသမီးကိုမိဘကချက်လွန်းလို့သားသမီးတွေမိဘကအသက်နဲ့ရင်းပြီးကဲတင်ကြတာဒီဒါတွေကတော့အများကြီးဒါတွေကတော့အများကြီးတိရစ္ဆာန်မှာတော့ရှိတယ် ဟိုတော့ကပဇွန်တောင်းမှထင်တယ်ဥစဉ်ပဇွန်တောင်းလက်မှတ်တာပဲလမ်းပေါ်ကခွေးလေးတွေကခွေးလေးတွေတခါတည်းဆောင်းရသည်ခွေးတွေမွေးပေါက်ထားလမ်းဘေးမှာခွေးလေးတွေကနည်းနည်းလေးလမ်းသွားတော့လမ်းပေါ်တွေထွက်လာထွက်လာတော့ကားတွေကလာကားတွေကလာတဲ့ခါကျတော့အဲ့ဒီသူခွေးကလေးသူသားလေးလမ်းပေါ်သွားတော့ကားတိုက်မှာဆိုလို့ကားလာနေတော့အဲ့ဒီခွေးကိုခွေးမကြီးကသွားပြီးကိုယ်ကနေငုံပြီးတော့ဒီလမ်းဘေးကိုဆွဲလာတာဒါပေမဲ့ကားအမြန်တဲ့ခါကျတော့ကလေးကိုပါဇက်ကငုံပြီးဒီဘက်ကိုလှည့်ခင်တယ် ကားကခါဖြတ်တိုက်သွားတာခါတစ်ပိုင်းကြီးဒီဘက်နော်ဒီပြောဖင်ပိုင်းကြီးပေါ့ဗျာပြောရင်တော့ခြေထောက်ရက်ဖင်ပိုင်းကြီးကားတိုက်တဲ့ထဲမှာဒါတော့လက်နှစ်ဖက်ကိုရှေ့ကိုရောက်အောင်ရစ်ပြီးမှပလက်ဖောင်းကိုရောက်အောင်သွားတယ်စဉ်းစားကြည့်စမ်းဘလောင်များသနာစရာကောင်းတယ်ဖင်ပိုင်းကြီးကမှကားတိုက်သွားပြီဒါတော့ခွေးတောင်ကလေးကိုအဲ့လိုအသက်နဲ့အသေးခံခဲ့တာဒါကြောင့်မေတ္တာကိုဥပမာ ပေးတဲ့အခါကျရင် မာတာယထာ နိယံဗုဒ္ဓနော်မာယုတာဧကဗုဒ္ဓမနုရခေတဝိတိသောသားတဝိတိသောသမီးရှိတဲ့မိခင်ဟာဟောဒီသားအတွက်သမီးတို့ကိုမိခင်ကအသက်နဲ့လဲပြီးတော့ကာကွယ်စောင့်ရှောက်တယ်လို့ပဲနော်အဲ့ဒါမျိုးချစ်တယ်လို့ပဲအဲ့လိုမိခင်ရဲ့မေတ္တာမျိုးနဲ့ဥပမာပေးတယ်ဒါကြောင့်လောကမှာအသက်တတ်တဲ့ဆိုတဲ့အလုပ်ဟာမကောင်းတဲ့အလုပ်ဖြစ်အများကညီလူညီမျှတတ်မှတ်ထားတယ် ကိုကိုယ်တိုင်လုံလဝရိယနဲ့ဇွဲနဲ့ရှာထားလို့ရတဲ့ပစ္စည်းဥစ္စာကိုလူတိုင်းကလိုချင်လို့သုံးချင်လို့ချစ်လို့ကြိုက်လို့သဘောကျလို့ရှာထားတာကြီးပဲကိုကတေးချာချာဇွမ်းတဲ့ဘက်နဲ့ရှာဖွေပြီးတော့မှဆူဆောင်းထားတယ်ဟောခိုးသွားရင်ဘလို့ဖြစ်လဲမကြိုက်ဘူးမကြိုက်ဘူးနော်ဒါကလူဆိုတာမပြောနဲ့ဦးစင်းတခါတော့ငါဘယ်မှလဲမသိဘူးတော်တယ်တနေရာရောက်တော့ ပြင်းတာနဲ့ဟိုကြည့်ဒီကြည့်ရှောက်ကြည့်နေတယ်ရှောက်ကြည့်နေတဲ့ခါကျတော့တက်ပံပေါ်ကအသီးလေးတွေကျွေတော့ရှင်ကလေးတွေအဲ့ဒီအစီကိုလိုက်ခွာပြီးတော့တဏှာသွားဖွက်ထားတယ်သူတို့စားလို့ရတာတဏှာသွားဖွက်တာအဲ့ဒီခွာဖွက်တဲ့ခါမှာသူအစီလေးကိုအခွန်လေးတွေကိုသူခွာပြီးနောက်တစ်ခါစားရင် ready made ဆိုတဲ့သဘောမျိုးအစီလေးတွေဖွက်ပြီးတော့သူတို့ကရေရွက်ကလေးနဲ့ဖုံပြီးခြေထောက်ကလေးနဲ့နင်းထားတာအဲ့ဒါကိုအပေါ်ကချောင်းကြည့်တဲ့ကြီးကရှင်လက်ထွက်သွားရောလာခိုးတယ် ဥစဉ်ကြည့်နေတော့သူတို့ချင်းလည်းပဲအလက်တုတ်တာရှိတယ်ကိုလို့နော်ပြီးတော့ရှင်လေးလာကြည့်တော့မတွေ့ဘူးနောက်တစ်ခါပြန်တစ်ခေါက်လာသဲလာတယ်လေသဲလာတော့သူစောစောအစီလေးမရှိတော့မရှိတော့အဲ့ဒီရှင်အိုင်နာမထားတော့ကြည်ပြင်သွားထားတယ်ဆိုတော့ကြည်တလိဆန်လည်းပဲနှမျောတာပဲနှမျောတာပဲငိုများငိုတိုင်းဟောဒီရှင်ငိုအောင်ပဲငါထားတာလေးပဲကုန်ပြီအဲ့ဒါပါဇက်ကဒုတိတတောက်တာဆဲတိုင်းဆဲအောင်ပဲဦးဇင်းတော့နားမလဲလို့တာနော် तू ကအမဲ အတမ်းမြည်တဲ့ကိုကိုကိုကိုကိုကိုနဲ့မြည်နေတာပါဇက်ထက်အစာဒီအလုံးလေးလည်းကဲ့ရဲ့ဆိုတော့ဒါဟာဘာလဲဆိုရင်ဒီတွတ်တွတ်မြည်တာဟာဘာဖြစ်တော့မလဲငါဟာကိုခိုးရကောင်းလားဟဲ့ဘာလားညာလက်တာတိုင်တော်နေတာကြံစီနေတာလဲကြိမ်သေးနေတာလဲဖြစ်ကောင်းဖြစ်မယ်ဟုတ်တော့မဟုတ်လားဆိုတော့ဒါဟာတိလိษံတောင်းမှမကြိုက်ဘူးတိလိษံတောင်းမကြိုက်မကြိုက်ဘူးဆိုရင်ကြိုက်တို့လူသားတွေကြတော့ရှောင်းလိုက်ကြစို့ကွာအာဒိဏဒါနာဝိရမနိသိခာပရသမာရိယာမိဒီလိုဆောက်တည်ခဲ့ကြတာ နော်နောက်ပြီးတော့မှ ကာမေတုမိစ္ဆာစာရဘယ်မိဘမဆိုဘယ်သားသမီးမဆိုကိုသားကိုမယားကိုကိုသားသမီးချစ်ကြတာကြီးပဲနော်ဒါတော့သူများကိုကကိုသားသမီးအတိုက်အမြုံမှာချစ်ချစ်ခင်ခင်ကလေးရှိနေတာကိုဒီပြင်ကတယောက်ကနေပြီးတော့မှဝင်ရောက်ကျူးလွန်စော်ကပြမမယ်ဆိုရင်ဒီအတိုက်အမြုံလေးကဘာဖြစ်သွားပြီလဲဟာအကုန်လုံးပြတ်သွားပြီအကုန်လုံးပြတ်ကုန်ပြီအိမ်ထောင်ကြီးတွေစူးစိမှုချစ်ခဲ့ဖို့ညင်ညွတ်မှုတွေယုံကြည်မှုတွေအကုန်လုံးသွားတာပဲနော် အဲ့တော့ဒါတော့တို့တွေဟာတယောက်နဲ့တယောက်ဟာနော်ချစ်ချစ်ခင်ခင်နဲ့မိသားစုတိုင်းလည်းရှိရမယ်အစုမိသားစုဆွေမျိုးတိုင်းလည်းရှိရမယ်ရက်ွက်တိုင်းလည်းရှိရမယ်ဒါတော့အဲ့ဒါတွေကိုညီညွတ်ညွတ်နေနေအောင်ဆိုရင်နော်သမီးပြိုကလေးတယောက်တည်းညတကောင်လမ်းပေါ်လျှောက်ပြန်ချင်းပြန်လာအင်္ဂါမိဘကစိတ်ချလက်ချအိပ်ပြီးစောင့်နေနေတဲ့အဆင်မျိုးတိလူတွေကဒီလိုမျိုးတတ်မှတ်ခဲ့ကြတာနော်ဒီ ဒီမဂဒေဝတို့အာမဂဒေဝတို့လည်းဒီမဆလရွာသားနော်မဂလူလင်တို့မဂလူလင်တို့ နေကြတဲ့အချိန်တုန်းကဟာသူတို့ရက်သူတို့ရွာမှာသူတို့ဘာသာသူတို့ရက်ရွာตายာရေးအတွက်ကိုအခြေခံဥပဒေခုနှစ်ချက်နဲ့ချမှတ်ခဲ့တာသူတို့သဘောတူညီအလုံးဒီနေ့ခေတ်လို့ပြောမယ်ဆိုလို့ရှိရင်တော့ town hall ပေါ့ city hall လို့ town hall လို့ ရွာဆိုတော့ village hall ပဲရှိမှာပေါ့စူပြီးတော့မှကောင်းလို့ရရခုနှစ်ချစ်ထုတ်ထားတာပါဠိလေးလိုပြောရင်တော့ရှုပ်ပါတော့ဗမာလိုပဲပြောပြပေးမယ်သူတို့ရက်ရွာမှာနော်အများတကပျော်ပျော်ရွှင်ရွှင်ချစ်ချစ်ခင်ခင်စီစီလုံးလုံးနဲ့ဒီဘဝမှာလည်းနေနိုင်စေတည်ပြီးလို့တမလွန်ဘဝမှာလည်းကောင်းရာသူကတွေရောက်စေဆိုပြီးတော့သူတို့ကအခြေခံမူခုနှစ်ချစ်ချတဲ့ထက်မှာဘာပါလဲဆိုရင်ဂျေဇုကြည်မာမိဘများဝတ္တရားကြည်အောင်ပြုပါမယ် နံပါတ်1စင်မြင်နံပါတ်1 constitution เนาะကျေးဇူးကြီးမားမိဘများဝတ္တရားကြည်အောင်ပြုပါမယ်ဟောမိဘဆိုတာရှိကတင်ရတယ်အခုခေတ်ကြတော့ရှိကထားတာပါပဲငြိမ်နေမပြောတော့မိဘတွေကနောက်ရောက်ရောက်နေဟလားအမေကဘာသိလို့လဲအမေတို့ဘာနာမလဲအမေတို့ခေတ်မဟုတ်တော့ဘူးအဖေတို့ခေတ်မဟုတ်တော့ဘူးဘာသာမသိတာနဲ့ခေတ်မဟုတ်တာနဲ့ကိုနောက်ရောက်ရင်ရောက်ရင်ကနေနောက်ဆုံးတော့မြည်ထင်းခွေးထိတ်နဲ့အစင်မဲ့ရောက်တော့တယ် ဟုတ်တော့မလားလို့အဲ့တော့ရှေ့ကလူတွေက သူတော်ကောင်းတွေကနော်ယေရှုကြီးမားမိဘများဝတ္တရားကြည်အောင်ပြုပါမယ်ဒါသူတို့ရဲ့ရက်ရွာမှာကျင့်သုံးမဲ့နံပါတ်1အခြေခံဥပဒေ1နံပါတ်2ကအသက်ကြီးသူဂုံကြီးသူ ပြုငါယိုသည်ပြုပါမယ်အသက်ကြီးသူဂုံကြီးသူတခါတလေမှရတဲ့ရွာတွေမှာသာသမီမရှိဘဲနဲ့နော်အသက်ကြီးတဲ့ပုံကိုယ်တွေမရှိတတ်ဘူးလားရှိတယ်ရှိတဲ့ခါကျတော့ကဲသာသမီမရှိလို့ကြောတော်နောက်ခံမရှိလို့ရတဲ့ရွာထဲမှာ ဒီတိုင်းကြီးကြံခဲ့မယ်ဆိုရင် तू ဘယ်သူအားကိုးမလဲဒါစဉ်းစားကြည့်စမ်းအထီးကျန်ဖြစ်သွားပြီဒါမျိုးကိုသူတို့ကြောင့်မပြစ်ထားလို့ထုံးစံမရှိဘူးကြံတဲ့ရက်သူရွာသားတွေအကုန်လုံးစုပြီးတော့ဟောဒီအသက်ကြီးတဲ့ပုံကိုယ်တွေကိုရက်ရွာကလူငယ်တွေကနေပြီးတော့ဝိုင်းဝန်းထောက်ပံ့ပြုစုပေးကြတယ်ဒီနေ့ခေတ်ဆိုတော့ဒါဟိုဇွန်နာဇင်ဟိုနေမှာထားတယ်လို့မျိုးရှစ်ခေတ်ကတော့အဲ့ဒါလိုမရှိတော့လဲရက်ရွာကဝိုင်းပြီးတော့စောင့်ရှောက်တဲ့စနစ် အများ ဒီ community တခုကိုဒီ community ကပဲပြန်ဆောက်ရှောက်သွားတာပြောတာဒါကြောင့်အသက်ကြီးသူနောက်တစ်ခါဂုံကြီးသူတဲ့နော်ဂုံကြီးသူဆိုတာကအကျင့်သိက္ခာအဲဂုံဆိုတာကအကျင့်သိက္ခာအဖြစ်တလကောင်အတတ်ပညာအဖြစ်တလကောင်အသိပညာအဖြစ်တလကောင်ကြီးမားတဲ့ပုံကိုယ်တွေကိုရက်ရွာမှာအသက်ကြီးလို့ဘေးကြောင်မထိုးဘူးနော်အသက်ကြီးတဲ့ပုံကိုယ်တွေကိုအသက်ကြီးပေမဲ့သူတို့ကိုရက်ရွာရဲ့အပေါ်ကနေပြီးတော့မှ mentor ဖြစ်နေဩဩဝါဒအဖြစ်နဲ့ရက်ရွာကိုပေးဖို့အတွက် ရရွာရဲ့ထိတ်မှာပြန်ထားတယ်သူအဖွဲစီသူ့နေရာသူ့နေရာတွေမှာ နော်ရရွာရဲ့ထိတ်ကပဲပြန်ထားတယ်ဒါတော့အသက်ကြီးသူတွေကိုအသက်ကြီးလို့မိမိကြောတော်နောက်ခံမရှိတဲ့ပုံကိုယ်တွေကိုရရွာလူငယ်တွေကနေဝိုင်းဆောင်လျှောက်တယ်ဂုံကြီးသူပုံကိုယ်အကျင့်သီလကောင်းတဲ့ပုံကိုယ်တွေကြရရွာကိုပြန်ဥဆောင်နိုင်ဖို့တနည်းဥဆောင်တဲ့ပုံကိုယ်တွေကိုပြန်ပြီးတော့တက်မှတ်ပေးနေအောင်ဩဝါဒဆုံးမစကားပေးနေအောင်ဩဝါဒလူကြီးနေရာမှာပြန်ထားတယ်ဒါသူတို့မကလူလင်တို့ရဲ့ရရွာကစီကံဒါနံပါတ်1စီကံ နံပါတ်3တို့နံပါတ်4တို့နံပါတ်5တို့ကတော့ဘိုးတောင်ကောင်းသေးတယ်မလိမ်မညာပြောချိုသာကွယ်ရာသူအတင်းရှောင်မမယ်တဲ့နော်မလိမ်မညာမုသာဝါဒကနေမှန်တဲ့မုသာဝါဒကရှောင်တစ္ဆဝါစာပြောပါမယ်လို့ပြောတာတစ္ဆဝါစာလူတယောက်ဟာစကားနှစ်ခုံးသူတို့မပြောဘူးဒီတယောက်ကိုမေးပြီးရင်မယုံလို့နောက်တယောက်ကဟေး तू ကတော့ငါအဲ့လိုပြောတယ်ဟုတ်ရဲ့လားနင်းဘလို့ထင်တယ်လဲမင်းဘလို့ထင်တယ်လဲ သွားပြီးတော့စနေနာစရာမလိုဘူးတခါပြောလေသူတို့ပြီးရောကဲပြောရဆိုရတာစကားမတူသွားဘူးလားစကားတူသွားတယ်ဒါတော့လူတစ်ယောက်နဲ့တစ်ယောက်ဟာစကားတွေအများကြီးပြောရတယ်ဆိုတာကမယုံလို့တော်လကောင်မသေးကြလို့တော်လကောင်အဲ့ဒီနှစ်ချက်ချက်ခက်ရင်သူကစကားကြာကြာပြောရတယ်ဒါတော့သူတို့မစလရွာမှာဆိုလို့ရှိရင်တယောက်နဲ့တယောက်လိန်ညာလှက်ပတ်ပြောဆိုတာမရှိဘူးတဲ့မှန်မှန်ကန်ကန်သစ္စာဝါစာပြောတယ် ပြောပြန်တော့လဲပြောရင်ပြီးရောဆိုတာမျိုးမဟုတ်ဘူးတစ်ဖက်သားနားထောင်တဲ့သူချိုးချိုးသားသားနော်နဝင်ပြရဖြစ်အောင်တဏ္ဏဝါစာဆိုတာချိုးသားပြောပြောင်းတဲ့စကားလေးအတ္တမှာအဆန်ရှိတယ်နော်အဆန်ဆိုတာကတော့အတိတ်ပဲပဲဆိုပါတော့တနည်းအတ္တမှာအတန်ရဲ့ရက်ခတ်နှုံးရှိတယ်လူတွေပြောတဲ့စကားကမှန်တော့မှန်ပေမဲ့တခါတလေပြောလိုက်တဲ့အတန်ကြီးကတခါတည်း ဟိုမတောင့်တောင့်ကြီးဆိုရင်ခါရတဲ့ပုဂ္ဂိုလ်ကစိတ်ထဲမှာမကောင်းဘူးနော်မတတ်သားလို့မပြောသားလို့မကောင်းလို့တာမပြောချင်ရှိရမယ်ဒီတန်မျိုးကြီးသူမကြိုက်ဘူးမကြက်တော့မဆလာရွာသားများကြမ်းတမ်းတဲ့အတန်မျိုးနဲ့ပြောတာကိုရှောင်ကျင်ကြစို့ဆိုပြီးတော့သူတို့ဥပဒေထဲမှာထည့်ပြီးတော့ပြောတယ်တဏ္ဏဝါစာ ချိုချိုသားသားနုနုညံ့ညံ့ချစ်ဖွယ်ရာစကားမျိုးပြောပါတဲ့ဒါသူတို့ရဲ့ဒုတိယအဲနံပါတ်၄စီကံကွယ်ရာသူအတင်းရှောင်ပါမယ်တယောက်နဲ့တယောက်ယုံကြည်မှုတွေပြပြအောင် အသင်ပင် ဖြစ်သွားအောင်ရှိနေတဲ့ community ညီညွတ်မှုကွဲသွားအောင်တယောက်နဲ့တယောက်နောက်ွယ်မှာအတင်းမပြောဘူးမေးစရာမြန်းစရာရှိခဲ့လို့ရှိရင်တို့ကအများညီတဲ့နေရာမှာတို့ကထုတ်ဖော်ပြီးပြောကြတယ်ဒါကိုဦးဇင်းတို့ရန်တော်များကတော့ဝါကျွတ်တဲ့အခါကာလမှာတဝါရင်းလုံးတနေရာထဲမှာရှေးတုန်းကတော့တဝါကျွတ်ရင်တနေရာပြောင်းသွားကြတယ်ဆိုတော့တဝါရင်းလုံးနေတဲ့ဒီတကြောင်းတိုက်ထက်မှာနေတဲ့အခါမှာ ဒီ3လဝါရံ3လမှာပရိယတ်တိဇာပေလေးလာသင်ကြားခြင်းပฏิပတ်တိကြင်ကြံကြုပ်ကိုအားထုတ်ခြင်းဒီနှစ်ခုတစ်ခုခုလောက်တယ်ဆိုတော့ဒီ3လအတွင်းမှာကဘယ်မှာခရီးမသွားရင်ဒီပုဂ္ဂိုလ်တွေအတူတူနေကြတယ်အတူတူနေတယောက်နဲ့တယောက်မှားမိပြောမိဆုံးမိတာတွေရှိခဲ့မယ်နော်ဒါတော့ကိုလှုပ်ထားလဲမှားတာရှိကောင်းရှိမယ်အဲ့ဒီလိုမျိုးရှိခဲ့ရင်တယောက်နဲ့တယောက်ပြောပြပြုပြင်လို့ရအောင်ဝါကျွတ်တဲ့အခါကျတော့ဘုန်းကြီးများဘာလို့ ਆ လဲပဝရဏလို့ရတယ်ပဝရဏဆိုတာဖိတ်မှန်တာအရှင်ဘုရားတို့တပည့်တော်အပေါ်မှာနော် မြင်၍မကောင်းတာတစ်ခုခုမှားတာတစ်ခုခုလောက်တာကိုမြင်ကိုယ်တိုင်မြင်ရင်တော်လကောင်းကိုယ်တိုင်ကြားရင်တော်လကောင်းသို့မဟုတ်အရှင်ပြားများယုံမှန်တန်တရားရှိရင်တော်လကောင်းတပည့်တော်ကိုပြောဆိုဆုံးမကြပါတပည့်တော်ရှင်ပြားများကိုဖိတ်မှန်တကပြုပါတယ်အဲ့လိုဖိတ်မှန်တယ်ဖိတ်မှန်တဲ့ခါကျတော့နော်ဘေးကနေပြီးတော့မှတကယ်မြင်ခဲ့တဲ့ကြားခဲ့တဲ့တန်တရားရှိတဲ့ပုဂ္ဂိုလ်အာရှင်ဗျာတပည့်တော်ပြောတပည့်တော်မေးလျှောက်ပြရစီဆိုပြီးတော့မှနော်ကာရဝတရားရှိထားပြီးတော့ အဲ့ဒါလိုသိကျင်တာလေးတို့မေးကြမြန်းကြတယ်ဟုတ်ရင်လည်းဟုတ်တယ်မဟုတ်ရင်လည်းမဟုတ်ဘူးလို့ဝန်ခံကြတယ်ပေါ့နော်အဲ့ဒါလိုမျိုးဝန်ခံလိုက်ခြင်းအပြင်မိမိကနောက်ကွယ်မှာမပြောတဲ့အတွက်ပြောခံတဲ့ပုဂ္ဂိုလ်ကလည်းအော်ဒါ तू သိကျင်လို့ရိုးစင်စင်မေးတယ်ဆိုပြီးတော့ပြောခံတဲ့ပုဂ္ဂိုလ်ကလည်း तू ငါမေးရကောင်းလားလို့အပြစ်မမြင်ဘူးမြင်တဲ့ပုဂ္ဂိုလ်ကလည်းပဲမှားရင်ပြင်ပေးမယ်ဆိုတဲ့စေတနာအနေနဲ့ तू ကမေးကြတာဒီအတွက်တန်ခါရဲ့စီလုံးမတန်ခါသမက်ကတန်ခါဖာသူဆိုပြီးတော့တန်ခါရဲ့ညီညွတ်မှုနဲ့တန်ခါရဲ့ချမ်းချမ်းသာသာနေရရေးအတွက်ကို ပဝရဏဆိုတာမြတ်စွာဘုရားချမှတ်ပေးခဲ့တာဒါတော့မဆလရွာကပုဂ္ဂိုလ်တွေကလည်းပဲပြောစရာဆိုစရာရှိရင်ထိုနည်း၎င်းလူပဝရဏသဘောပဲအများစီလုံးအများစီယုံတဲ့ဒီ city hall လို့ town hall လို့ village hall လို့ဟာမျိုးမှာပဲမေးကြမြညဆိုကြတယ်နောက်ွယ်မှာမပြောဘူးနောက်ွယ်မှာမပြောဘူးဒါကြောင့်ဦးဇင်းတို့စီဝေးရှိတဲ့အခါမှာစီဝေးရှိတဲ့အခါဆိုတော့နည်းနည်းပဲထုတ်ပြောတာကောင်းပါတယ်ဟုတ်လား ဦးဇင်းတို့88အရေးခင်းဖြစ်တဲ့အခါကျတော့ဦးဇင်းတို့မန္တလေးသာသနာတက္ကသိုလ်မှာရှိပါတယ်ရှိတဲ့အခါကျတော့သာသနာတက္ကသိုလ်ကြီးနှစ်ခုကရန်ကုန်မန္တလေးမှာတိပိဋကဆရာတော်ကြီးကခေါင်းဆောင်ပြီးဦးစီးပြီးတော့ဖြစ်ပေါ်ရေးစူးစမ်းဆောက်တဲ့အခါကျတော့ငွေတွေကခဏခဏမဲတဲ့အခါငွေကထက်မလောက်ဖြစ်နေတယ်။ဘာနဲ့တော့ကြတိုင်းပြည်နဲ့လူခံလိုက်နော်ဗန်နဲ့ထက်လိုက်ဟိုလက်ထက်ကျန်တာတွေကလည်းတခါတည်းအကုန်လုံးမဲတဲ့ထက်တွေရောက်လိုက်ဆိုတော့အလူခံလို့ကိုမလောက်နိုင်ဘူးတယောက်ကတစ်ချက်ဆိုတာကနေနောက်တစ်ချက်ကနောက်ထပ်30တွေပါတွေဖြစ်ကုန်တယ်နဲ့တူပါတယ် အဲ့လိုတွေဖြစ်လာအဲ့တော့ဆောက်လက်စတက္ကသိုလ်ကြီးကလည်းမပြီးသေးဘူးမြန်ကုန်မန္တလေးအရေးခင်းကဖြစ်တဲ့ခါကျတော့နော်အဲ့ဒီထဲသာသနာတက္ကသိုလ်ကကိုတော်တွေကအလံကင်ပြီးတော့ဆိုင်းဘုတ်ထောင်ထွက်လို့ရှင်တော့မကိုက်ဘူးအဲ့ဒီတော့ဆရာတော်ကြီးကမင်းကုန်းကနေကြွလာပြီးမန္တလေးသာသနာတက္ကသိုလ်ရောက်ပြီးတော့စာတင်သားတန်ခါများကိုဩဝါဒပေးတယ်သူတို့နိုင်ငံရေးရဲ့အခြေအနေအမျိုးမျိုးကိုသူတို့ဖြတ်တန်းလာခဲ့ရတယ်ဆိုတဲ့အကြောင်းနော်ဘယ်ဆိုရမှမြဲတယ်ဆိုတာမရှိကြဘူးအမြဲတမ်းပြောင်းလဲသွား အစိုးရသဘောကပြောင်းနေတဲ့သဘောပဲရှိတယ်ဒါတော့ဒီလိုလိုသာသနာရဲ့အလုပ်ကအစိုးရပြောင်းလို့သာသနာအလုပ်ကပြောင်းလို့မဖြစ်ဘူးတက်လာတဲ့အစိုးရနဲ့မိမိကအလက်ဆက်အလုပ်ဆက်လုပ်ရမှာဖြစ်တဲ့အတွက်အရှင်ဘုရားများဆိုင်းမုတ်ထောင်ပြီးတော့မှတော့ဆန္ဒပြတဲ့ဘက်ကိုမထွက်ပါနဲ့ရှင်ဘုရားဆန္ဒရှိရင်တူးချင်းတယောက်ချင်းလွတ်လပ်ခွင့်အရာတော့ရှင်ဘုရားတို့သွားခြင်းတော့သွားပါသို့တော့သာသနာတက်ကတော့ဆိုတဲ့ဆန်းပုတ်ထောင်ပြီးတော့ဆန္ဒပြမထွက်ပါနဲ့ဆိုပြီးတော့ဩဝါဒအဆုံးမပေးတယ်ပြောစရာရှိတာပြောပါလေ ပြီးလို့ရှိရင်ဂိုင်းဒီပြီးတော့ပြောစရာဆိုစရာရှိတာဒါပါပဲရှင်ဘုရားမြတ်ကမေးစရာရှိရင်လည်းမေးပါဆိုပြီးတော့မှသူကလည်းပြန်ခွင့်ပေးတယ်ပြောချင်တာကိုပြောမင်းတို့ပြန်တော့လို့မခံဘူးဆရာတော်ကြီးကဒီမိုကရေစီကြတယ်နော်အဲ့တော့ဘာမှလျှောက်ထားစရာမရှိတဲ့ဂိုင်းရှင်ဘုရားမြတ်လျှောက်ထားစရာမရှိရင်ဒီလိုလိုရဲ့ပြောစရာဆိုစရာအစည်းအဝေးမီတင်ပြီးပါပြီဒါကြောင့်မလို့တပြိုင်တည်းထတပြိုင်တည်းပြန်ဘယ်သူမှမကြံအောင်ဒါတော့မတော်လို့ဒီ meeting room မှာလူနှစ်ယောက်သုံးယောက်ကကြံခဲ့မယ်သူတို့စကားရိုးရိုးပဲပြောမယ်ဆိုပေမဲ့ သူတို့ပြောတဲ့စကားဟိုထားသွားတဲ့ကိုယ်တော်တွေသိရလားကျန်တဲ့ကိုယ်တော်တွေငါတို့အတင်းတုံနေလားမသိဘူးတန်တရားမဝင်ဘူးလားအဲ့ဒါအဲ့ဒါအဲ့ဒါကိုပြောတာအဲ့လိုမဖြစ်စေရအတူတူလားအတူတူစပြီးရင်ဇီဝပိတာနဲ့သာဓုခေါ်အတူတူထပြန်ဘယ်သူမှမကြံခဲ့ရဘူးဒီခန္ဓာမှာအဲ့ဒီတန်တရားမျိုးကိုရှောင်တာဦးဇင်းတော်မသိဘူးနောက်မှသိတယ်နော်ဒီလိုအရေးကြီးတဲ့ meeting တွေမှာနောက်မှမကြံရဘူးအတူတူဝင်အတူတူထွက်ရတယ် နော်ဒါအတူတူဝင်တူတူထွက်ရတယ်ဒါတော့ဒါလေးတွေမှတ်သားစရာဒါတော့ဘယ်မှာသွားတွေ့တယ်လဲဆိုတော့ဒီမှာသွားတွေ့တာပဲမီတင်ရှိသည်ဖြစ်စေပြောစရာရှိသည်ဖြစ်စေညဉ့်ညွတ်မှုကိုကွဲပြားမကွဲပြားစေခြင်းရင်နော်တန်တရားဖြစ်စေတတ်တဲ့ဒီအပြောဆိုမျိုးကိုအသင်းအဖွဲ့အစည်းမိသားစုရက်ထက်ရွာတဲ့မှာမလုပ်ရဘူးတဲ့ဒါကိုသူတို့ကမိသားစုမဟုတ်ဘူးရက်ရွာအနေနဲ့ကျင့်တာဒါကြောင့်မလို့သူတို့ကမလိမ်မညာပြောချိုတာနောက် အဲကွယ်ရာအတင်းရှောင်ပါမည်ကွယ်ရာမှာအတင်းမပြောဘူးတဲ့ပြီးတော့ယရဏသုံးပါးသာမယနဲ့ယင်ဖြာမျိုးဆွေအဲ့မိတ်ဆွေမျှဝေပေးလူသုံးပါမယ်မျှဝေပေးလူသုံးပါမယ်လူဆိုတဲ့သဘောကရလာပြီဆိုရင် အပေါ်ကိုအပုံကြီးကကြီးဖို့ပဲကြီးတယ်နော်ဒီတနေ့ဒီလောက်ကြီးရနောက်တင်ဓာတ်တွေကြီးရမယ်နောက်တင်ပိုပြည့်ရမယ်ဆိုတော့မိမိက ပြီးပြည့်စုံလာရေးပိုများရေးပိုတိုးရေးကိုပဲဦးစားပေးကြည့်တယ်ဟာငါတို့တော့ဒီနေ့ဘလောက်ရတယ်ဟေ့နော်တို့ဘယ်သူတွေဘလို့ပေးအောင်မယ်ဆိုတဲ့ဟာမျိုးကတော်တော်နဲတာပဲတော်တော်နဲတယ်ဒါတော့အဲ့ဒါတွေဘယ်မှာသွားတွေ့ရလဲဆိုဦးဇင်းတို့ကကြည့်တတ်တဲ့မျက်လုံးနဲ့မကြည့်တော့မတွေ့ရဘူးဒါပေမဲ့တောမှာရှိတယ်ဘာဖြစ်လို့ရှိတယ်လဲဆိုရင်အဲ့ဒီလူတွေကစာမတက်ဖဲနဲ့အဲ့ဒီအကျင့်တွေတောမှာရှိတာဦးဇင်းတော်တော်အံ့ဩသွားတယ်နောက်မှာဘာဖြစ်လို့လဲရွာသေးလေးတွေမှာ ထားပါတော့တောကောင်တကောင်ရရင်တအိမ်လုံးဘယ်သူမှမစားအကုန်ဖြစ်ပြီးတော့ဟိုကြီးတဲ့ရွာတွေလိုက်ဝေးတာဦးစင်းတွေ့ဘူးတယ်တားကောင်လေးတွေဘာလေးတွေရရင်အဲအသီးတွေပါတယ်ဒီဟဲငါ့အိမ်မှာဟေးဘူးသီးတွေဘယ်လောက်ရှိပြီဟာဘယ်ဘယုံသီးဘယ်လိုရှိတယ်အဲ့ဒါမင်းတို့အိမ်ကလာခူးကြစမ်းကွာဘာညာအဲ့လိုပြေးတာဦးစင်းကိုယ်တိုင်ငယ်ရမိတယ်ဟောကိုရှိတာဘာလို့လဲရှင်းရလို့စားကြတာအခုတော့ခြံခတ်ထားတယ်ထီရက်ထီကြီးဓာကြီးဆိုပြီးတော့ခက်ကပြောင်းသွားပြီဟာငါတို့ငယ်ငယ်ငါတို့အသက်မကြီးသေးဘူးမှတ်တာကြီးတယ်လို့ဖြစ်သွားတယ် ဘာဖြစ်လဲလဲငငယ်တုန်းကအလကားဒီလိုမျှဝေစားတယ်ဆိုတဲ့စနစ်တွေအခုမရှိတော့အခုမရှိဘူးအဲ့ဒါရွာတွေမှာအဲ့လိုနေခဲ့ကြတာအဲ့တော့ဒီမှာရှိတာကယရဏ၃ပါးမိမိရှာဖွေစုဆောင်လို့ကัญญံဝိရိယစက်တို့ရှာဖွေစုဆောင်လို့ရတဲ့ပစ္စည်းဥစ္စာလည်းဒီကိုဘုရားတရားတန်ခါယရဏမတ်၃ပါးနဲ့ပတ်သက်တာကိုလည်းပေးမယ်လူမယ်ကမ်းမယ်ထောက်ပံ့မယ်ဟောလှူဖို့တန်းဖို့တို့ရဲ့တန်တရားအတွက်ကိုလှုပ်အားတွေကနေအခုကုသိုလ်ရှာတာ သားမရနဲ့ဟောအိမ်ဆောင်ရှိတဲ့ပုံကိုယ်တွေကကိုယ်သားမရကိုကျွေးရမွေးရတယ်မဟုတ်လားကျွေးမွေးတဲ့ခါကျတော့ဦးဇင်းတို့ဒီဒီသားမရတို့ကျွေးမွေးတာရယ် investment လုပ်ဖို့အတွက်စီးပွားရေးတွေကိုပြန်ထည့်တာရယ်ဧည့်သည်တောင်တဲ့ရန်တန်ကလှူဖို့ရယ်နော်နောင်နေမကောင်းရင်နောင်ကအရေးပေါ်ရင်သုံးဖို့ရယ်ဆိုပြီးရှင်းလုံးကစီးပွားရေးလုပ်တဲ့ခါမှာအပိုင်း၄ပိုင်းခွဲပြီးတော့သုံးရတယ်ဒါတော့ခုနကဒီယရနာ၃ပါးကိုလှူတာတန်းတာတွေရယ်သားမရကျွေးတာတွေရယ်ကတပုံထားတယ် နော်စီးပွားရေးတွေကိုတပုံထပ်ထည့်တယ်။နောက်အရေးပေါ်သုံးဖို့မသုံးမဲ့နဲ့ဘဏ်ထဲမှာဒီ saving ထဲမှာထည့်ထားတာအဲ့ဒါကိုပြောတာ။နော် saving account ထဲမှာထည့်ပြီးတော့မထိပဲနဲ့ထားတဲ့ဟာမျိုးပြောတာ။အရေးပေါ်မှာဟာဝုန်းဆိုမိလောင်သွားတယ်ဘာမှမကြံဘူးအဲ့ဒီငွေနဲ့ပြန်ဆောက်ပြောတာ။ဟာလူကတခါတည်းရုပ်တွေကျမ်းမာရေးဖောက်ပြီးတော့မှစေုံတန်းလိုက်ရတယ်ငွေကလက်ထက်မရှိဘူးဟော။ဘဏ်ထဲမှာထားရင်ထုတ်သုံးလို့ရတယ်အဲ့ဒါကိုပြောတာ။ဒါတော့သူတို့အဲ့ဒါမျိုးမသုံးမဲ့နဲ့ save လုပ်ထားတာလည်းရှိသလို သုံးတဲ့ထဲလည်းရှိတယ်အဲ့ဒီသုံးတဲ့ထဲမှာဘာတွေပါတယ်လဲယတနာသုံးပါးနဲ့ပတ်သက်တာလှူတာတန်းတာထောက်ပံ့တာပါတယ်သာသနာအတွက်လို့ဆိုလိုတယ်နံပါတ်1ကိုသားမရကျွေးဖို့မွေးဖို့အတွက်ထောက်ပံ့ဖို့ကလေးတွေဆိုရင်ကြောင်းထားဖို့နော်ဒါတွေအတွက်လည်းပါတယ်ပြီးပြီးတော့တခါယင်းဖျားမျိုးဆွေတဲ့ဟောကိုပဲသူ့ပဲနော်နီးသူဝေးသူဆွေမျိုးတွေမရှိဘူးလားယင်းဆိုတာအရင်ဆွေရင်အဖျားဆိုတာကဆွေခဏခဏလေးလှမ်းတဲ့သူ ရင်းဖြားမျိုးဆွေကိုဆွေကိုမျိုးမိန်းမပဲယောက်ျားပဲနော်သူ့ပဲကိုပဲဆိုတာရှိတယ်အဲ့ဒါတွေကိုလည်းပေးတယ်ကမ်းတယ်အခြေအနေကြည့်ပြီးတော့ပေးကြတာပြောတာဘယ်သူကတော့လိုတယ်ဟေ့တို့ပေးကြအောင်မယ်လှူကြမယ်တို့တန်တယ်တော့ထောက်ပံ့ကြမယ်ဒါလည်းဥစဉ်မှတ်မိပါလားကိုသူသိလည်းမသူရောက်ကြတယ်ကိုစွန်းနိုင်နော်ဟောတော့ကဆင်းရဲကြတယ်ဆိုတော့ဒါတက်ကတော့ចောင်းသားဟောတော့ကစစ်မှုတက်ကတော့ကြီးတွေသွားတယ်ဆိုလို့ရှိရင်နော်မိဘချွတ်တယ်ကိုစုကိုမျိုးတွေဝိုင်းပြီးတော့ကိုင်းမောင်လေးတို့ကွာညီလေးတို့ကွာဆိုပြီးတော့တို့တန်တယ်တမန်ចောင်းကြီးသွားတက်ကတော့သွားရင်အဲ့လိုစုထောက်ပံ့ခဲ့ကြတာတော်တယ်မှာ ရှိတယ်။ဘာဖြစ်လို့လဲမိဘတယောက်တည်းလဲလုံနေရတော့မနိုင်ဘူး။ចောင်းသားတယောက်ကကောလိပ်ကိုသွားတယ်ဆိုတော့ရှင်းတော့ကလွှဲတာမှမဟုတ်တာ။ဒါတော့ကိုရှိတဲ့ရွှေတွေမျိုးတွေနော်အဖိုးကြီးတွေကလည်းသူတို့ရှိတာလေးတွေအကလေးတွေကထုတ်ပြီးတော့လာပေးကြ35ကျက်35ကျက်20ဒါမျိုးလေးတွေရှိတယ်ပညာရေးတို့လူလေးတို့ကမောင်လေးတို့ကဆိုပြီးတော့ပေးကြတယ်။ဒါတော့အဲ့ဒီလိုမျိုးလေးကိုရကိုရတယ်မှာအဲ့ဒါမျိုးလေးရှိခဲ့ရင်လည်းအရင်ဖြစ်စေအဖျားဖြစ်စေမျက်နှာကြည့်ငယ်မလိုက်ပဲထောက်ပံ့ကြပေးကြပါတဲ့ဒါသူတို့ချမှတ်တဲ့စနစ် ပြီးတော့ဧည့်သည်မိတ်ဆွေတခါတလေရဝေးကနေကိုယ့်ရက်ထဲကိုဝန်းလာတယ်ဝင်လာတဲ့ခါကျရင်အရေးပေါ်လို့เนาะဒီညောင်မှာတော့ငါတို့တညတဲကြဆိုကွာဆိုပေမဲ့တခါတလေအသိမိတ်ဆွေမရှိဘူးမမှောင်လို့တာဒီမှာဝင်အိပ်ရမှာအဲ့ဒါမျိုးဆိုလို့ရှိရင်เนาะတခါတလေကိုနဲ့တည်တဲ့ပုံကတော့ကိုယ်အိမ်တန်းလာမှာပေါ့ဗျာတကယ်လို့ညမိုးချုပ်လို့ဒီပြင်ခီးဆက်လို့မဖြစ်လို့ရွာကိုဝင်ရမယ်ဆိုရင်ကဲအဲ့ဒီဧည့်သည်ဘယ်သူအိမ်သွားမလဲ အတိလည်းမရှိဘူးမရှိတဲ့ခါကျရင်အဲ့ဒီယောက်ျားလူတွေကရောင်တောင်းရောင်တောင်းနဲ့ရွာတွေကိုလူတယောက်ဝင်ရင်တေးကြတယ်ဒါအတိမိတ်ဆွေမရှိတဲ့ပုံကိုဖြစ်လိမ့်မယ်ရှိရင်လည်းအိမ်မတိတာဖြစ်လိမ့်မယ်ဆိုဘယ်သူမှပြစ်မထားဘူးတဲ့ဟာဦးကြီးခင်ဗျဦးလေးခင်ဗျဒေါ်ကြီးခင်ဗျဒေါ်လေးဘသူအိမ်ကိုတွေ့ကျင်လို့လဲခင်ဗျဘသူတွေ့ကျင်လို့လဲဟာဘသူတွေ့ကျင်လို့ဆိုအဲ့ဒီကိုလည်းညှို့ထိုးလိုက်ပို့တယ်ဟာတို့ကတော့မဟုတ်ဘူးဟေးဒီမှာမိုးချုပ်လို့တင်းအိမ်မှာများအိတ်လို့ရမလားဟာတခြားမသွားပါနဲ့ခင်ဗျကျွန်တော်အိမ်မှာဝင်တဲပါသူကဒီလိုခေါ်တာဘလောက်များဒီ ငြိမ်းချမ်းတဲ့နော်နေရာဒေသလဲစဉ်းစားကြည့်ပေါ့အဲ့ဒီလိုမျိုးသူကဒီဧည့်သည်မိတ်ဆွေလာလို့ရှိရင်လည်းပဲအခန့်ကျွေးမွေးတယ်လို့ဆိုလိုတယ်ပြတ်မထားဘူးဟေးအိမ်ထဲကခေါင်းထွက်မကြည့်နဲ့နော်လူရှိတယ်ဆိုရင်ဝင်လာရင်တို့ကအခန့်နေရအောင်မဆိုတာမျိုးမဟုတ်ဘူးပုံနေတာမဟုတ်ဘူးဟဟလားပုံနေတာမျိုးမဟုတ်ဘူးလှမ်းပြီးတော့ကိုမေးတာနော်ဒါတော့ဒီမှာရှိတယ်အခုတော့အခုနပြောတဲ့ပုံစံရောက်ပြီထင်တယ်တကားပိတ်ပြီးတော့ခေါင်းမထွက်မကြည့်ကြတော့ ဒါတော့သူတို့ရွာမှာအခြေခံဥပဒေထဲမှာဗာထည့်တယ်လဲဆိုရင်ယရနာ၃ပါးသားမယားနဲ့ယင်းဖျားမျိုးဆွေအမိတ်ဆွေမျှဝေပေးလှူသုံးပါမယ်ဆိုတာသူတို့ရဲ့အခြေခံဥပဒေရွာရဲ့အခြေခံဥပဒေထဲမှာထည့်ထားတယ်ဒါနံပါတ်6နောက်နံပါတ်9ကဒေါသအမြင့်ပြင်မထွက်သိုဝက်ဆင်ခြင်ထိမ့်ပါမယ်နော်လူတွေမှာဒေါသဟာအမတန်ဖြစ်စီတတ်တဲ့တရား သူ့နာမည်ကိုမှဦးဇင်းတော်မသိလို့ဒေါသလို့ခေါ်တာဗမာလိုပြန်ရင်မောင်းဖြစ်စီပဲဒီနေ့ disfry ရပဲခက်မိမိပြောရရင်နော်နော်ဖြစ်စီတာပဲသူနဲ့ထိရင်ညှိရင်ဘာမဆိုထိမိရင်လည်းပဲသူမိလို့ပဲမထိသေးရင်လည်းပူတယ်ထိလိုက်ရင်လည်းလောင်တယ်မိနေဒေါသအတူတူဒါကြောင့်မလို့ဒေါသမိဟောဒေါသနဲ့ဗာနဲ့ဥပမာတင်စားပြောလဲမိမိဆိုတာဟာနီးလေပူလေနီးလေပူလေထိပြီးဟဲ့ဆိုရင်လည်းလောင်တာပဲ အေးဒေါသဒီလိုပဲအဲ့ဒါကြောင့်မိမိကိုထိတိတအောင်မဆောင်ဘူးနိဒာနဲ့တောင်ပူလောင်နေပြီ၆သွေ့နေပြီခံရတဲ့ပုဂ္ဂိုလ်ကအဲ့ဒီလိုမျိုးလူအတိုင်းဝိုင်းကြီးက၆သွေ့လောင်ကျွမ်းသွားစေတတ်တဲ့နော်တယောက်ချင်းတူးချင်း individually တော့လကောင်မိတ်ဆွေနှစ်ဦးကြားမှာတော့လကောင်မိသားစုအကြားမှာတော့လကောင် community တခုရွာတခုတော်မှာတော့လကောင်ဒီတော့သာမှုေးပြီဆိုရင်ပစ္စည်းဖို့ဖြစ်သွားပြီဒါကြောင့်တို့ agent နေတဲ့စိတ်တည်ငြိမ်နေတဲ့စိတ်ပျော်ရွှင်စရာကောင်းတဲ့ငြိမ်းချမ်းတဲ့ဒီ အစုအဝေးအတိုင်းဝိုင်းလေးကြားထဲမှာတို့ဒေါသကိုမကျင်သုံးကြတော့နဲ့ကွာပေါ်လာရင်လည်းပေါ်တဲ့နေရာဖြောက်ပလိုက်တယ်ဘုရားဟောတဲ့တိတ်ညီတာပဲဒေါသပေါ်လာပေါ်လာတဲ့ချိန်ဖြောက်ပြလိုက်မွေးမထားနဲ့မြူးမထားနဲ့ဒါမွေးမြူးရမယ့်တရားမဟုတ်ဘူးပယ်ထုတ်ရမယ့်တရားဘာဟာတတ်ပါတရားပယ်အပ်တဲ့တရားလို့ခေါ်တယ်ဦးဇင်းတို့အသိဉာဏ်နဲ့ပယ်ကန်ထုတ်ပလိုက်ရမှာဒေါသကိုလက်ခံမထားနဲ့လို့ဆိုလိုတယ်ပယ်အပ်တော်တရားနော်ဒါကြောင့်ဒေါသအမြင့်အပြင်မထွက်ဆိုတာအတွင်းထဲမှာတင်ပြီးပြီစီလို့ပြောတာ နော်ကိုဒေါသတော့မဖြစ်ဘူးမဖြစ်နဲ့လို့မဆိုလို့ဖြစ်မှာပဲသို့တော့ဖြစ်ခဲ့ရင်အပြင်းမထွက်ဖက်နဲ့ပြေပြအောင်ဟောဒီနေရာမှာပဲကြိုးစားပါတဲ့အိမ်ကိုယူမသွားနဲ့လို့ဆိုလိုတယ်အဲ့တော့ဦးဇင်းအများဆုံးကြားရတာတော့အလုတ်ထဲမှာ pressure များလို့အဖိအထောင်းအပြောအဆိုခံရသမျှအိမ်ကြတော့ဗာပြောကြလဲပေါက်ကွဲမဆလာရွာဥပဒေနဲ့ကဲ့ရလားမကဲ့ ရုပ်တို့မကြိုက်ဘူးမကြိုက်ရင်မဟုတ်တော့ဘူးပဲဟုတ်လားသူတို့ကဒေါသအမြင့်ပြင်မထွက်ဆိုတာအဲ့ဒီနေရာတွေပြီးအောင်ထားပြခဲ့လို့ပြောတာမယူခဲ့နေတော့အဲ့ဒီမှာတွေမြေမြုပ်သိမ်းကြုတ်ပြလိုက်တော့ဒေါသမွေးပြီးတော့တဖြည်းဖြည်းကြီးအောင်မယူခဲ့နေအခုတော့ဟိုမှာတော့ကအဖိအထောင်းခံရတဲ့များအိမ်ချမ်းမှာပေါက်ကွဲဆိုတော့အလောက်ကလူစိတ်ဆင်းရဲရသလားကိုယ့်ကိုနိုင်ကျင့်တဲ့သူစိတ်ဆင်းရဲရသလားကိုယ့်မိသားစုစိတ်ဆင်းရဲရသလားရှင်းနေတာပဲဒါကြောင့်မလို့ ကိုခံရမယ့်ကိစ္စကြီးကိုစိတ်ညစ်ရမယ်ကိုမိသားစုစိတ်ညစ်ရမယ်ကိစ္စကြီးကိုဘာလို့များမွေကြီးအောင်မွေမြူထားမှာလဲဟုတ်တော့မလားဒါကြောင့်ဒေါသဆိုတာမိနဲ့နှိုင်းပြီးတော့မှနီးရင်တောင်ပူတာထိရင်တောင်လောင်ပြီပဲအဲ့ဒါကိုမဆလာရွာသားတွေကဒီဆိုးကျိုးကောင်းကောင်းသိလို့ဒေါသအမြင့်ပြင်းမထွက်နော်ဒီသူဝက်ဆင်ကျင်တိမ့်ထိမ့်ပါမယ်ထိမ့်ထားမယ်လို့ပြောတာအဲ့တော့ဓမ္မလူတော်လူကောင်းခေါ်ပျော်ရွှင်ချမ်းမြေ့မယ် အဲ့ဒါကိုတပ်ပုရိသသူတော်ကောင်းနဲ့ကဲဒါကြောင့်လို့မဆလရွာသားတွေသူတို့အဲ့ဒီစနစ်တွေကျင့်သုံးပြီးတော့သူတို့ဘယ်ရောက်သွားကြလဲနတ်ပြည်ရောက်သွားကြတာခင်ဗျားတို့နတ်ပြည်ရောက်ရင်ဒါခုနှစ်ပြည်ကျင့်သုံးလိုက်အောင်ပဲကဲကောင်းလားတရားဖြစ်ကြောင်းတရားတဲ့နော်တရားဖြစ်ကြောင်းတရားနတ်ပြည်ရောက်ကြောင်းတရားဒါတော့လူပြည်မှာလူတွေအေးချမ်းချမ်းငြိမ်းငြိမ်းချမ်းချမ်းနဲ့တူးချင်းရောရက်ွက်လည်းရောအမျိုးအနွယ်ရော ဘာသာမျိုးလူမျိုးမျိုးကျင့်သုံးလို့ရတာခိုင်းချပြစမ်းပါဟောဒီရောက်ချပြလိုက်ဗုဒ္ဓဘာသာမဟုတ်တော့ non buddhist community တွေကိုချပြအဲ့ဒါမကောင်းတာရှင်ငါတို့ထောက်ပြစမ်းကွာငါတို့ပြင်မယ်ဆိုရင်ပြင်စရာရှိလား perfect constitution no more no less ပိုထည့်စရာအပိုလည်းမရှိတော့နှုတ်စရာလည်းနောက်ထပ်မရှိတော့ဘူးအတိအကျကြိုက်တယ်ကိုတိ perfect ဖြစ်တယ်နော် fake ဖြစ်တယ်ဦးဇင်းတို့ရဲ့ community အတွက်လူစားတယောက်ချင်းအတွက် community အတွက်အားလုံးအတွက် ဒါကြောင့်အချိန်မရွေးနေရာမရွေးလူမျိုးမရွေးဘာသာမရွေးမှန်တဲ့တရားကိုကျင့်သုံးခဲ့တာဒါတော့သူ့ရဲ့ဆန့်ကျင်ဘက်တရားဘာလဲဆိုရင်ခုနကပြောမမမကန္တာတွေဦးဇင်းတို့ပယ်ရတော့မယ်ပယ်ရတော့မဲ့ခါကျတော့ဒါတွေကြတော့ဦးဇင်းတို့မြတ်စွာဘုရားပွင့်တဲ့ခါကျမှဒီတည်တည်ချာချာတီလာကျင့်စဉ်အဖြစ်နဲ့ချမှတ်ပေးတယ်တမ္မာကမ္မန္တမှန်တဲ့အလုပ်ကိုလုပ်ကြမယ်ဆိုတဲ့ခါကျတော့အခုနာရီနဲ့ဆက်နွယ်လာပြီသူတို့ဘာတွေလူတိုင်းလူတိုင်း မိမိအသက်ကိုချစ်သလိုတတ္တဝါတိုင်းတတ်လူတိုင်းလူတိုင်းမိမိအသက်ကိုမိမိချစ်သလိုတတ္တဝါတိုင်းတတ္တဝါတိုင်းသူတို့အသက်ကိုသူတို့ချစ်တဲ့တတ်ချင်းတိဟူသောပါဏာတိပါဒအမှုကိုအိနိကသတို့ဝေရမဏိတေခဗရံတမာရိယာမိချစုကွယ်ဒါကိုပြောတာဒီနေ့ကစလို့နော်အဲ့တော့ဓမ္မပဒထဲမှာပါတဲ့စကားလုံးလည်းသိကောင်းတယ်ဦးဇင်းတို့ပြိဿများပါဠိလေးတွေဖတ်ရင် အတ္တနာဥပမာကတ္တဝနဟိညေယနာကတကေအတ္တနာဥပမာကတ္တဝကိုယ့်ဘာသာကိုဥပမာထားပြီးတော့ကိုယ့်ကိုဥပမာအရင်ထားနာဟိညေယနာကတကေတဘာသောသူတို့ကိုမငြင်းစေပါနဲ့မတတ်ပါနဲ့တဲ့ဒါဘာပြောတယ်လဲကိုအနှိမ့်စစ်ခံခြင်းသလားလို့အဲ့လောက်မပြောနဲ့လက်ထက်စူးဖြားလေးစူးတာတောင်နားလိုက်တာခံခဲ့လိုက်တာမထွင်ရသေးရင်ကဲအဲ့ဒီစူးစူးခံတာလေးလောက်တောင်ကြိုက်သလားဒါပေမဲ့သူများဒုတ်ကြီးကြီးနဲ့ရိုက်ဖို့ကြတာမခဲရင်ဘူးဗျာ ဒါတော့ကို့လက်ထက်ကို့အသားထဲကျတော့စူးပြားလေးစူးတာတော့မခံကျင်တာသူများကိုထုံနေရိုက်ဖို့မခဲရင်ဘူးအဲ့ဒါတော့မရိုက်သေးခင်မေးကြည့်တဲ့ကို့ဘာသာကိုကို့ဘာသာကိုရင်မေးလို့ပြောတာအတ္တနာဥပမာကတ္တဝါကို့ဘာသာကို ပထမဥပမာထားနော်သူ့နေရာနေကြည့်လိုက်လို့ပြောတာဒီနိုင်ငံတော့ဘာပြောလဲသူ့အကြောင်းသိချင်သူ့ဘဏ္ဍထဲဝင်စည်းကြည့်ဟလားသူဘလို့ဖြစ်နေတယ်လဲဆိုတော့သူ့ဘဏ္ဍထဲဝင်စည်းကြည့်တဲ့သူတို့ကသိလိမ့်မယ်တဲ့ဒါဟာဥပမာနှိုင်းစာတာပဲလေ အဲ့ဒါကြောင့်မလို့မကောင်းမှုတစ်ခုလုပ်တော့မယ်ဆိုရင်ခံရတဲ့သူဘက်ကကိုရင်းစာလိုက်တဲ့အဲ့ဒါဆိုရင်ကရုဏာတရားလေးနဲ့ရှောင်ပြက်သွားတယ်ကိုရမဲ့ဘက်ကအနိုင်ရတဲ့ဘက်ကဆိုရင်တော့ကိုကရသမျှယူမှာပဲနိုင်သမျှကျင့်နေမှာပဲဒါကိုနော်ဘုရားသန္တာနာမပွင့်ငယ်မှာလဲသူတော်ကောင်းကြီးတွေကရှောင်တယ်ဘုရားပွင့်တဲ့အချိန်ခါမှာလဲမလောက်ဖို့ဘာနာတိပါဒကိုပြညာပေးတယ်နောက်နံပါတ်2ကသူတော်ဘာတွေ ပစ္စည်းဥစ္စာခိုးတယ်နော်ဇွဲနဲ့ဝိရိယနဲ့ကိုယ့်ရဲ့ကာယအညာဏနဲ့ရှာဖွေထားတယ်ဒါကိုခိုးပြီးတော့မှသုံးတယ်ဆိုတာဟာပစ္စည်းတစ်ခုများပျောက်ပြီဆိုရင်ခုနပြောပြီးငှက်ကလေးချစ်ကလေးတောင်မှတခါတည်းတပြစ်တောက်တောက်နဲ့သူ့မှာပူပန်ကြတောကဖြစ်ကြတာတောကဖြစ်ကြတာဒါတော့လူဆိုတာစဉ်းစားကြည့်ပေါ့ဆုံးရှုံးတဲ့ပစ္စည်းကြီးရင်ကြီးမသလောက်ပဲခါတဲ့မော်ရမဖြစ်တော့ဘူးเนาะမပြင်းနေတော့ဒီတောကတွေကဒါကြောင့်သူတစ်ပါးတွေဆင်းရဲ ဒုက္ခရောက်မဲ့ခိုးခြင်းလက်ချင်းဝက်ချင်းတူသောမကောင်းတဲ့ဒီအကျင့်မျိုးကိုရှောင်ကျင်ကြစို့ဆိုပြီးတော့အာဒိဏဒါနဝေရမဏိသက္ကပဏသမာဓိယာမိလူတိုင်းနဲ့ဆက်ဆံတယ်ဘာသာမရွေးဘူးဒါဗုဒ္ဓဘာသာစည်းမျက်မဟုတ်ဘူးဒါအာဘယ်လိုခေါ်မလဲဆိုလို့ရှိရင်ဦးဇင်းတို့အဲစစ်ကြဝဠာဘယ်နေရာသွားသွားကဘာကြီးဆိုနည်းနည်းသေးသေးတယ်လေကဘာဆိုတော့သေးတယ်နည်းနည်းတော့ဖြန့်လိုက်ကြအောင်ဆိုနော်ဒါ universal precept လို့ခေါ်တယ်အားလုံးဘယ်နေရာပဲကဘာသွားသွားအကုန်လုံးနဲ့ကိုက်လျော်လိုက်လျော်ညီတွေရှိလို့ universal precept လို့ခေါ်တာနော်ကာမေတုမိစ္ဆာဇာရဒါတော့ကောင်းပြီဒီသုံးခုထဲမှာသူ့အသက်မတတ်ရင်သူများဥစ္စာမခိုးရင်သူများသားသမီးမစော်ကားရင်ဒီလိုတို့ပြီးပြီလားဖေရဆိုတော့ကောင်းတာတော့မိမိတော့မကောင်းတာတော့ရှောင်ကျင်တော့ကောင်းတဲ့ဘက်ကတော့ဟုတ်ပြီဒါပေမဲ့ကောင်းတာတွေကိုမိမိထပ်လုပ်ပေးရအောင်သူတစ်ပါးအသက်ကိုမတတ်ယုံတဲ့နဲ့တော့မပြီးဘူးတေမဲ့ပုံကိုလေးတွေတွေ့ရင်လည်းကဲတင်ပါအောင်ဟောမကြံသေးဘူးလား အေးအသက်သေးဖို့ဒုက္ခတွေ့နေပြီဆိုလို့ရှင်ဟောဒီအသက်သေးမဲ့တတ္တဝါတွေကိုလည်းပဲအသက်မသေးရလေအောင်ငါအသက်ငါချစ်တယ်လို့ तू လည်းပဲသေးမဲ့အသက်ကလေးကိုဟာရစ်ကန်ရစ်ကန်နေရသမျှလူနေတာပဲဟဲ့ဆိုတော့ကိုချင်းစာတရားလေးထားပြီးကိုလက်တက်နေသမျှကဲပါဆဲပါကုညီပါတဲ့ကဲဒါဆိုရင်ပို့ပြီးတော့မှပြည့်စုံသွားတယ်သူတော်ဘာတွေပစ္စည်းကို မခိုးယုံတယ်မဟုတ်ဘူး ပျောက်မယ်မေ့ကြံတာလေးတွေတွေးခဲ့လို့ရှင်လည်းပဲဟဲ့မင်းဒါလေးမေ့ခဲ့သလားငါတို့ဒီမှာဟိုရင်ဖြစ်တယ်ကွယ်ဘာကွယ်ညာကွယ်ပျောက်တာရှိရင်တို့အကြောင်းကြတို့ရှိမှာဘေပစ္စည်းရှိတဲ့ loss and found လေလူလောကမှာကျင့်သုံးတာဒါမျိုးလေးတွေကိုမိမိတို့ကထောက်ပံ့ကူညီပေးတာမခိုးယုံတယ်မဟုတ်ဘူးပျောက်တဲ့ပစ္စည်းကြတဲ့ပစ္စည်းတွေ့ရင်လည်းကြီးညာပေးတယ်ကြော်ညာပေးတယ်နော်ဦးစင်ပေါ်မှာပြည်သွားတော့ကကားထဲမှာတက္ကစီစီးတော့တက္ကစီသမားလေးတွေကိုဖွင့်ထားတော့အမဘာမှလည်းမဆိုဘူးခုဒီရေဒီယိုလိုင်းနေရတော်တော်ကောင်းတယ်အဲ့ဒါလူတယောက်ကနေပြီးတော့မှသူပတ်ဆိုင်မိတယ်အဲ့ဒီမှာ ဟိုဒီပြင်အရေးကြီးတာလည်းပါတယ်မှတ်ပုံတွေလည်းပါတယ်အလုပ်ပါဆိုလဲအဲ့ဒါတွေလည်းပါလို့ဆိုပြီးတော့သူတို့ radio station တစ်ခုကိုသူတို့ပို့လိုက်တော့ radio station ကနေပြီးတော့မှကြီးညာတဲ့ချိန်ကမှပဲတယ်လီဖုန်းနဲ့ဆက်ပြီးတော့ကျွန်တော်ဘယ်သူပါပဲပစ္စည်းပါပါလိမ့်မယ်ပါပါပါတယ်ဆိုတော့တန်းပြောတော့ဟုတ်တယ်လာယူပါတယ်ဟာဝန်တာလိုက်တာဦးစင်နော်ချစ်ချင်းပဲဦးစင်လေလိုနားထောင်နေတယ်ဒါလေးတွေကအဒိနာဒါနာရဲ့ဆန့်ကျင်ဘက်ကလေးတွေကိုကိုကကုညီပေးတာကုညီပေးတာနော်အဲနောက်တစ်ခုကဒီ ကာမဂုဏ်မှာဖောက်ပြန်တဲ့အကျင့်ကနေကျင့်တာကိုရှောင်ကျင်ရုံနဲ့မဟုတ်ပါဘူးအဲ့ဒီလိုမျိုး ဖြစ်မဲ့ဟာမျိုးတွေဆိုရင်အာမပေးပါနဲ့တဲ့ဒါမျိုးတွေကိုဖြစ်မဲ့ဟာမျိုးဆိုရင် အာမပေးရအောင်နော်ဒါတော့လူလောကကြီးထဲမှာငြိမ်ငြိမ်ချမ်းချမ်းပျော်ပျော်ရွှင်ရွှင်ချမ်းချမ်းသာသာတယောက်နဲ့တယောက်စီစီလုံးလုံးလေးချစ်ချစ်ခင်ခင်နေနေတဲ့အကျင့်မျိုးကိုသာလောက်ပါအဲ့ဒါဆိုရင်တမ္မာကမ္မန္တဖြစ်တယ်တဲ့အဲ့ဒါအဲ့ဒါမှပို့ပြီးတော့တမ္မာကမ္မန္တဖြစ်တာနော်ဒါတော့အဲ့ဒါဟာ နေ့စဉ်မိမိဘဝထဲမှာရှိပြီးလုံနေရမှာဖြစ်တဲ့အတွက်ကြောင့်မလို့တီလာမဲ့ခင်ထဲမှာပါတာအဲ့ဒါကြောင့်တီလာမဲ့ခင်ထဲမှာပါတာကောင်းပြီနောက်တစ်ခုသွားကြမယ်နောက်တစ်ခုတမ္မာအာဇီဝအဲ့ဒါလေးဖတ်ကြည့်ပါဦး ကောင်းပြီအဲ့ဒါလေးပဲထားလိုက်ပါတော့အောက်ကတော့ဦးစင်းမဖတ်လိုက်ပါမယ်အထက်ကကာယကံ၃ပါးဆိုတာကသူတတ္တာခိုရာသမယသာသမိစောကားတာဒီ၃ပါးနော်ပြီးတော့မှဝစီတုဆယ်၄ပါးမကောင်းတဲ့နှုတ်နဲ့ပြောဆိုလောက်တာက၄ပါးလိန်တယ်ဂုံးတိုက်တယ်ကြမ်းကြမ်းတမ်းတမ်းပြောတယ်အကျိုးမရှိတဲ့စကားပြောတယ်အလုံးပေါင်းကာယကံ၃ကာယတုစိုက်၃ပါးဝစီတုဆယ်၄ပါးကရှောင်လိုက်တယ်ဒီဟာမျိုးနဲ့အသက်မမွေးဘူးဆိုလိုတာက သူများတက်ပြီး အသက်မမွေးဘူးသူများဥစ္စာခိုးပြီးအသက်မမွေးဘူးသူများသားသမီးစော်ကားပြီးအသက်မမွေးဘူးနော်လိန်ပြီးအသက်မမွေးဘူးချမ်းချမ်းတန်းတန်းပြောအသက်မမွေးဘူးနော်ဂုံးတက်ပြီးအသက်မမွေးဘူးမကောင်းတာတွေအာဘလီဘလာပြောဆိုပြီးတော့အသက်မမွေးဘူးလို့ဆိုလိုတယ်ဒါတော့ဒီနေရာမှာတကယ်လို့ကာယကံ၃ပါးနဲ့ဝစီကံ၄ပါးတနည်းကာယဒုစရိုက်၃ပါးနဲ့ဝစီဒုစရိုက်၄ပါးဒီခုနှစ်ပါးကိုတာရှောင်လိုက်ပါတဲ့တာမအာဇီဝအလိုလိုဖြစ်တယ်တဲ့တာမအာဇီဝကိုထူးရှောင်စရာမလိုတော့ဘူး မိမိရှောင်ရမယ်အခုနကကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးကိုရှောင်လိုက်ရင်တမ္မာအာဇီဝအလိုလိုဖြစ်တယ်တမ္မာအာဇီဝအလိုလိုဖြစ်တယ်တမ္မာအာဇီဝကိုအထူးရှောင်စရာမလိုဘူးလို့ဆိုလိုတယ်သူပြောတာကိုကြည့်လေအထက်ပါတဲ့ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးနဲ့လှုပ်ပြီးတော့အသက်မွေးတာကိုရှောင်မှမယ်ဆိုတော့အထက်ကသီလရှိရင်အောက်ကအာဇီဝဘာမှအသက်မွေးကြောင်းပညာဘာမှဟိုတည်းမထိခိုက်တော့ဘူးလေ ဒါတော့ကောင်းပြီအဲ့ဒါလေးကိုဥပမာလေးနည်းနည်းပြောကြစို့ဥပမာနော်တတ်တာကိုအရင်ဥပမာပေးကြပါစို့ဒါလေး꿰အောင်လို့နော်ဘလို့သက်ဆိုင်တယ်လဲဆိုတော့တမ္မာကမ္မန္တနဲ့တမ္မာအာဇီဝနှစ်ခုမတူတာလေးပြောပြမယ်။ကာယဒုစရိုက်သုံးပါးနဲ့ပတ်သက်ပြီးလူတစ်ယောက်ကသူ့ရဲ့အပြင်းပြေအနေနဲ့ပင်လက်ကန်းဆက်သွားငားများတယ်။တစ်ယောက်ကတော့တန်ငါသူကဒါနဲ့ထမင်းစားရတာ ဒါတော့ဟိုးကအပြင်းပြေသွားပြီးတော့ hobby ဖြစ်လို့ तू က fishing hobby ဖြစ်လို့သွားပြီးတော့နော် तू ကငားမြတဲ့ပုံကဒါနဲ့ထမင်းစားတာမဟုတ်ဘူးဒီအလုပ်နဲ့ထမင်းစားတာမဟုတ်တဲ့တွေငားရရမရရ तू ကထမင်းစားရတဲ့အလုပ်က तू ကနဲ့ तू ရှိပြီးသားအပြင်းပြေသွားငားမြတာဒါတော့တကယ်လို့ငားကိုရလို့ရရင်တော့ငါတို့စားမှာကွာဆိုရင်တော့ဒီငားများလိုက်လို့စားလိုက်တဲ့အဲငားများလိုက်လို့ငားကိုတတ်လိုက်တာဒီမကောင်းတဲ့ပြုလုပ်ခြင်းဖြစ်လို့အဲ့ဒါမိစ္ဆာကမ္မန္တဖြစ်တယ်တမ္မာကမ္မန္တမဟုတ်တော့ဘူးနော်ဒါမိစ္ဆာကမ္မန္တပဲဖြစ်တယ် ဟိုတယောက်ကတော့ तू ကငါးရှာပြီးထမင်းစားရတာမိသားစုတန်းနေကြွေးရတာဆိုတော့ तू ကငါးရှာပြီးတော့ငါးကိုရောင်းတယ်ပြီးတော့မှရတဲ့ငွေနဲ့သားသမီးတခါတည်းလှုပ်ကြွေးတယ်ဆိုတဲ့အခါကျတော့အဲ့ဒီပုံကိုကြတော့ तू ကဒီတက်ချင်းမှုဒီသူ့ရဲ့ဘာလုပ်လဲအသက်မွေးခြင်းလုပ်အပျော်လုပ်မဟုတ်ဘူးငါငါမသွားပြီးတော့မဖမ်းရင် तू ထမင်းမစားတော့ဒါတော့အဲ့ဒီ तू ငါးကိုတတ်တာဒီမိစ္ဆာအစီဝါဖြစ်နေတယ်မကောင်းသောတတ်ချင်းဖြင့်အသက်မွေးလို့ဒါတော့ဒီနေရာမှာတတ်သူနှစ်ယောက်ဖြစ်သွားပြီး ရိုးရိုးအပျော်ပါနော်သွားပြီးတော့တတ်တာကတယောက်နော်ပြီးတော့သူသားသမီးဇနီးမယားအိမ်ကိုရဲ့အသင်မွေးကြောင့်တို့သွားငါတတ်တာတယောက်နှစ်ယောက်ဖြစ်တယ်ပရမတယောက်ကအပျော်တတ်တဲ့ပုဂ္ဂိုလ်ဒီတမ္မာမိစ္ဆာတမ္မာကမ္မတမဖြစ်ဘူးမိစ္ဆာကမ္မတဖြစ်တယ်တမ္မာကမ္မတပစ္စည်းတယ်တမ္မာကမ္မတပစ္စည်းမိစ္ဆာကမ္မတဖြစ်တယ်ဟိုတယောက်ကတော့သူတစ်ပါးအသက်ကိုတတ်ပြီးမှအသက်မွေးတာဖြစ်တဲ့တွေ့တမ္မာအာဇီဝမဖြစ်တော့ဘဲနဲ့မိစ္ဆာအာဇီဝဖြစ်တယ်မကောင်းသောအာဖြစ်မှားယွင်းသောအာဖြစ်အသက်မွေးအောင်လုပ်ခြင်း တတ်တော့တတ်တာပဲတူရလားနဲ့ရောမတူဒါတော့အခုနာကတဏှာကိုပြောကြပါစို့တဏှာဟာတကယ်လို့များကာယကာယဒုစရိုက်၃ပါးကနေရှောင်လိုက်မယ်ဆိုရင်နော်ဒီပြဟာအသက်မွေးတော့မယ်ဆိုလို့ရှိရင် तू မိစ္ဆာအာဇီဝိုင်းဖြစ်ပါအောင်မလားဖြစ်တော်ဘူးလေအဲ့ဒါကိုအဲ့ဒါကြောင့်မလို့ရှေ့ကတမ္မာကမ္မအဲတမ္မာကမ္မတနဲ့တမ္မာအဲတမ္မာဝါစာနဲ့တမ္မာကမ္မတနှစ်ပါးလုံရင်တမ္မာအာဇီဝအလိုလိုလုံနေတဲ့ ဒါတော့ကောင်းပြီခုနကဒီခုနှစ်မျိုးနဲ့အသက်မွေးအကြောင်းတွေကိုရှာပြီးအသက်မွေးတာတွေမရှိဘူးလားဆိုတာအခုရှိတယ်လေသူများအသက်မွေးတတ်ပြီးတော့မှအသက်မွေးရင်မိစ္ဆာအာဇီဝသူများပစ္စည်းခိုးလိမ်ပြီးတော့မှအသက်မွေးရင်ဒါမိစ္ဆာအာဇီဝသူများသားသမီးစော်ကားပြီးစီးပွားလုပ်တယ်ဆိုတာရှိလားရှိတယ်နော်ဒါကတော့တွယ်ဝဲသောအဖြစ်လည်းရှိတယ်တက်ရိုက်စီးပွားရေး business လည်းရှိတယ်တွယ်ဝဲသောအဖြစ်ဆိုတာက တယောက်သောပုဂ္ဂိုလ်ပစ္စည်းရစ်တို့ကိုပိုက်ဆံပေးပြီးအဲ့ဒီကလေးအဲ့ဒီမျိုးသမီးကိုဖြစ်အဲ့ဒီယောက်ျားကိုဖြစ်စည်းလိုက်စမ်းလို့ပတ်စံပေးခိုင်းတာတွေမရှိဘူးလားဒါတော့ဟောလူကပတ်စံလက်ခံပြီးတော့မှသူတို့ခိုင်းလိုက်တယ်လို့ဖြစ်စည်းတာအဲ့ဒီငွေသည်မိစ္ဆာအစည်းဝါဖြစ်တယ်တနည်းတိတ်တော့ပြောလို့မကောင်း right light district က business ကမိစ္ဆာအစည်းဝါဖြစ်တယ်ဥစ္စာတော့ဗုဒ္ဓဘာသာရကြည့်ရဟုတ်တော့မဟုတ်လား right light district ကမကောင်းဘူး အဲ့ဒါတော့ပြောပြီးသားပြောအောင်မယ်ဦးဇင်းကကိုကဒါဗုဒ္ဓဘာသာအတိုင်းဝင်ဒီ area မှာပြောတော့ပြောလို့ကောင်းတယ်မလေးရှားကိုသွားတဲ့ခါကျတော့ထိုင်းမှာရှိနေတာ Red Light District ကိုပြောတယ်နင်တို့ဗုဒ္ဓဘာသာတွေကဗုဒ္ဓဘာသာလောက်ပြီးမအပ်ဘူးပြောပြီးတော့ဘာကြောင့်မလို့ထိုင်းမှာဒါတွေရှိလဲတဲ့။ကဲဘာဖြစ်ကြမလဲ။အမေတို့အမောင်တို့ရဲ့တကားတို့တကားမတို့ရဲ့ဦးစင်းမျက်နှာလက်သိနေထုတ်ခါရတာတော်သေးတယ်။အဲ့ဒါအမေခံရတယ်တတိထားဖို့ပြောတာ နော်ဒါနင်တို့ဘာသာမြင့်မြတ်တယ်ဆိုလို့ရှိရင်ဘာလို့ဒါရှိတယ်လဲဒီ business ကနင်တို့မကောင်းဘူးဆိုတော့ငါတို့ရှိမှမရှိဘူးမေလေးရှားဒါလေးတွေကိုဦးဇင်းတို့ကသိဖို့ပြောတာဆင်ခြင်မှုပြောတာနော်ဒါဟာကို့အတွက်ဒီလို business မျိုးကတော့ရှာမြက်ပေါက်ချင်းပေါက်သွားပါစေဗျာနော်ရှာပါကြအချင်းအသွားပါစေလှုပ်ပြီးတော့မှမစားကြပါနဲ့နော်ဒီပြင် business တွေလှုပ်စားပါအဲ့ဒါတွေက ကိုကကောင်းတယ်လို့မြင့်မြတ်တယ်လို့ဘာသာရေးနဲ့တွေ့ကြုံပြီးကကြမှာဒါလောက်လွဲချော်တဲ့မှားယွင်းတဲ့အာကြီးနေတော့အသင်မွမ်းကြောင့်မလုပ်ကြပါနဲ့နော်ပြီးတော့မှတခါလိန်ညာပြောဆိုခြင်းပြီးလိန်ညာပြီးမှပြောဆိုတယ်ဆိုတာဟာဦးဇင်းတို့တရားဒီတရားတစ်ပေါင်နေဖြစ်လို့ယုံနေမှာယုံထိုင်ကြရတဲ့ခါကြတော့ပေါ့နော်တရားရင်ဆိုင်ကြရတဲ့ခါကြလို့ရှင်သူ့ဘက်ကိုပဲတက်တယ်တွေမထွက်ဆိုရဘူးလားတက်တယ်တွေထွက်ဆိုရတယ်အဲ့တက်တယ်ထွက်ဆိုတဲ့အချိန်ခါတွေမှာ တချို့ကမြင်လို့မြင်တဲ့အတိုင်းထွက်ဆိုတာရှိတယ်လို့မမြင်မဲနဲ့မြင်ပါတယ်ပြောပြီးမှလိန်ညာထွက်ဆိုတာမရှိဘူးလားအဲပတ်စံပေးခိုင်းတာအဲဒီလိုမျိုးပတ်စံသည် လိန်ညာပြီးမတရားသောနည်းဖြင့်ယူပြီးတော့မှဒါထွက်ဆိုတာတွေမှားတယ်ဒါမိစ္ဆာစုဝါဖြစ်တယ်မလုပ်အောင်မထွက်ဆိုအောင်နောက်ပြီးတော့မှအမ်ဒီအခကျင်းငွေယူပြီးတော့မှဒီလူနှစ်ယောက်တော်လကောင်း အသင်းပဲနှစ်ခုတော်လကောင်တိုင်းပြည်နှစ်ခုတော်လကောင်ကွဲအောင်နော်တတ်ရှုပြီးခွဲတာတွေရောမရှိဘူးလားရှိတာပဲဒါလည်းရှိတာပဲရှိတော့ငါဝိသကာရတို့ကြည်ပါလားလို့ဒါဘယင်ကနေပြီးတော့မှသူကတိုင်းပြည်ကနှင်းထုတ်ချောင်ဆောင်ပြီးတော့မဟုတ်ဘက်ကတိုင်းပြည်ကိုကွဲသွားအောင်လုပ်လုပ်တာလေဒါသူပြန်လာလို့ရှိရင်သူယာထုတွေနဲ့ဒါမြောက်စားမှာပဲလေဒီလိုဟာမျိုးတွေနဲ့သူဒါရတာဒီလိုဟာမျိုးရတဲ့ငွေကြေးဘာပဲဖြစ်ဖြစ်ဒါဒီမိမိမှားယွင်းတဲ့မိတ်အာဇီဝနီးမိတ်ဆာအာဇီဝနီးနေရတာပြီးတော့ ကြမ်းကြမ်းတန်းတန်းအခကျင်းငွေယူပြီးတော့သူတစ်ပါးကိုဆဲတာနော်ဦးဇုံတို့မြတ်စွာဘုရားလက်ထက်တုန်းကအားလုံးသိကြတဲ့အတိုင်းမာဂန္ဒီအမျိုးသမီးကမာဂန္ဒီရဲ့အဖေမိတယ်လည်းမာဂန္ဒီပဲခေါ်တယ်ဒါတော့မာဂန္ဒီပုံနာကြီးကမြတ်စွာဘုရားတွေ့တဲ့အခါကျတော့သူသမီးအချောလာမာဂန္ဒီကိုတခါတည်းပေးစားစရာယောက်ျားရှာတာနောက်ဆုံးကျတော့ဘုရားနဲ့သွားတွေ့တာတခါတည်းချောလိုက်တာလှလိုက်တာဒီသမီးငါသမီးကတော့သူနဲ့တန်တယ်ဆိုတော့သူသမီးကိုလက်ခံဖို့အကြောင်းလာလျှောက်တာ နော်အိန္ဒိယကအမျိုးသမီးကသူကအမျိုးသားရင်ကိုလိုက်သွားပြီးတော့ရှာပေးရတာမဟုတ်လားရှေ့ခေတ်တုန်းကသူတို့ထုံးစံအဲ့တော့ဘုရားကိုသွားပြီးတော့သူကလျှောက်တဲ့အခါကျတော့မြတ်စွာဘုရားကဘာပြောလဲဆိုတော့ဟဲ့မာကန်ဒီငါဘုရားဖြစ်ခါစားကညောင်ပေအောက်မှာနေတော့ကမာနကသူသူကိုယ်တိုင်ဖြစ်စည်းလို့မရတော့သူသမီးသုံးယောက်တဏရဲ့အရတိရဲ့ရာဂရဲ့ရာဂရဲ့ကိုငါရှိကိုပစ္စည်းရပစ္စည်းကြောင်းလာပြီးတော့မှနတ်သမီးတွေလာလွတ်တာတောင်မှ တာမန်လူသားတယောက်မြင်လိုက်ရင်သွတ်သွတ်ခါလောက်အောင်ယူလောက်တဲ့နတ်သမီးလာလွတ်တာတော့ငါဘာမှဖြစ်ဘူးတဲ့နတ်သမီးအတွင်းနဲ့အသိုးအပုတ်တွေလှောင်ထားတဲ့မစင်ပုံကြီးမစင်အိုးကြီးနဲ့တူတဲ့နတ်သမီးရှင်မနဲ့တောင်ငါမတို့ချင်ဘူးလို့ပြောတာအဲမြတ်စွာဘုရားအဲ့လိုလူပြောပြောနာပြပြစစ်စစ်ပြောတာဒါတော့မေးစရာတော့ရှိတယ်နော်ဖះဖြစ်ပြီးတော့ဒီလိုကြမ်းကြမ်းတမ်းတမ်းကြီးဘာကြောင့်ပြောတာလဲထင်စရာမရှိဘူးလားလူဘက်ကခံရတဲ့ဘက်ကကြည့်မသက်သာဘူးနော်ဇလန်းကဆက်အောင်ပါကူ ဒါတော့မြတ်စွာဘုရားအဲ့ဒါဘာကြောင့်ပြောတယ်လဲဆိုရင်အထာဂရပြန်ရှင်းပြတယ်မြတ်စွာဘုရားပြောတာကဒီနေရာမှာသမီးမာဂန္ဒီအတွက်ပြောတာမဟုတ်ဘူးအဲ့ဒီလိုပြောလိုက်ရင်မိဘနှစ်ပါးဖြစ်တဲ့မာဂန္ဒီပုံသားကြီးနဲ့ပုံလေးမကြီးကဒီပြောလိုက်တဲ့အသောအပုတ်အတန်ကိုကြားတာနဲ့ဩအသောအပုတ်ကိုအရေကုန်အုပ်ပြီးတော့မှဒါကနော်ဂရုရွတ်လှုပ်ထားတာပဲဆိုတာကိုသဘောပေါက်ရင်30တက္ကရာသာတရားအလိုသဘောပေါက်သွားတာအဲ့ဒီခါကျရင်ခန္ဓာကိုယ်ပေါ်မှာတက်မြက်တဲ့ဟောဒီຢာက တဏပျောက်ပြီးတော့အနာခံတီးမဲ့အရေးသိလို့အဲ့ဒီလိုပက်ပက်ဆက်ဆက်အရင်ရအောင်ပြောလိုက်တာဟောဘက်ကတမိမာခံဒီစိတ်ဆိုးမှလည်းသိတယ်ဒါတော့သူတို့ဘာတွေစိတ်ဆိုးမှကိုမြတ်စွာဘုရားခွင့်မဆိုင်ဘူးခြေချွတ်မဲ့ပုဂ္ဂိုလ်အကျွတ်တရားရမယ်ဆိုလို့ရှိရင်ပြောတယ်ဒါကြောင့်တခါတလေမှမြတ်စွာဘုရားပြောတဲ့စကားဒီအနော်အဲဟောမှန်လဲမှန်တယ်ချိုတာလဲစကားချိုလဲချိုတာတယ်အချင်းကာလလဲတင့်တော်တဲ့စကားမျိုးဆိုရင်ပြောတယ်တခါတလေကျတော့မှန်တယ် မချိုတာဘူးအချိန်ကာလတင်ပြောတယ်အဲ့ဒါအခုစကားကြည့်နော်မှန်နေတယ်မမှန်ဘူးလားနော်ပြီးတော့မှလည်းအဲအကျိုးလည်းမရှိဘူးလားရှိတယ်ဒါပေမဲ့ချိုတာရဲ့လားမချိုတာဘူးနည်းနည်းသမီးတခါတည်းအထက်မှာအသိုးပုတ်တွေအိုးထားတဲ့အိုးကြီးလိုပဲအရေကုံအိုးထားတဲ့ရာကြီးကိုဒီအတုပါယူငါချိမနဲ့တော့မတူချင်ဘူးလို့ပြောတာအဲ့ဒီမှာဟိုကပုံသားကြီးလည်းမရတော့တခါတည်းအဲ့ဒီမှာတရားရအနာခံဖြစ်သွားတယ်အဲ့ဒီအနာခံရာကြီးမြို့တွေးပြီးတော့အဲ့ဒီစကလုံးကိုပြောတာ ဒါပေမဲ့သမီးကငါ့ကိုဒီလောက်လှတဲ့ပုဂ္ဂိုလ် तू နဲ့တွေ့ကကြမှာအတော့ပုံမစင်တုံးမစင်အိုးကြီးနဲ့နှိုင်းခါရတယ်ဆိုတော့အဲ့ဒီမှာအညိုးထားတာတနေ့ကျငါအကြောင်းသိကြမယ်ဆိုနောက်ဆုံးကျတော့ဘယင်းနဲ့ညားလို့ဘယင်းကြော်ကောက်ခံရတဲ့အခါကျတော့မြတ်စွာဘုရားကောတံပြူကိုကြွလာတယ်ကြွလာတော့တာမဝတီကလည်းမြတ်စွာဘုရားကြည်ညိုတယ်မိဖုရားသုံးအောင်ထမသူတို့သူတို့လည်းပါနေတာကိုဒါတော့တူတူပြောရမယ်ဆိုလို့ရှိရင်မြတ်စွာဘုရားလည်းကောသံပြူကြွရောအဲ့ဒီမှာ तू ကမိဖုရားဖြစ်တော့အာနာရှိပြီရှိတဲ့အခါကျတော့အဲ့ဒီမှာတခါတည်းရထက်ရွာတဲ့မျိုးတဲ့ကောသံပြူမျိုးတဲ့မှာရှိသမျှအရေး မူးနေတဲ့လူမူးတွေဘိန်းစားတွေတခိုးတွေလူမိုက်တွေခေါ်ဗုဒ္ဓဘာသာမဟုတ်တဲ့ non buddhist တွေကိုခေါ်ပတ်စံပေးဆဲဆန်းဂေါရမကိုတခါတည်းပြပြဆဲဆိုဟာဆဲလိုက်ကြတာရစရာကမကောင်းဘူးတခါတည်းဗဇက်ကထွက်သမျှတွေအကုန်မူးမူးယွနေဆဲလိုက်ကြတာဟာကျွဲတွေနွားတွေတိလိษံတွေခွေးတွေဝတ်တွေနေရောရှိသမျှခန္ဓာကိုယ်ရှိတာကြီးအကုန်တိုင်းထွာဆဲတာပဲနော်ဆဲတာပဲအဲ့ဒီလူတွေကပတ်စံရတယ်အဲ့ဒီရတဲ့ပတ်စံမျိုးပြောတာအဲ့ဒီလိုမျိုးပတ်စံယူသူများကိုသွားဆဲဒါလည်း အဲ့ဒါမိစ္ဆာအာဇီဝရုပ်တော်ပုံမှာကြီးလည်းမရှိဘူးလားကြုံမပြောခင်ဗျားတို့ပြောတာကြုံမပြောကြုံတော့မသိဘူးပဲเนาะအဲ့ဒါကောင်းပြီအဲ့ဒါသူတစ်ပါးတွေအတွက်အရှိရဖို့เนาะရှိသေးတယ်လူတယောက်ဂုံတိဂုံတိပစ္စည်းရဲ့အတွက်ကိုစာပေသမားကစာပေတွေကကလောင်လေးနဲ့မရေးကြဘူးလားလို့ ဟာတခါတည်းအပုတ်တွေဘွားတွေမမရစရာမကောင်းတခါတည်းအမနာပါတွေရေးကြပြောကြကျင်ကြကြဒီနေ့ဆိုမီဒီယာလောကတွေကအရန်ပြန့်နှံ့တာခါတည်း online တွေမှာတင်းကြမတွေ့ဘူးလားလို့အဲ့ဒါလည်းအတူတူပဲနော်ဒါတော့စာရေးပြီးတော့မှမကောင်းသတင်းဖြန့်တာတွေမီဒီယာကတဆင့်သူများကိုတခါတည်းမော်ဒန်ပြောတာတွေနော်အဲ့ဒါတွေကအကုန်လုံးကအဲ့ဒီဟာတွေမှာအကျုံးဝင်တယ်အဲ့ဒီလိုမျိုးနေရတဲ့စီးပွားရေးပိုက်ဆံဟာမိစ္ဆာအာဇီဝဖြစ်တယ်တဲ့မလို့ကောင်းဘူးမလို့ကောင်းဘူး ပြီးတော့မှအဲဦးဇင်းတို့လူတွေခါပါဇက်ရှိတဲ့တို့စကားပြောရမှာပဲတခါတလေကြတာအရေးမရအဖတ်မရဘာမှလူမှုရေးလည်းမဟုတ်ဘူးဘာသာရေးလည်းမဟုတ်ဘူးစီးပွားရေးလည်းမဟုတ်ဘာဆိုဘာပညာမှမရဘဲနဲ့အချိန်ဖြုံးတာတွေလည်းရှိတယ်အဲ့ဒီလိုမျိုးအရေးမရအဖတ်မရနော်လောကီဘက်ကကြီးပွားရေးစီးပွားရေးဘုသူတာလည်းမဖြစ်လောကုတ္တရာကြီးပွားရေးစီးပွားရေးကြီးပွားရေးပေါ့နော်တုတ်တရေးအကျင့်ကောင်းမှုရေးတန်တရားထွေရေးတို့လည်းဘာမှမဖြစ်အဲ့ဒီလိုမျိုးအချိန်ကုန်ရင်ပြီးရောဆိုတဲ့ပြောတာမျိုးဟာ မိမိတို့အမတန်အဖို့တန်တဲ့အချိန်ကြီးကုံဆုံးတယ်တဲ့ဘာမှနော်ဟိုမကောင်းဘူးဒါမျိုးတန်ဖတ်ပလာပါခေါ်တယ်ဒါကတော့စီးပွားရှာတော့မရှိဘူးသို့တော်လည်းပဲအဲတချို့ကြတော့လည်းပဲအဲ့ဒါမျိုးလေးပြောပြီးမှနော်ဟောမဟုတ်ကဟုတ်ကလေးရည်စရာမောစရာလေးအချင်းကုန်ယုံပြောပြီးတော့မှရှားတဲ့လုပ်ငန်းလေးတွေတော့ရှိတယ်အဲ့ဒါကအဲ့ဒီခုနကတန်ဖတ်ပလာပါနဲ့မှအကျုံးဝင်တယ်လို့ဆိုတယ်ဒါကြောင့်ကောင်းပြီအားလုံးပြန်ခြုံပြောမယ်ဆိုလို့ရှိရင်တတ်ချင်းခိုးခြင်းနော် သူတို့ဘာသားသမီးတွေကိုပတ်စံယူရဖြစ်စည်းခြင်းပေါ့ဗျာအဲ့ဒါမျိုးနဲ့ပတ်သက်တဲ့အကိုစီးပွားထောင်ရှာခြင်းအေးမဟုတ်မမှန်ပဲတရားရုံးမှာထွက်ဆိုတာမျိုးတွေနော်တယောက်နဲ့တယောက်ဂုံတက်အဲကွဲပြားအောင်ပတ်စံယူပြီးတော့ဂုံတိုက်ထားတွေပတ်စံယူပြီးတော့သူတို့ဘာတွေအတင်းအဖြစ်ပြောဆိုပုတ်ချရေးတာတွေအဲ့ဒါမျိုးတွေဟာမိစ္ဆာအာဇီဝဖြစ်တယ်တဲ့အဲ့ဒါကြောင့်အဲ့ဒါမျိုးကိုရှောင်လိုက်ပြီဆိုလို့ရှိရင်တော့မိမိကကြောင်းလင်းနဲ့ရှောင်တာမဟုတ်သေးဘူးနော်အဲခုနကပြောတဲ့ပြောင်းပြန်ဆန့်ကျင်ဘက်တွေကိုလည်းသူကဖြည့်ပေးရသေးတယ်အဲ့ဒါဆိုလို့ရှိရင်တော့ဘာဖြစ်ပြီလဲ တာမအာဇီဝဖြစ်ပြီတဲ့နော်ဒါကဦးဇင်းတို့စောစောတုန်းကပြောတယ်ကာယဒုစရိုက်၃ပါးနဲ့ဝေစီဒုစရိုက်၄ပါးကရှောင်နာရှောင်လိုက်တယ်ဆိုရင်ဒါရှောင်နိုင်တယ်ဆိုရင်တာမအာဇီဝတော့အလိုလိုဖြစ်နေပါပြီကောင်းပြီနောက်ထပ်ကြံသေးတယ်နော် trade လုပ်တာကုံသွဲတာအဲ့ဒါကဘာလဲဆိုရင်ကုံသွဲတဲ့အခါမှာမှားယွင်းသောကုံသွဲခြင်းလို့ဆိုလိုတာပဲဒါတော့ဘာလဲဆိုရင်လက်နဲ့ရောင်းဝယ်ခြင်းအသားငါရောင်းဝယ်ခြင်း လူရောင်းဝယ်ခြင်းအရစ်စသည့်မူရစ်စေတတ်တဲ့အရာများရောင်းဝယ်ခြင်းအစိတ်ရောင်းဝယ်ခြင်းလို့ရောင်းဝယ်ခြင်းဘယ်နှမျိုးရှိလဲ၅မျိုးရှိတယ်နော်လက်နဲ့ရောင်းဝယ်တာလည်းပဲလက်နဲ့ဆိုတဲ့သဘောတည်းဒါရှင်းရှင်းလေးပဲလက်နဲ့ဆိုတာအလကားအလှထားတာမှမဟုတ်ပဲတတ်ဖို့ဝယ်ကြတာပဲဒါကြောင့်လက်နဲ့ရောင်းဝယ်တာကတတ္တဝါတွေသေစီမဲ့ဘက်မှာအားကြီးစေတာဖြစ်တဲ့အတွက်ကြောင့်မလို့လက်နဲ့ရောင်းဝယ်ခြင်းဟာဦးဇင်းတို့လူလောကမှာငြင်းချမ်းသာရရည်တွေမဖြစ်ဘူး ပြီးတော့အသားငါးရောင်းဝယ်ခြင်းအသားငါးရောင်းဝယ်တယ်ဆိုတော့အသားငါးရောင်းတယ်ဆိုတဲ့ဒီလိုတတ္တဝါတွေသိရတော့မမဟုတ်လားလို့ကြောင့်အသားငါးရောင်းဝယ်ခြင်းဒီတတ္တဝါတွေအသက်သေးကြီးပြည့်စည်တတ်တဲ့အတွက်ကြောင့်အသားငါးရောင်းဝယ်ခြင်းလည်းမကောင်းဘူးတဲ့လူရောင်းဝယ်ခြင်းဒါတော့ပြောစရာမလိုတော့နော်အသိချက်မနေနဲ့ဒါတွေကဒီနေ့ကပြဿနာတွေရင်ဆိုင်နေကြတာအယက်စာတီဆိုတာကတော့အယက်တမဟုတ်ဘူးမူရစေရတဲ့အရာမှန်သမျှဘယ်ဟာမဆိုးနော်ဘယ်ဟာမဆိုးအဲ့ဒါအယက်ပဲဒါပေမဲ့တစ်ခါကြားလိုက်သေးတယ် ဗမာပြည်မှာစီးပွားရေးတွေလည်းစဖွင့်ရောဟာခါတဲ့အရစ်တွေရောင်းလိုက်ကြတာငါပြောမနေနဲ့ရန်ကုန်ရန်ကုန်လေ2003ခုပြန်တော့ကလေစိတ်ထွက်လိုက်တာနဲ့ဆေးလိမ့်တဲ့အရစ်ကအဲ့မှာဆမ်ဖို့ကြီးကြီးနေကြော်ညာထားတာနော်ဒါတော့အဲ့ဒီဆမ်ဖို့မျိုးအမေရိကန်တို့ဒီဥရောပတို့ကတခါမှမတွေ့ဘူးအဲ့ဒါမျိုးတွေဒါပေမဲ့ဘယ်တောက်တယ်လဲဆိုဥစဉ်တော့တက်တရနဲ့ဆင်းရဲတဲ့နိုင်ငံတွေမှာသွားတွေ့နေတော်တော်သနာဖို့ကောင်းတယ်နော်ပတ်စံမရှိလို့လာလာသမျှလောက်တာအကုန်လက်ခံထားရတာအခုတို့ခောက်တော့မတွေ့ပါဘူး ဆိုတော့ဘယ်ဟာမဆိုနော်မူရစေတတ်တရားပြောချင်တာကဘီယာကုမ္ပဏီတွေပေါ်လိုက်တာ ကရန်ကုန်ရန်ကုန်ဘီယာမန္တလေးဘီယာတောင်ကြီးဘီယာနဲ့ရှိသမျှမြို့တွေကဘာဘီဘာအရစ်မြို့တွေရွေးဖြစ်ကုန်တော့ဩငါတို့ဗုဒ္ဓဘာသာနိုင်ငံသူရမေတဲ့ကတက်ခါဘုတော့စောင့်ထိန်ပြီးတော့မြို့တောင်မှာအကုန်လုံးဘီယာနာမည်တွေဖြစ်နေနောက်တော့မြန်မာဘီယာလာတော့မယ်အကုန်လုံးနောက်တော့လူဘီယာအကုန်လုံးလူတွေလည်းဘီယာပဲမှတ်လိုက်တော့ပြီးတော့သူကရေးတယ်ဘီယာဟာကောင်းတယ်ကောင်းတယ် သူတို့အာဘတ်ရှောင်တာဘီဟာအရစ်တော့မဟုတ်ပါတဲ့ဒါဆိုရင်ပါလဲလို့ဘီယာဟာဘီယာပဲပေါ့ဒါလည်းကောင်းတာပါပဲဒါလည်းကောင်းတယ်လူတွေကအာဘတ်ဖြီအာဘတ်ရှောင်တာဘီယာဘီယာပဲပေါ့ဘီယာဘာဖြစ်စေတယ်လဲမှုစေတတ်တာပဲသူ့ရဲ့ဇွမ်းတတ္တိကလူတယောက်ရဲ့ပုံမှန်စိတ်ကို ထွေသွားစေတယ်လေးသွားစေတယ်ရက်သွားစေတယ်ပုံမှန်အသိစိတ်တစ်ခုကိုအနောက်ရှစ်တစ်ခုဖြစ်တယ်ဆိုတာမူရစေပဲမူရစေတတ်တဲ့အရာပဲနော်ဒါတော့အဲ့ဒီကနေပြီးတော့အခန့်ပွဲလှအောင်လို့ဂုံရှိအောင်လို့ဆိုပြီးတော့ဘီဟာအရက်မဟုတ်ပါဆိုပြီးတော့မှအဲ့ဒါနေနေပဲဒါလုံနေကြတာအခုတစ်ခေါက်တော့မစိုးပါဘူးအဲ့ဒီဆမ်မူကြီးတွေမတွေ့ဘူးနော်အဲအဲ့ဒါတော့တော်တော်လေးတော့စိတ်ချမ်းသာအဲ့ဒီဆမ်မူကြီးမတွေ့တာ ਨੇ ကဲကောင်းပြီအဲ့ဒါတော့မူရစေတတ်တဲ့အရာမှန်သမျှဒီနော်အားလုံးပါတယ်လို့မှဘီဟာအရက်မဟုတ်လို့အဲ့ကြမှာရှောင်မနေကြနဲ့ဟုတ်လား ပြီးတော့အစိတ်ရောက်ဝင်ခြင်းအစိတ်ဆိုတာတည်စေတတ်တဲ့အရာပဲဒါကြောင့်အစိတ်ရောက်ဝင်ခြင်းဟာလည်းပဲတတ္တဝါတွေတည်ကြည်စေတတ်လို့မကောင်းဘူးဆိုပြီးတော့မှရှိပညာရှိသူတော်ကောင်းကြီးများကဒီရောက်ဝင်ခြင်း၅မျိုးကိုတမ္မာအာဇီဝကိုပြည့်စေတတ်တယ်ဆိုပြီးတော့သူတို့အဲ့ဒါမျိုးတွေမလုပ်ကြပါဘူးတဲ့နော်တတ်နေရှောင်ကြပါတယ်ကောင်းပြီဗျာ။ကိုင်ဒါဆိုတမ္မာအာဇီဝဒီလောက်နေပဲထားကြအောင်။အောက်ကလောကီဝိရတိလောကုတ္တရာဝိရတိဆိုပြီးတော့ဦးဇုံတို့ရှောင်ကျင်ရမယ့်ဝိရတိအခုနက သီလမေခင်သုံးပါးမှာတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဘယ်နှပါလဲ၃ပါးအဲ့ဒါကိုအဘိဓမ္မာထဲကျတော့ဝိရိတိစေတသိက်၃ပါးလို့မခေါ်ဘူးလားခေါ်တယ်အဲ့ဒါတော့ဝိရိတိအကြောင်းလေးကဆက်နွယ်နေတာဖြစ်တဲ့အတွက်ဝိရိတိအကြောင်းလေးလေ့လာကြည့်အောင်အဲ့ဒါလေးဖတ်ကြည့်ပါဦးလောကီဝိရိတိလောကုတ္တရာဝိရိတိဆိုတာ တော့ဦးဇင်းတို့ဗိဓမာသင်ဘူးတဲ့ចောင်းသားတွေဖြစ်နေတဲ့ခါကျတော့ဗိဓမာလေးနဲ့နည်းနည်းလေးနှင်းတော့ပြီးတော့ပြောဆိုကြအောင်ဆိုဒီတမ္မာဝါစာတမ္မာကမ္မတတမ္မာဇီဝ၃ပါးကိုအပိဓမ္မာမှာဝိတ္တိစေတသိက်၃ပါးလို့သူ့ကို group တစ်ခုနဲ့နာမည်ပေးထားတာရှိတယ်သောဗနာစေတသိက်ဒီထဲမှာလေသောဗနာစေတသိက်ဒီထဲမှာဒီ၃ပါးကိုဝိတ္တိစေတသိက်တဲ့ဝိတ္တိဆိုတာရှောင်ကျင်တာဒါတော့ဒီဝိတ္တိ၃ပါးဒီလောကီအဆင့်တွင်ဒုစရိုက် ဒုရာဇီဝဒုစရိုက်ဆိုတာကဘာတွေလဲဆိုလို့ရှိရင်ဦးဇင်းတို့ကာယကံ၃ပါးနဲ့ဝစီကံ၄ပါးကိုဒုစရိုက်လို့ခေါ်တယ်နော်ဒုရာဇီဝဆိုတာကပါဠိကပု္ပ္ပစာတတာဒုနဲ့အာဇီဝဒုကမကောင်းတာအာဇီဝကအသက်မွေးတာဒါတော့အောက်ကတမ္မာအာဇီဝကပြက်သွားရင်ဒုရာဇီဝလို့ခေါ်တယ်နော်အဲ့ဒါလေးမှတ်တာပါဠိသုံးနေရနည်းနည်းဦးဇင်းတို့ဘုန်းကြီးတွေတော့နားလည်ပေမဲ့လူတွေမှာကြတော့ဒါနည်းနည်းလေးနားခံသွားလိမ့်မယ်ဒုစရိုက်ဆိုတာကာယကံ၃ပါးဝစီကံ၄ပါးကိုဒုစရိုက်9ပါးဒီ9ပါးကိုပဲ အဲ့ဒါနဲ့အဲ့ဒီခုနှစ်ပါးနဲ့အတင်မွေးရင်ဒုရာဇီဝလို့ခေါ်တယ်ဒါကြောင့်ဒုစရိုက်ဒုရာဇီဝတို့မှာရှောင်ကျင်ကြိုက်တာရှင်ဤအမြဲတမ်းမရှင်ထို့ကြောင့်ဘုရားဖူတရားနာဇာတော့မာကုသိုလ်စိတ်များဖြစ်နေတော်လဲရှောင်ကျင်စရာဒုစရိုက်မရှိသောကြောင့်ဝိရတိများမဖြစ်ပေဒါလေးကဒီလိုပါဦးဇင်းတို့ဝိရတိဟာအဆင့်20ရှိတယ်လောကီအဆင့်လောကုတ္တရာအဆင့်20ကျွဲတယ်ဒါတော့လောကီအဆင့်မှာရှောင်တဲ့ခါကြလို့ရှိရင်တဲ့ ဒုစရိုက်ဒုစာဇီဝရှောင်ကြိုက်ကလေးမှာဒီစေတသိက်ဖြစ်တယ်မရှောင်ရင် မဖြစ်ဘူးရှောင်စရာမရှိရင်မဖြစ်ဘူးလို့ဆိုလိုတယ်ရှောင်စရာရှိရင်ဖြစ်တယ်အဲ့ရှောင်စရာလည်းသုံးပါးမှာဒီဒါပါတော့ဗျာတမ္မာကမ္မန္တကိုရှောင်နေတဲ့အခိုက်မှာတမ္မာအာဇီဝနဲ့တမ္မာဝါစာမဖြစ်ဘူးတဘာပဲဖြစ်တယ်ရှင်းနေတယ်လို့ဆိုလိုတယ်ဆိုလိုတာကတဲ့ပဲပြောမယ်တဘာ engage ဖြစ်နေကြတဲ့နှစ်ပါးကသူကမဖြစ်ဘူးတဘာပဲ engage ဖြစ်နေတာကျန်တဲ့နှစ်ပါးမဖြစ်ဘူး ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီသူရှောင်တဲ့အခါမှာရှောင်စရာလေးကိုသူကတတ္တဝါပညာကိုအာယုံပြုတ်နေတာဆိုတော့ကျန်တာကရှောင်စဲအခိုက်မဟုတ်ဘူးလေရှောင်စရာမရှိတဲ့အတွက်ရှောင်စရာရှိနေတဲ့ဟာလေး engage ဖြစ်နေအဲ့ဒီဟာလေးနေပဲသူအဲ့ဒီအခိုက်ကလေးမှာဝိရိတိစေတသိက်တွေမိမိတန်တမ်းမှာဖြစ်တယ်တဲ့ဒါတော့ကြမ်းတဲ့နှစ်ပါးကမဖြစ်ဘူးလို့ဆိုလို့တယ်နော်ဒါကြောင့်တကယ်လို့မြတ်ဖျားဖူးနေတဲ့အချိန်တရားနာနေတဲ့အချိန်စာဖတ်နေတဲ့အချိန်မျိုးတွေမှာလည်းပဲကိုကကောင်းနေတာပဲ ရှောင်တယ်သို့သောအဲ့ဒီရှောင်ခြင်းမျိုးဒီရှောင်စဲနဲ့တက်ရရှောင်တာမဟုတ်ဘူးနော်ဥပမာပြင်ထားပါတော့ကိုယ်ကိုကြိုက်တဲ့ချင်းဒါကလည်းစုစုကနဲ့ငတ်ခနဲ့ကြိုက်တာရိုက်မယ်လို့လက်ကြီးကိုတခါရွယ်ပြီးမှငါဥပုပ်ဆောင်ထားတာပဲတီလာယူထားတာပဲဆိုလက်ကလေးအနားကျမှရှောင်လိုက်တာဟုတ်တယ်မလားရှောင်လိုက်တာတိတယ်လေလက်ကြီးယူခဲ့ပြီးပြီလေရိုက်တော့မယ်ဟဲ့လို့ကြံကကြမှာကိုတီလာကိုတတိရတယ်အဲ့ဒီကြမှာရှောင်လိုက်တယ်အဲ့ဒီအခိုက်ဟိုခုနပြောတဲ့မိစ္ဆာကမ္မန္တကနေရှောင်သွားတယ်မိစ္ဆာကမ္မန္တမဖြစ်တော့ဘူး အဲ့ဒီခိုက်မှာမိစ္ဆာကမ္မတဒီရှောင်ပြီးတော့တမ္မာကမ္မတမဲ့ခင်ဖြစ်တယ်တဲ့နော်နောက်ပြီးတော့အမ်လူတယောက်ကထားပါတော့ဗျာလာပြီးတော့ကိုယ်မေးတယ်မေးတယ်ဆိုလို့ရှင်မရှိဘူးလို့ဒါပြောလိုက်တယောက်ကမှားထားတယ်နော်ဗဇန်နဲ့ပြောကြမလို့ရှိလားဆိုမရှိဘူးလို့သိလားမသိဘူးလို့ခေါင်းလေးခါလိုက်တယ်အဲ့ဒီအတွက် तू ကပတ်ဆံရမယ်ဆိုပါတော့နော်ဒါတော့ခေါင်းလေးခါမယ်ကြံမိကကြံမှာအင်းငါကလိန်လဲလို့ရှင်ငါရတာကနင်းနေဒါပေမဲ့သူ့မှာနဲ့နာမှာအများကြီးပဲ ဒါတော့သူတစ်ပါးနဲ့နာဆုံးရှုံးမောကြည့်ပြီးတော့သူသိတဲ့အတိုင်းပြန်ပြောချလိုက်တယ်အဲ့ဒါမျိုးနော်အဲ့ဒါမျိုးကိုကရှောင်လိုက်တာဖြစ်တဲ့အတွက်အဲ့ဒီရှောင်ကိုက်မှာ အခုနကဒီတာမဝါစာဖြစ်တယ်မှန်မှန်ကန်ကန်ပြန်ပြောတာကိုစောစောကလိန်မလို့ခြံထားတာနောက်မှပြင်လိုက်တာဒါတော့အဲ့ဒီလိန်စရာကြီးရှိနေတဲ့အချိန်ကမှလိန်စရာကရှောင်လိုက်ရင်တာမဝါစာဖြစ်တယ်အဲ့ဒီလိုတက်ရိုက်ရှောင်စရာနဲ့မတိုးနေတဲ့အချိန်ကဒီမဖြစ်ဘူးလို့ဆိုလို့တယ်တရားနာနေတဲ့အချိန်ကမှ ခုနကတော့မှမဖြစ်ဘူးเนาะသူ့အသက်တတ်တာလည်းရှောင်နေတာမဟုတ်ဘူးသူများရဲ့အဲပစ္စည်းဥစ္စာခိုးတာကနေရှောင်တာလည်းမဟုတ်ဘူးသူများသားသမီးစော်ကားတာလည်းရှောင်တာမဟုတ်ဘူးဆိုတော့ရှောင်စက်တက်ရဲ့ကြုံရလားမကြုံမကြုံလို့ရှိရင်တမကမဏမဖြစ်ဘူးလို့ဆိုလိုတယ်ကြုံမှဖြစ်တာအဲ့ဒါကိုဆိုလိုချင်တာဒါကြောင့်ဒီလောကီအဆင့်တွင်ဒုစရိုက်ဒုစာရီဆိုတာမှာရှောင်ကျင်ကြိုက်တာတနည်းရှောင်စရာနဲ့တဲ့တဲ့တိုးမှသာတိုးတဲ့ရှောင်ကျင်စရာအဲဟိုတဲ့သီလမဲ့ခင်ဖြစ်တယ် နော်တကယ်လို့မရှိရင်မရှိမဖြစ်ဘူးလို့ဆိုလိုတယ်ရှောင်ကက်ကလေးဖြစ်တယ်မရှောင်စရာရှောင်စရာမရှိရင်မဖြစ်ဘူးဒါလည်းပဲအခုနပြောတဲ့သူတို့သုံးပါးဒီတပါးစီသားလေးရင်ရှောင်လို့ရတယ်သုံးပါးလုံးပြိုင်ပြီးတော့မှရှောင်လို့မရဘူးသုံးပါးလုံးပြိုင်ပြီးတော့မှမဖြစ်ဘူးတပါးစီသားဖြစ်တယ်အဲ့ဒါကိုပြောတာဒါကြောင့်ဦးဇင်းတို့အဘိဓမ္မာသင်တဲ့အခါကျတွေ့လိမ့်မယ်လောကီအဆင့်မှာဝိတ္တိစေတသိက်သုံးပါးဒီသူကအတိအတိတပါးစီသားလေးရှင်တယ်တဲ့ အမြဲတမ်းလဲမရှင်ဘူးเนาะလောကုတ္တရာအခက်ရောက်မှ तू ကတပြိုင်တည်းအမြဲတမ်းရှင်တွဲပြီးတော့ပေါ်တယ်အဲ့တော့ဘာကြောင့်မလို့ပေါ်တယ်လဲဆိုရင်ဒီခါကနေပြီးတော့မှလောကုတ္တရာအဆင့်ကိုရောက်တဲ့အခါကျအဲအခုနကပြောပြီးရင်းတို့ဖြစ်ပြန်ပါလေအသီးသီးတစ်ပါးစီတစ်ပါးစီပဲဖြစ်တမ္မာစာဖြစ်ခိုက်တာခုနပြောပြီးပြီနော်တမ္မာကမ္မန္တာတမ္မာဇီဝတော့မဖြစ်ကြထိုနည်းတူတမ္မာကမ္မန္တာဖြစ်ခိုက်ကြံနှစ်ပါးလည်းမဖြစ်ဘူးတမ္မာအာဇီဝဖြစ်ခိုက်ကြံနှစ်ပါးမဖြစ်ဘူးတစ်ပါးစီပဲဖြစ်တယ် ဖြစ်တဲ့ခါမှလည်းပဲရှောင်စရာနဲ့တဲ့တဲ့တိုးကြိုက်ကလေးပဲဖြစ်တယ်မတိုးကြိုက်မတွေးကြိုက်မဖြစ်ဘူးတဲ့ဒါတော့လောကုတ္တရာကြတော့ဒီလိုမဟုတ်ဘူးတဲ့လောကုတ္တရာဝိရတိအဆင့်ကိုရောက်ပြီးတနည်းမက်ကိုရောက်ပြီးတဲ့ဝိရတိမက်စိတ်ပေါ်တဲ့အချိန်ကမှတွဲပြီးတော့ပေါ်တဲ့ဝိရတိမျိုးကြတော့တဲ့ကျူးလွန်လို့တဲ့စေရနာအပြီးသပယ်ပြီးသဖြင့်တီလာသုံးပါလုံးအမြဲတမ်းတပြိုင်တည်းဖြစ်၏ဒါကဒီလိုပြောတာဦးဇင်းတို့ကရှောင်စရာရှိလို့ရှောင်တယ် နော်ထားပါတော့ခုနပြောတဲ့ဥပမာလေးထပ်ကောက်ကြစို့ရှင်လေးကိုမာကြိုက်နေတယ်ကြိုက်တဲ့ရှင်ကိုတတ်မယ်လို့လက်ကြီးယူလာပြီးပြီဒါပေမဲ့ကိုတီလာလေးကိုတတိယလက်တွေရှောင်လိုက်တယ်ဆိုတော့စောစောတုန်းကလက်ကြီးယူလာတာကသူ့မှာဒေါသရှိလို့လားမရှိလို့လားရှိနေတယ်ဒါပေမဲ့တီလာလေးပြန်တတိယတဲ့ခါကျတော့ဘာဖြစ်သွားလဲရှောင်လိုက်တယ်ဟောအဲ့ဒါကိုပြောတာဒါတော့ဦးဇင်းတို့မှာဒေါသရှိတယ်ကိလေသာရှိတယ်ရှိတော့လဲတီလာလေးနဲ့တားလိုက်တဲ့အတွက်တတ်ဖြစ်သေးလားမတတ်ဖြစ်တဲ့အတွက်ဘာဘာ ဘာမဲ့ခင်ဖြစ်လဲဟောလို့လေတမကမန္တလေအမလေးအခုအတန်းနဲ့တော့မထွက်သေးဘူးမေ့နေနေပြီရှင်သက်တာကရှောင်လိုက်တဲ့အတွက်တမကမန္တဖြစ်တယ်ပြောချင်တာကဦးဇင်းတို့ရှောင်တာကသီလထိမ့်လို့ရှောင်တာသီလငရဲတာမကြဘူးသီလလည်းမကြိုးဘူးဆိုတော့ဆော်လိုက်ပြီးပြန်ကနေပဲဒါတော့အတွင်းထဲမှာမရှိနေလဲဒေါသကိလေသာ ရှိတယ်ပြောတာဒါတော့ တောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်အနိုင်ဆုံးပဲပြောကြပါစို့တောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကျတော့သူ့ဘာသူချက်ကြိုက်လည်းပဲတတ်လို့တဲ့စိတ်ကမရှိတော့ဘူးမရှိတော့တဲ့ဦးဇင်းတို့လေလဝါကြီးအတင်းချခါတဲ့ပြက်မြန်ကြီးစန့်စန့်ကြီးရိုက်တော့မယ်ဆိုတော့မန်ကြီးဖီပြီးတော့ဒါမျိုးလာသေးလားဘာဖြစ်လို့ဆိုတော့သူများအသက်တတ်တာကိုရှောင်ကျင်တာကအဲ့ဒီကိရိတာပယ်လိုက်ပြီးပြီမလာတော့ဘူးဒါတော့ရှောင်တာတွေ့ရလားသူတို့မှာကကျူးလွန်လိုတဲ့စိတ်စေတနာအာဟုသူမျိုးစီကန်းသွားပြီ ဦးဇင်းတို့ကမျိုးစိမဟုတ်ဘူးအပင်ကြီးကိုထောင်းနေတာပဲတက်ထားတာတီလာလေးသတိရလို့ရှောင်သွားကြတာဆိုတော့အဲ့ဒါလို့ရှောင်မုံကွဲတယ်တဲ့ဒါကြောင့်မလို့သူတို့မှကြတော့ဒီဒီခုနကပြောတဲ့တီလာမေခင်သုံးပါကအချိန်တိုင်းမှာသူတို့မှရှင်းနေတာအချိန်တိုင်းမှာရှောင်ပြီးသားဖြစ်နေတယ်ရှောင်စရာအချိန်ရွေးစရာလိုသေးလားမလိုဘယ်ချိန်လာလာရှောင်ပြီးသားသူတို့ကတတ္တာခိုးတာသူများသားသမီးစောကားတာလိန်နာညာတာကြမ်းကြမ်းတမ်းတမ်းပြောတာဂုံတိုက်တာ ဒါတွေကသူအဲ့ဒီလိုပြောချင်တဲ့စိတ်စေတနာကိုအတွင်းထဲမှာရှိတဲ့စိတ်ကိုဖြတ်လိုက်ပြီးပြီဖြတ်လိုက်ပြီးပြီနော်လုံးဝပြောဖို့မရှိတော့ဘူးမရှိတော့တဲ့အတွက်သူတို့တဏ္ဍာမှာအဲ့ဒီတရားတွေအမြဲတမ်းမဖြစ်သွားပြီလေကိန်းသွားပြီ တီသွားပြီလို့ပြောတာဦးဇင်းတို့ကတော့ရှောင်ရှောင်စရာရှိခိုက်ရှောင်လဲရှောင်မှအဲ့ဒီမေခင်ဖြစ်တယ်တဲ့ဒါလောကုတ္တရာနဲ့လောကီအဲ့လိုကြွားတယ်ဒါကြောင့်ကောင်းပြီထပ်ပြောကြအောင်ဆိုအဘိဓမ္မာသင်္นานသားတွေဆိုတော့အထင်ကြီးနည်းနည်းပြောလိုက်ကြအောင်ဟုတ်လားမြင်လိုက်အောင်မယ် ဦးဇင်းတို့စိတ်တစ်ခုထဲမှာဒီဒီစိတ်တသိပ်ပဲနော်လောကလောကီအဆင့်လောကုတ္တရာအဆင့်နှစ်ဆင့်ခွဲတယ်ဒါတော့လောကီမဲ့ခင်လောကုတ္တရာမဲ့ခင်လို့ပြောလို့ရဆိုလောကီအဆင့်မှာတော့ရှောင်ဇန်နဲ့တွေ့မှာတပါးစီတပါးစီအသီးသီးပဲဖြစ်တယ်လောကုတ္တရာခိုက်ကတော့အမြဲတမ်းသူကတပြိုင်တည်းဖြစ်နေတယ်အမြဲတမ်းလည်းရှိတယ်တပြိုင်တည်းသုံးပါးလုံးလည်းတပြိုင်တည်းရှိတယ်သုံးပါးလုံးလည်းရှင်းတယ်ဆိုတော့ဒီခါမှာ ရှောင်ကျင်တဲ့အခါမှာဦးဇင်းတို့လောကီအဆင့်ရှောင်တာနဲ့လောကုတ္တရာအဆင့်ရှောင်တာစိတ်အာယုံနဲ့မတူဘူးလောကီအဆင့်မှာကဦးဇင်းတို့ကအခုနကချင်းလေးဝယ်ထပ်ပြန်သွားအောင်ဆိုဦးဇင်းတို့ကစောစောလေးကချင်းကိုတတ်မယ်ဆိုတော့မျက်လုံးထဲမှာချင်းကအလိုလိုနင်းနေချင်းပုံကြီးပေါ်မနေဘူးလားချင်းကြိုက်တာမှလည်းမသိဘူးလားသိတယ်လေမြန်မြန်ပြောလေချင်းချင်းကြည့်စရာမလိုချင်းကြိုက်မှန်းသိတယ်နော်ပုံကြီးကလည်းအလိုလိုနင်းမကြည့်ပဲချင်းပုံပေါ်နေပြီဒီကောင်ကတော့ဖင်ကိုကားနေအောင်စုပ်ထားမှာပဲဆိုတော့နော် ပေါ်နေပြီပြီကြိုက် ဆိုတော့တတ်တော့မယ်ဆိုတဲ့ခါကျတော့ချင်းကလည်းပေါ်နေပြီနောက်မှတီလာရှိတယ်တတ်လို့မဖြစ်ဘူးဆိုတော့ဟောငါဒီချင်းတတ်လို့မဖြစ်ဘူးဆိုချင်းဆိုတာကပရမတ်လားပြဉ္ညတ်လားပြဉ္ညတ်ဒါဆိုတော့လောကီတီလာဘာကိုအာယုံပြုနေလဲပြဉ္ညတ်ကိုအာယုံပြုတယ်မှတ်တာ လောကီတီလာဒီဘာကိုအာယုံပြုလဲအဲသူများဥစ္စာကိုခိုးရမယ်ဆိုလို့ရှင်လဲခိုးတဲ့ပစ္စည်းကလည်းပြဉ္ညတ်ပဲပိုင်ရှင်ကလည်းသူများသားသမီးစော်ကားမယ်ပုဂ္ဂိုလ်တူတယောက်ကလည်းပုဂ္ဂိုလ်တ attva ဖြစ်နေပြီဗာလဲပြဉ္ညတ်ပဲလိန်တော်မယ်ဆိုအလင်ခံရမယ်ပုဂ္ဂိုလ်ကလည်း ကဲအကုန်လုံးပညာတွေဖြစ်နေပြီလားဟုတ်တယ်မဟုတ်လားဒါကြောင့် logi အဆက်မှာဝိရတိတိဘာဝအာယုံပြုလဲပညာကိုအာယုံပြုတယ်ပုဂ္ဂိုလ်တ attva သို့မဟုတ်ရှောင်ကျင်စရာကိုအာယုံပြုတယ်လို့ပြောလိုက်ကြဆိုပါဠိလိုဝိရိမတ္တဘဝိထုဆိုတာတတ်မယ်ဆိုရင်တတ်မဲ့ကျွလွန်ခံရမယ့်အရာကြီးအသက်ခံရမယ့်အရာကြီးကဝိရိမိတ္တဘဝိတုဒါကြီးကိုငါတို့မတတ်တော့ဘူးရှောင်လိုက်မဲ့ဆိုသူကရှောင်ကျင်စရာဖြစ်သွားတာဟုတ်တယ်မလားခိုးစရာဆိုရင်ခိုးမဲ့ပစ္စည်းကခိုးခြင်းမှရှောင်ကျင်စရာဝိတုဖြစ်သွားပြီဒါတော့ဒီပြည့်ညက်ကိုအာယုံပြုတယ်မိမိရှောင်တဲ့ဟာသည် ပညာကြီးကိုအာယုံပြုတယ်ပုံကိုဖြစ်ခြင်းဖြစ်မယ်အထဝတ္ထုပစ္စည်းဖြစ်ခြင်းဖြစ်မယ်ဒါကိုအာယုံပြုတယ်စိတ်ထဲမှာပေါ်ပြီးမှရှောင်းလိုက်တာဆိုတော့ပညာကိုအာယုံပြုတယ်လောကုတ္တရာအခိုက်ရောက်တဲ့မက်ကိုလည်းရောက်ရောဒီမက်အခိုက်ဒီနိဗ္ဗာန်နဲ့ direct contact ဖြစ်နေတာတနေ့ miss မောက်ပြုတ်နေတာမြတ်မောက်ပြုတ်တဲ့ခါကျတော့ message ဒီဘသူကိုအာယုံပြုတ်လဲဟောနိဗ္ဗာန်အောင်ပြုတ်ရှင်းသွားပြီလောကုတ္တရာဘာအာယုံပြုတ်လဲနိဗ္ဗာန် လောကုတ္တရာကနိဗ္ဗာန်အာရုံပြုတယ်လောကီကပညာအာရုံပြုတယ်ဒါတော့ဦးဇုံစိတ်တစ်ခုဖြစ်တော့မယ်ဆိုရင်စိတ်တို့ရဲ့တစ်ခုဖြစ်တဲ့အခါမှာစိတ်တစ်ခု process တစ်ခုထဲမှာပါတဲ့စိတ်တွေအားလုံးဒီဘာညီရမလဲဆိုတော့တူလေးတူတူရမယ်တူဘယ်နဲ့တူလဲအဲကျုပ်ကတူတူတယောက်မှမရှိဘူးဒီမှာလားနံပါတ်1အဖြစ်တူပြစ်တော့လဲတူအာယုံလဲတူမိရလဲတူဘယ်နဲ့တူလဲ2 တူလဲတူအခုတူလဲတူထဲမှာအာယုံတူရဲ့လားမတူဘူးအဲ့ဒီမတူတဲ့အတွက်ဒစိတ်ထဲမှာအတူတူဖြစ်လို့မရတော့တော့ပေါ့ပြီနော်အေးအဲ့ဒါပဲဘာကြောင့်သူတို့ဖြစ်လို့မရတာလဲဆိုတော့သူတို့အာယုံယူနေတဲ့အာယုံကွဲနေတယ် object ကွဲနေတယ်လောကုတ္တရာကနိဗ္ဗာန်ကိုအာယုံယူတယ်နော်လောကီဝိတ္တိကတတ္တဝပညာကိုအာယုံယူတယ်ဒါတော့အဲ့ဒီတတ္တဝပညာအာယုံနဲ့လောကုတ္တရာအာယုံနှစ်ခုတည်းမတူတဲ့အတွက်စိတ်တစ်ခုတည်းမှာ process တစ်ခုတည်းမှာလာလို့မရတော့ ဒါကြောင့်တစ်ခုစီဖြစ်အဲ့ဒါကြောင့်မလို့ဒူလေးဒူမကုမတူတဲ့အတွက်ကြောင့်အင်္ဂါချွတ်ရင်းလို့လောကီဝိတ္တိဒီလောကုတ္တရာဝိတ္တိထဲမှာလာပေါင်းလို့မရဘူးသူ့ဘာသာသူတစ်ခုစီဖြစ်ရတယ်လောကီအခိုက်မှာလောကီမေခင်ပဲဖြစ်တယ်လောကုတ္တရာအခိုက်မှာလောကုတ္တရာမေခင်ဖြစ်တယ်လောကုတ္တရာမေခင်ရဲ့တတ္တိကသူကအမြဲတမ်းတပြိမ်တည်းမှာဖြစ်တယ်လောကီမေခင်အခိုက်ကြတော့တဘာစီဖြစ်တယ်တရံတစ်ခါလေးပဲဖြစ်တယ်ဒါကသူတို့ရဲ့ခြားနာချက်ပဲ ။ကောင်းပြီနောက်တစ်ခုဆက်သွားကြစို့ဝိရိတ3ပါ။သူကအများပြောမယ်ဆိုတော့အများကြီးရှိတယ်ပေါ့ဗျာ။ဒီလောက်ဆိုတော့ပါပြီနော်။အချိန်နဲ့တက်ကုန်သွားလိမ့်မယ်။ဝိရိတ3ပါဆိုတော့အောက်ကဖတ်ကြည့်ကြအောင်စို့။အဲ့ဒါလေးတံပတ္တဝိရိတ သီလ3မျိုးဝိရဒီ3မျိုးကိုထပ်ပြီးတော့ဆက်ဆက်လို့ထပ်ပြောကြအောင်ဆိုတံပတ္တဝိရဒီဒါတွေကတော်တော်များများချဘူးပြီးသားเนาะအခုနည်းနည်းလေးဒါပြန်ပြီးတော့အချော့တက်ပေးတာပါခဏခဏကြာတော့လည်းမှတ်မိတာပါစာဆိုတာလည်းမကြပါများရင်မေ့တာပဲတံပတ္တဆိုတာရောက်လာတာကိုပြောတာရောက်လာတဲ့အတွက်ရှောင်ကျင်လိုက်တယ်ဒါကြောင့်စောက်တီတော့မထားဘူးသီလကိုတမန်တက်တဲ့ယူမထားဘူးဒါပေမဲ့မိမိကရှောင်ဖို့ ထားပါတော့ဗျာကျူးလွန်ဖို့တက်ရကြီးတွေ့နေတယ်အဲကျူးလွန်စရာပေါ်လာတဲ့အခါမှာမိမိကမကျူးလွန်မနဲ့ရှောင်ရင်တန်ပတ္တဝိတ္တိလို့ခေါ်တယ်နော်တီလာဆောက်ထားသလားဆိုရင်တော့ပြောရမယ်ဆိုဘုရားရှင်မှာတန်ခါရှင်မှာအမဘန်းတွေခံပြီးတော့ဆောက်ထားတာတော့မရှိဘူးဒါပေမဲ့မိမိရဲ့ဒါမကောင်းဘူးမသင့်ဘူးဆိုပြီးတော့ကျူးလွန်စရာအာယုံတစ်ခုကိုမကျူးလွန်ဘဲနဲ့ရှောင်လိုက်တာဒါကိုရောက်လာတဲ့နော်အကုသိုလ်ကိုမကောင်းမှုတစ်ခုကို မိမိကတီလာမဆောက်တည်ထားတော့လည်းပဲမကောင်းတာကိုမကောင်းတဲ့အနေနဲ့လက်ခံတည်ပြီးရှောင်ကျင်လိုက်တဲ့တီလာမျိုးကိုတန်ပတ်တာဝိရတိအဲ့ဒါကြတော့ရှောင်တီလာတဲ့မိမိကပဲ့ပင်းတိုးတာပဲ့ပင်းတိုးတာဒါတော့အဲ့ဒါတွေကဘာလဲဆိုလို့ရှိရင်ဒီဘယ်ဒီမှာတစ်ခါတည်းလေသွားတွေ့ရလဲဆိုရင်တော့ လူတယောက်ဟာမဲ့မဲ့မော်မော်ရစရာရှိတဲ့အခါမျိုးနော်တခါဆိုရင်တခါလောက်ပဲတသက်စာစားလောက်တယ်ဆိုတဲ့အခါမျိုးတွေမှာကျတော့မိမိရဲ့ဒီလာအဲ့ဒါအလောင်းစားဖြစ်လာတယ်အဲ့ဒီခါမှာငါဘယ်ဘက်ကိုလိုက်မလဲတည်တည်မောမောလေးတော့လည်းထဲမပြောပါနဲ့တိတ်မပမစွန့်စားရတော့ရစရာရှိရင်လည်းဒီလောက်ကြီးမှမရတော့ဒီလောက်ကလေးနဲ့တော့ငါတို့ကဟလာနာမည်အတစ်ပြည့်မခံနိုင်ဘူးဆိုရင်ရှောင်လိုက်ကြတာဒါဆိုရင်တော့ဒီလောက်ကလေးနဲ့ဆိုတော့ဒါတွေများများရရင်တော့ခိုးချင်ခိုးမှာပေါ့ယူချင်ယူမှာပေါ့ဗျာဟလား ဒါတော့ဒီလောက်ကလေးနေတော့အပြစ်မခံနိုင်သေးဘူးဆိုပြီးတော့ကံကောင်းပြီဒါတော့အဲ့ဒါကိုစဉ်းစားကြည့်အားဖြင့်သေးသေးသွယ်သွယ်ငယ်ငယ်ဆိုရင်တော့ငါဒီလောက်ကလေးနဲ့ငါအထိမခံနိုင်သေးဘူးနာမည်ပြစ်မခံနိုင်သေးဘူးဆိုရင်ကောင်းပြီအထစ်ကိုကြီးလာပြီဆိုရင်ငါဘယ်လောက်ထိခံနိုင်မလဲငါဒီလာနဲ့ဘယ်လောက်ထိငါလဲနိုင်မလဲတောင့်ထားနိုင်မလဲဒါစဉ်းစားစီရဒါတော့အဲ့ဒီခါမျိုးတွေမှာမိမိတို့နော်ကိုရစရာကြီးကိုလှလှပါကြီးကို အခွင့်အရေးကြီးကိုမိမိတို့ကအစွန့်ခံအဆုံးရှုံးခံပြီးကိုယ်တီလာကိုကင်ထားတာအဲ့တော့ဦးဇင်းတို့အရေးကြုံပြီဟေလူတွေဟာအရေးကြုံပြီဆိုတဲ့ခါမျိုးတွေမှာနောက်ဆုံးတည်တွင်းတည်ဘဝရောက်ပြီပဲဆိုပါတော့နော်အများကြီးဂုံပကသနာတွေလူတွေကြားထဲမှာလှုပ်တဲ့ကုသိုလ်များပေါ်ခြင်းမပေါ်တာအဲ့ဒီလိုမျိုးကိုယ့်ရဲ့စွန့်စားမှုတစ်ခုအရာရှောင်ကျင်ခဲ့တဲ့လှုပ်ခဲ့တဲ့ကုသိုလ်မှပေါ်တာအဲ့ဒါမှပေါ်တာ ဟောကတီကဒုတာကမဏိမင်းကြီးကတခါတည်းသူဘယင်ဘွားတော့ကတိုက်ပြီးကနေပြီးတော့မှအာထားပါတော့တော်တဲ့ထွက်ပြေးရတာပေါ့ဗျာနောက်ဆုံးအဲတော်တဲ့ထွက်ပြေးစစ်တေချုံလို့တော်တဲ့ထွက်ပြေးတဲ့ခါကျတော့မြင်းလေးရဲ့သူရဲ့အဲသူ့ရဲ့နောက်ကပါလာတဲ့သူ့ရဲ့မင်းစေရဲ့ဒါလေးပါလာတာဒါတော့ तू ကဘယ်တော့မှမလူမတမ်းမနဲ့မစားဘူးတော့ပါလာတဲ့ဟာလေးကို तू ကသူရဲ့သူဟိုတဲ့မင်းစေရဲ့မြင်းတွေရဲ့သုံးချမ်းချမ်းပြီးတော့ तू ကခွဲတယ်သူ့အတွက်ကိုတော့ तू ကလှူတာလေအဲ့ဒါကို तू လူချင်းတဲ့ခါတစ္ဆာဆိုလို့တော့ရန္တာတပါလာအလူခံတယ်တို့တို့ပြောကြပါစို့ तू ဘယင်ဘွားမှာလှူလိုက်တာဇရက်တွေအကြောင်းတွေဘုရားတွေအများကြီးပဲလှူတယ်ဒါတော့သေကာနီးမှာကြတော့အဲ့ဒီအကြီးကြီးတွေဘုရားကျောင်းကဇရက်တွေတခါတည်းတင်းသားကလေးချီပြီးတော့တိုင်းပြည်ဆွန့်လှူထားတာတွေကအာယုံနဲ့မပေါ်ပဲတောထဲမှာရှာရှာပါပါထမင်းတစ်ထုပ်ကလေးကိုလူသုံးယောက်မြာစားတယောက်စာကိုရန်တာလှူတဲ့ကုသိုလ်လေးလာထင်တာလေကဲအဲ့ဒီဟာလေးအာယုံနဲ့မပေါ်နေတာတော့တခါတလေကြလို့ရှိရင်ဘဂါသနာနဲ့ချောင်းချောင်းသားသားစွန့်စားမှုမရှိပဲလှူရတာကကြီးတော့ကြီးမယ် ဒါပေမဲ့အဲ့ဒါလိုခက်ခက်ခက်ခက်လေးနဲ့မှတ်မှတ်သားသားလူရတဲ့အာယုံလောက်စိတ်ထဲမစွဲဘူးဒါကြောင့်လူဟာအရေးကြုံလို့သေတွင်းသေဘဝရောက်ပြီဆိုရင်ကိုယ့်ရဲ့ရမယ့်အခွင့်အရေးတစ်ခုကိုစွန့်ပြီးတနည်းအသက်ချင်အသက်တောင်စွန့်ချင်စွန့်ရမလဲသူတို့ကြည့်လေတမင်းကတထုပ်ပဲသူ့နောက်ကမင်းစေပါတယ်မြင်းပါတယ်သူ့အတွက်ဒါကမှသူခွဲရသေးတယ်ခင်ဘာကြံတော့မလဲလို့ဒါသူအငတ်ခံလှူတာလေသေချင်သေပေးစီဆိုပြီးအဲ့ဒါလိုကုသိုလ်ဆိုတဲ့ခါကျတော့ကုသိုလ်ကောင်းမှုလုပ်တဲ့ခါတည်းမှာမိမိတို့ကမှတ်မရရလှုပ်ချင်တဲ့ခါမှာ မှတ်မရရကုသိုလ်ဆိုတာကအေးမိမိစွန့်စားမှုတစ်ခုနဲ့အလဲအလဲလုပ်ယူရတဲ့ကုသိုလ်ပြောတာအခုကြည့်ဘယင်ကြီးရဲ့ဘဝကိုဥပမာကြည့်ပါအများကြီးသူချမ်းသာပြီးပြည့်စုံပြီးဘယင်ကြီးဖြစ်ခါကြမှာလှူတဲ့ကုသိုလ်ကိုမပေါ်ဘူးတဲ့ကဲမရှိဘူးလားရှိတယ်ဒါပေမဲ့တော်တယ်လေးမှာမထင်မရှားလေးနဲ့ဓမဲတထုပ်ကလေးကို၃ရောက်ခွဲစားရတဲ့အပိုင်းလေးလှူတာလေးကဘာရှိလဲဘာကုန်းပါတယ်လဲဘသူမြင်တယ်လဲဘသူမှလည်းမြင်သူပဲသိတယ်သူတို့ပဲသိတယ် အဲ့ဒီကုသိုလ်လေးကထင်ရှားနေတဲ့တေခါနီးမှာဒါတော့မိမိတို့မှာဒါဟာသူ့အတွက်ကအလောင်းစားလေသူ့ဘက်ကကြည့်ရင်ဒီထမင်းတလောကအသက်အတွက်အလောင်းစားအဲ့ဒီလိုမျိုးလေးစွန့်လူတာစွန့်လူနိုင်ပြီဆိုရင်တော့ကိုဟာတီလာကိုငါတော်တော်ကြီးမျက်မျက်နှုံနှုံထိမ့်သိမ့်ပြီလို့ကိုယ့်ဘာသာကိုဆုံးဖြတ်လို့ရပါတယ်တမောလို့ရှင်တော့ခုနပြောသလိုပဲဒီလောက်နေတာနာမည်အပြစ်မခံသေးဘူးဆိုတာနဲ့တော့မဟုတ်သေးဘူးဟုတ်လားအများကြီးလုံးမယ်ဆိုရရအထင်အဖြေကပေါ်နေတယ်ဒါတော့မိမိရောက်လာတဲ့ခါမျိုးမှာ မိမိကစွန့်လွတ်ပြီးတော့မှထိမ့်သိမ့်တာเนาะအဲ့ဒါမျိုးအခွင့်အရေးတွေကိုမယူပဲဒါတော့ရောက်လာတဲ့မကောင်းမှုကိုမကောင်းမှုမသိပြီးရှောင်ရင်အဲ့ဒီသီလကိုတမ္ပတ္တသီလဒေရုမျိုးတမ္ပတ္တဝိတ္တိလွယ်လွယ်ခေါ်ရင်တော့ရှောင်သီလသီလဆောင်းမထားဘူးသို့တော့မိမိကမကောင်းမှုဆိုတာကိုသိပြီးရှောင်တာအဲ့ဒါတော့ရှောင်တဲ့ခါတွေမှာကောင်းပြီဘလို့နည်းနည်းရှောင်တယ်လေသီလမဆောက်ပေမဲ့ကိုယ့်ရဲ့အမျိုးအနွယ်ကဒီလိုမကောင်းတာမလုပ်ဖက်နဲ့အမျိုးကတန်တန်ကလေးကုသိုလ်ကောင်းမှုပဲမှာဖြူဖြူစင်စင်နေတဲ့အမျိုးအနွယ်ဖြစ်ရင်လေကိုယ့်အမျိုးကိုလေးစားပြီးတော့ရှောင်တယ် ငါမျိုးနွယ်ထဲမှာဒီလိုမကောင်းတာလုပ်တာမရှိဘူးဆိုတော့ကို့အမျိုးအနွယ်ကိုဂါရဝထားပြီးတော့ရှောင်ကျင်တာပြီးတော့ကို့အကျင့်နော်ကိုကဒီလိုဖြူဖြူစင်စင်နေလာခဲ့တယ်ဆိုလို့ရှိရင်ကို့အကျင့်ကိုကိုကတန်ဖိုးလေးထားပြီးတော့လာတဲ့ခါကျတော့ဖြူဖြူစင်စင်နေလာခဲ့ပြီကကြမှာဒီတနေရာကြမှာဆိုတော့ငါမဖြစ်ဘူးမချို့ဘူးငါတီလာဆိုပြီးတော့ကို့အကျင့်ကိုကိုပြန်ပြီးတော့ဆက်ထိန်းတာအဲ့ဒီလိုဟာမျိုးဆိုလို့ရှိရင်လေကို့အကျင့်ကိုလေးစားသောအဖြစ်ထိန်းတာမျိုးလည်းရှိတယ်ပြီးတော့ကို့ရဲ့ဂုဏ် ဂုံစရာကလူတွေမှာဂုံဒရက်တွေရှိတယ်မို့လားယာရုတွေရှိတယ်ဒီယာရုတွေဆိုတာကလူတွေမှာပညာတတ်တန်းခံတာမဟုတ်ဘူးဒီပညာနဲ့လျော်ညီတဲ့အကျင့်သက်ခါပါရလားဒါကိုကြည့်တာတခြားမကြည့်နဲ့ဒီနိုင်ငံမှာသမတရွက်ောက်ပဲလာတော့မှဆိုရင်ဒီဒီလူရဲ့နောက်ွယ်ဘာတွေဖော်တော့လဲမာအကုန်ဖော်တာပဲအဲ့ဒါတခါတည်းအရက်တောက်တာတွေចောင်းသားဘွားတို့ကဘာလို့တာညာလို့အကုန်ပေါ်တာပဲမဟုတ်လားလို့ ဒါဒီလူကသမတလုံးမှာနော်ဆိုတော့သတင်းတောက်တရားသတင်းဌာနတွေပေါ်ပေးတာအေးငါတို့ဒီလူတော့ငါတို့သမတရွေးတော့မှာဒီလူကသမတလောင်းဖြစ်နေပြီဒါပေမဲ့မင်းတို့သိပြီဒီလူကငယ်ငယ်တုန်းကဘာဖြစ်ခဲ့တယ်နော်ညာဖြစ်ခဲ့တယ်နော်ဆိုအကုန်မဖော်ဘူးလားအဲမင်းတို့ကျင်တတ်တယ်ယုံကြည်တယ်ဆိုတော့ထဲဒါပေမဲ့ဒီလူကဒါတော့ရှိတယ်အခုဒါလုံသေးလားမလုံသေးလားတော့ငါတို့မသိဘူးဟောဒါတော့လူတယောက်ရဲ့လူဂုံတိတ်ခါဒီပေးတော့မဲ့ယာဒုကိုသူ့အကျင့်ကတန်သလားဆိုတာကိုဒါပေရန်တိုင်းနေတာပေရန်တိုင်းနေတာနော်အဲ့တော့မိမိတို့မှာအဲ့ဒီလိုမျိုးဂုံကို ငါကုံနော်ငါရှိထားတဲ့လက်ရှိရှိထားတဲ့ဂုံကိုအထိခံပြီးတော့ငါတောင်းမလုပ်ဘူးဆိုပြီးတော့ရှောင်းတယ်ကိုရထားတဲ့ဂုံကိုကြည့်ပြီးတော့ယာရုဂုံသိမ့်ပေါ့နော်ဒါတော့ရှောင်းစရာတဲ့အများကြီးပါပဲတိပြင်လည်းပြောမယ်ဆိုရင်အဲ့တော့အဲ့ဒီလိုမျိုးကိုရှောင်းခြင်းစရာတစ်ခုခုကိုစွဲကင်ပြီးတော့မကောင်းမှုတစ်ခုကိုရှောင်းလိုက်တာနော်တီလာဆောက်ထားသလားဆိုတော့ဆောက်တည်ထားဘူးဒါကိုမိမိရဲ့နော်တီလာတို့အကျင့်တို့အမျိုးအနွယ်တို့ဂုံသိက္ခာတို့ကိုကြည်ပြီးရှောင်းလို့ရှောင်းတီလာခေါ်တယ်နံပါတ်2ကပါဠိလိုတမာဒါနဝိရတိ ဒါကတော့စောက်တည်ပြီးတော့မှရှောင်တဲ့ဝိတ္တိမျိုးဦးဇင်းတို့အခုဘုရားရှိနော်တန်ဃာတွေရှိမှစောက်တည်ပြီးတော့ရှောင်တဲ့သီလမျိုးကိုကြတော့တမာဒနာဝိတ္တိလို့ခေါ်တယ်ဒါကြတော့မိမိကဒီကိုယ့်ရဲ့တတိကနေပြီးတော့မှငါဒီနေ့သီလဆောင်ထားတယ်သီလဆောင်ထားတယ်ဆိုပြီးတော့ကိုတခုလောက်တော့မယ်ဆိုလို့ရှိရင်ဒါလည်းတတိပေးမနေဘူးလားတတိလေးပေးထားရတယ်ဒါတော့တတိကလေးနဲ့ထိန်ထိန်ထိန်ထိန်ထားရတယ်ဆိုတဲ့အခါကျတော့တတိလွတ်ရင်တော့မဖြစ်တတ်ဘူးလားဖြစ်တတ်တယ်နော်ဖြစ်တတ်တယ်တခါတည်း ဦးဇင်းတခါကြီးတယောက်တွေ့တယ်တခါကြီးတယောက်ကကြောင်းကပြန်လာတာသူကဦးဇင်းတို့ကအဲ့ဒီတုန်းကဟိုရွာဘက်ထက်မှညံ့နေပဲကြောင်းမလာပြီးတော့ဥပုမယူနိုင်တဲ့အဖိုးကြီးတွေဘွားကြီးတွေတနေရာစုပိသီလာသွားပေးတယ်ဒါတော့လာနေတဲ့လူတွေကြောင်းမသွားဥပုယူသီလာဆောင်ညာပေါ့နော်ဒါတော့ယူပြီးတဲ့သူတွေကတချို့ကဖះဟုတ်တက်တယ်သူတက်မတက်တယ်လူလည်းတချို့ရွာထဲပြန်လာကြတဲ့ခါကျတော့တနေရာကရွာတဲ့ဟိုးခန့်လန်းလန်းကသူကတကြံဆိုတော့တချင်းဖွင့်တာကိုအဲ့ဒီမှာတခါတည်း ဟိုကဟိုဘက်ကတူးဖို့တူးဖို့လဲဆိုတော့ဗဇက်ကအလိုလိုပါနဲ့တူးဖို့ဆိုတော့ဘဲကတယောက်ပဲဆိုတော့ဟာမေဥဖို့လဲအခုပဲထလာသေးတယ်တီလာပဲထလာမင်းအခုတူးဖို့လုံးနေတယ်ဆိုတော့အေးဗျာငါမေ့သွားပြီဆိုဗဇက်ကအတန်ကြိုင်ချင်းချင်းဘဲပဲပါသွားလဲကိုရင်ရင်ပါနေရဘက်ကိုချင်းချင်းပါသွားတာတီလာအနောက်မှာအခုပဲဥဖို့ကြောင်းကပြန်ပြီးတော့တီလာထပ်ပြန်လာတာဟိုးဘက်ကတကြမတ်တက်ကတူးဖို့တူးဖို့ဆိုတော့သူကလိုက်တူးထားပဲတခါလဲမြန်တာပြောမနေနည်းနည်းလေးတောင်ကော်ပြားလေးကင်မဆောင်ဘူးနော်အဲ့တော့ အဲ့ဒါဘာဖြစ်သွားလို့သူလိုက်ဆိုလဲမေ့သွားလို့မေ့တယ်ဆိုတော့ဘာမရှိတာလဲအေးဒါတော့တတိရှိတဲ့လူကတော့ငါသီလငါသီလဆိုတော့တတိလေးနဲ့ထိမ့်မထားဘူးလားတတိလေးနဲ့ထိမ့်တာအခုတတိလက်လွတ်ရောဥပုပ်လည်းကျိုးတာပဲရှူရှူတိုးတိုးဟုတ်လားဘုန်းကြီးမသိစင်နဲ့ပေါ့လေကင်းဘုန်းကြီးရှေ့ဆိုတော့အဲ့ဒါမျိုးတတိလေးနဲ့ထိမ့်တဲ့သီလမျိုးကိုထိမ့်သီလလို့ခေါ်တယ်ထိမ့်ထားရတယ်နော်အဲစောင့်သီလလေစောင့်သီလပြောတယ်တတိလေးနဲ့စောင့်ပြီးတော့ထိမ့်ထားရတယ် စောင့်ထားရတာနော်ဒါနွားလေးကျွဲလေးတွေချမ်းမခေါအောင်ချမ်းမတိုးအောင်စောင့်တယ်လို့မျိုးနောက်နံပါတ်3ကသေတုဂါတဝိရတိဒါကိုပဲနောက်ထပ်နာမည်တစ်မျိုးနဲ့သမုတ်စေရာဝိရတိဒါတော့သမုတ်စေရာဝိရတိဆိုတာကတော့နည်းနည်းပို့ပြီးတော့ကြားရတာများတယ်သေတုဂါတဝိရတိတဲ့သူကနာမည်2မျိုးရှိတယ်ပါဠိမှာနော်အရိယပုဂ္ဂိုလ်များမေတ္တရောက်သောအခါကျွလွန်လိုသည့်အာဟုတုစေတနာမှန်သမျှကိုအမြတ်ပါမကြံခုနပြောပြီးသားနော်ပယ်တတ်လိုက်သည်ဖြင့်အမြဲတမ်းရှောင်ကျင်ပြီးသားဖြစ်နေ၏ နောက်ဘဝရောက်သွားတော့လေသီလမပြစ်တော့ထိုသီလမျိုးဒီအမြဲတမ်းလုံခြုံနေတဲ့ကြောင့်မြဲသီလသူ့မှာသီလကျိုးဖို့အကြောင်းရှိသေးရဲ့လားမရှိတော့ဘူးဟောတော့ငါဦးစင်ခဏနာပြောတယ်ငါးပါးသီလမပေါ့တောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ဒီငါးပါးသီလဘယ်တော့မှမကျိုးတော့ဘူးအနိုင်ထက်လူကိုတခါတည်းအကုန်လုံးကျိုးတုတ်ပါဇက်ထက်အရင်နဲ့ရင်းနဲ့ရောလောင်းရင်တောင်မှရေပဲဝင်တယ်တဲ့အရင်မဝင်တော့ဘူးဆိုတော့ဦးစင်တို့တကားတွေနောက်ကိုကိုကိုတောတာပန်ဖြစ်မဖြစ်သိချင်းလို့ရှင်တော့ပါဇက်ထက်ရင်းနဲ့အရင်ရောတာလောင်းချလိုက်ဝင်သွားရင်တော့ မျိုးရာချလိုက်တော့ဆက်ရက်မနေနဲ့တော့လားပိုသေးရင်ဆက်တာရောမထူဘူးကြိုးပြီးသားဆိုတော့မြင့်မြက်ကလေးတာမြင်အောင်တောက်တော့ကိစ္စမရှိပါဘူးဘီယာဟာအရက်ပါမဟုတ်ပဲဘူးအရက်ပါမဟုတ်ပဲသီလာမကျိုးပါဘူးဟလားဥဩဒရာထောက်ခံတယ်လို့တော့သွားမထင်နဲ့ကြုတ်တည်းခမရတို့မြောက်ပေးတယ်လို့ဖြစ်နေတယ်ဟလားအဲနောက်တစ်ခုဦးဇင်းခုနံပါတ်3မှာပြောတာကအရိယဖြစ်တဲ့ပုဂ္ဂိုလ်တွေမှာကသီလကျိုးဖို့အတွက်သီလကို ဦးဇင်းတို့ပုရိသေတွေလို့ရိုးရိုးပုဂ္ဂိုလ်တွေလို့စောင့်ထားတာထိန်းထားတာမဟုတ်ဘူးစိတ်ကြီးတင်းနေတာမဟုတ်ဘူးလို့ပြောတာဦးဇင်းတို့စိတ်ကြီးတင်းထားဘူးလားတင်းမထားဘူးလားတီလာနော်တီလာနော်ဥပုံနော်ဥပုံနော်ဆိုအဲ့လိုကိုကိုကိုပါဇက်ထဲလေးအမြဲတမ်းမပြောတော့လဲပြောတဲ့ကဲသို့တတိပေးနေရတယ်နော်တီလာလေးဥပုံကလေးတည့်ရဆောင်တာမကြိုးစင်နဲ့ဟဲ့ဆိုတဲ့ဟာပေါ့ဒီစေတနာလေးကိုအမြဲတမ်းထက်ထက်ပြင်းပြင်းဖြစ်အောင်တွေးထားရတယ်ပင့်ထားရတယ်မြင့်ထားရတယ်အဲ့တော့ယန္တာသောတာပန်မပြောကြပါဘူးဗျာသောတာပန်လောက်အရိယာဖြစ်ပြီဆိုကြတဲ့အဲ့ဒါလို့သူတို့ရဲ့တီလာထိတ်နေကြတော့ ထိမ့်စရာကြီးဦးဇင်းတို့လိုလေးလေးပင်ပင်ကြီးစိတ်ထဲမှာဒါကြီးကိုကြိုးမကြိုးအောင်မကြိုးအောင်ဆိုတာကြီးကိုထိမ့်ရတာမျိုးမရှိတော့မရှိတော့နော်ဥပမာပြောကြပါစို့ဗျာကံအယက်သမားဆိုတော့အယက်နဲ့ပဲပြောကြပါစို့နော်အယက်ကိုဒုက္ခပေးလွန်းလို့ဆိုပြီးတော့ तू ကအယက်ကိုဖြတ်လိုက်တယ်ပဲဆိုတော့နော်ဖြတ်လိုက်ကြာပြီရေမတော့တော့မတော့တော့ဘူးဆိုတော့တကယ်မတော့တဲ့ဟာမျိုးပဲဆိုတော့နော် နောက်ပဲအရစ်ကိုမြင်လို့ရှိရင်လည်းပဲဖြတ်ထားပြီးလို့ကြားတဲ့ပုံကိုကြတော့သူကအရစ်ကိုတောက်ချင်တဲ့အာသာမလာတော့ဝဒါဖြတ်ထားတဲ့ပုံကိုဒီကြိုက်တဲ့ခြင်းတော့ကကြိုက်ပြီးတော့ဖြတ်လိုက်တဲ့ခြင်းကြတော့တွေ့တော့မြင်တော့လည်းပဲစားချင်တဲ့အာသီတာမရှိတော့ဒါကတော့သိတာနဲ့ပြောရတာကိုလိုလိုပြောရမယ်ဆိုလို့ရှိရင်နွားနဲ့လူနဲ့ထင်ဟိုတဲ့ဥပမာပေးတာပဲကောင်းမထင်နဲ့ဦးဇင်းတို့မြက်ခင်းမှာမြက်ကလေးတွေစိမ့်စိမ့်မြင်လို့တည်ရကြတဲ့လူရှိလားမရှိပါဘူးဟုတ်တော့မလားဒါမရှိပါဘူး ဦးဇင်းတို့ငပိကြီးတွေနဲ့ထမင်းစားနေတော့နွားမြင်လည်းတေးကြညမကြမှာပါမစားမကြပါဘူးဘာဖြစ်လဲသူမှမစားတော့ငပိကြီးဒါတော့နွားဟာငပိကြီးကိုမြင်ရင်တေးမကြပါမယ်လူကြတော့ဘာဖြစ်လဲမွေးလိုက်တာငါကြွေးကြသမောင်းနဲ့တော့သွားမတောင်းဘူးလားအေးတောင်းတယ်နွားတောင်းလားမတောင်းတော့ဘူးအဲ့လိုပဲငပိကြီးစားခြင်းတဲ့စင်နွားရှိလားမရှိတော့ဘာမှမဖြစ်ဘူးငပိကြီးအိုးကြီးလိုက်ချလည်းဘာမှမဖြစ်ဘလောက်မွေးမှဘာမှမဖြစ်ဘူး ဒါတော့အရိယာဖြစ်သွားတဲ့ပုံကိုယ်တွေကဥစဉ်တို့ကောင်းပါတယ်ကောင်းပါတယ်ဆိုတဲ့ဥစဉ်တို့တသသနဲ့ဖြစ်နေတဲ့ဟာတွေအတွက်ကသူတို့ဟာတွေမှာတင်းတင်းကြပ်ကြပ်ခက်ခက်ခဲခဲကြီးစိတ်ကိုထိမ့်ပြီးတော့ရှောင်ရတဲ့အနေအထားရှိသေးရဲ့လားဘာမှမဖြစ်ဘူးဘာမှမဖြစ်ဘူးဒါတော့ကိုယ်လည်းဖြစ်ဘူးတာလေးနဲ့အရိယာတော့မဖြစ်ဘူးပါဘူးဗျာတိုက်ဖိုက်တွေပါတယ်ဖြစ်လို့ဟာ104 105ခါတဲ့ဂျဲအောက်ကရေခဲတွေညှက်ထားလောက်တဲ့အဆင့်ရောက်ပြီဆိုရင်ဥစဉ်တို့ဘာမှစားလို့မရတော့ဆံပြုတ်တောင်ပြည့်ရင်စားလို့မရတော့ဟုတ်တယ်မလားအဲ့ဒီချိန်ကျတော့လူတွေလည်းဘာမှမမြင်ဘာမှစားကျင်တဲ့စိတ်လည်းမရှိဘူး ကိုရှိမှငကုံကကြိုက်ပါတယ်ဆိုတော့ဇပွဲဝယ်ကြီးမှာအငွေတစ်ထောင်တောင်းနဲ့လာတွေ့ရင်တောင်မှမစားချင်တော့အန်ချင်တာအဲ့ဒီချိန်ကြတော့ဒါတောင်နေမကောင်းတဲ့အနေထားပြောတာဆိုတော့ဆွတ်ဆောင်မှုရှိသေးလားမရှိတော့မရှိတော့ဒါတော့ကိုချင်းစာကြည့်လိုက်ပေါ့နော်အရိယာတွေကအော်ငါတို့မှဖျားလို့ရှောင်တယ်လို့ပေါ့ဘာမှစားချင်တဲ့စိတ်မရှိသလိုကို့အတွက်ကောင်းပါတယ်ဆိုတဲ့ဒီဟာတွေဟာသူတို့အတွက်ကဘာမှကိုစိတ်မရှိတော့ ဒါတော့အထူးကြီးစိတ်မှာတင်းပြီးတော့မှစားကျင်သားနဲ့ဗဇက်တပြင်းပြင်းနဲ့ဥပုပ်ကျုံမှာဆိုလို့မစားရတာမျိုးဟုတ်သေးရဲ့လားမဟုတ်တော့ဘူးသူတို့ဘာဖြစ်တော့ဒါတော့သူတို့မှာဒီဘဝကသေလို့နောက်ဘဝရောက်လို့ရတာမဖြစ်သေးရင်လည်းပဲဒီသီလမြဲသွားတယ်ဒါကြောင့်အမြဲတမ်းဒီဘဝမှာမကောင်းနောက်ဘဝဉာဏ်တာမဖြစ်မချင်းဇက်တက်ဇက်တက်ဇက်တက်သွားဒီသီလကျိုးတယ်ဆိုတာရှိသေးလားအမြဲတမ်းညလက်ရှိဘဝရောနောက်လာမယ့်ဘဝတွေရောမြဲလို့မြဲသီလအမြဲတမ်းမြဲသွားပြီ အဲကောင်းပြီအရိယာမဖြစ်ပဲတီလပုရုဇဉ်တွေကမြဲတာမရှိဘူးလားဆိုတော့ဦးဇင်းတို့ပြိဿတ်တွေကြားဘူးပါတယ်နော်အမှတ်တမဲ့ဖြစ်လို့ပါဦးဇင်းတို့တန်ယုတ်တာနိကေရဲကသက္ကရာဝကတန်ယုတ်ထဲမှာအစ္ဆရာဆိုတဲ့တုတ်တုတ်ရှိတယ်အစ္ဆရာဆိုတာဘာလဲဆိုတော့နတ်သမီးတွေအကြောင်းပြောတာပါနတ်သမီးကိုအစ္ဆရာလို့ခေါ်တယ်သူကသာသနာနဲ့ကြုံခိုက်ငါတော့နော်ဘုရားသာသနာနဲ့ကြုံဖို့ဆိုတာမလွယ်ဘူးဆိုပြီးတော့သူ့ကိုယ်ကိုယ်သူအပြင်းအထန်ကျင့်တာ နော်နော်ဟိုအပြင်းထန်ကျင့်တဲ့ဆိုဆိုတဲ့ဟာက तू ဟာသူတို့ဘာလာပြီးတော့အကြောင်းတစ်ခုခုကြောင့်ဟိုရင်ဖြစ်ရင် တောင်မှမယိုင်လဲဘူး तू very determined ဒါကိုလုပ်မယ်ဆိုတဲ့ဟာသူရဲ့ဆုံးဖြတ်ချက်ကအမတန်ခိုင်မြဲတာအဋိဋ္ဌံနော်တပတ်တယောက်ကလေးပြောလို့လို့လဲ तू ပြတ်မသွားဘူးအဲ့လိုမျိုးဒါကြောင့် तू ကတောထွက်ပြီးတော့ကျင့်တာသူ့ရဲ့အဋိဋ္ဌံကလည်းတော်တော်ပြင်းထန်တယ်နော် တချို့ကြတော့မဟုတ်ဘူးလေနည်းနည်းကိုကဘာလုပ်မယ်ညာလုပ်မယ်ဆိုပြီးတော့ဒေါ်လေးနေကြတယောက်ကနေအဖော်ဟောင်းနေနေတွေ့လို့ရှင်လည်းပြစ်သွားတာပဲတချို့ရက်ရှောင်မယ်ရှောင်မယ်ဆိုပြီးတော့ဘုန်းကြီးเจ้าလာတရားပါတယ်အာထုတ်နှစ်လလောက်အာထုတ်ပြန်သွားသူအရစ်တော့ဟုတ်တယ်ပြီးတော့သူတငယ်ချင်းနဲ့ပြန်တွေ့တော့ဟာကွာမင်းမနည်းနည်းပါအဖော်လေးတာလိုက်ခဲ့ပါကွာမင်းမတော့ပါနဲ့ဆိုတော့ဟိုသွားထိုင်မှတော့မြည်ခိုင်းတော့တောက်တော့တာဗောကြာတော့ပါသွားတာပဲဟုတ်တယ်မလားအဲ့ဒါပဲဟိုမှာဦးဇင်းတို့ဘိုးတော်အဝင်းလက်ထက်ကမကြီးဥပ္ပဝလျှောက်တာမကြဘူးလားလို့ ဟောတော့ကခင်ကြီးပေါက်ဆိုတာကကြီးမှရမ်းဝတ်တဲ့သူပေါ့ဗျာကြောကြီးမှဟောရမ်းဖြစ်တဲ့ပုဂ္ဂိုလ်ခင်ကြီးပေါက်လို့ခေါ်တယ်ရှေးတုန်းကခင်ကြီးပေါက်ကလည်းသူကလည်းပဲတခါလေဒီဘဝမှာဇံရရေးနောက်ဘဝကျတော့ဖះဆုတောင်းမယ်ပေါ့ဖះဆုတောင်းတယ်ဆိုတာဖះအလောင်းရဲ့ quality ရှင်မျိုးတဲ့မှာသူကဇံရမယ်မို့လားလို့ဒါဒီဘဝမှာဇံရဖះဖြစ်ရမယ်ဆိုတော့ဖះလောင်းမယ်ဆိုကြပါစို့ဗျာအာအပြင်းထန်အားထုတ်ဒုတင်နေအားထုတ်ခါရပတ်ဒုတင်73ပါးလဲရသမျှကျင့်အာပြင်းပြထန်ထန်အားထုတ်လုပ်နေတာ ဒါတော့ तू ကနေတာတော့ရွာချောင်းပေါ့ရွာချောင်းဆိုတော့ तू ကရွာချောင်းနေတဲ့ခါကျတော့ခင်ကြီးပေါက်ဆိုတာသိတဲ့တိုင်ကြီးပေါက်ဘုန်းကြီးဝတ်တယ်ဆိုတော့ तू လိုစားပေါ်တောက်ဖက်တဲ့ကရွာတဲ့လူတွေရှိမှာကို तू အကြောင်းလည်းသိနေကြတာကြီးမသင်္ကန်းဝတ်တယ်ဆိုတော့အဲ့တော့အာခင်ကြီးပေါက်ကတော့လုံပြီကွာတခါအားထုတ်တော့သူ့ကိုယ်သူဖျားဖြစ်ရမယ်ဟုတ်တာလည်းမဟုတ်ဘဲနဲ့ဘာညာဆိုပြီးတော့ तू နဲ့တောက်ဖို့တောက်ဖွဲ့နဲ့တူပါတယ်အဲ့ဒီနှစ်ယောက်ကကြောင်းသားဖြတ်သွားပြီးတော့ပစိုးလေးဆလွယ်သိမ့် तू ကြောင်းတချင်းဆိုတော့ तू ကတော့တရားထုတ်လို့ပေါ့လေနော် ရင့်မာတရိပ်နုမာ900နောင်တော်7000ဖျားပေါင်းဒီဖျားလောင်းဖျားပေါင်းနောက်တို့နှစ်ယောက်ပြောက်တို့နှစ်ယောက်နောက်ခင်ကြီးပေါက်တယ်ဆိုတော့သူကတန်ကြကလေးလို့ဆိုသွားတာကိုနော်ရင့်မာတကြိတ်နှုမာ900အဲ့ဒီကနောက်အဲတို့ထို့နောက်8000ဖျားပေါင်းဒီဖျားပေါင်းနောက်တို့နှစ်ယောက်တဲ့တို့နှစ်ယောက်နောက်ခင်ကြီးပေါက်တဲ့ခင်ကြီးပေါက်ကဘယ်ရောက်နေလဲနောက်ဆုံးမှာစဉ်းစားကြည့်လေရင့်နာကတကြိတ်တဲ့အနုက900ဖျားတစုတစုဖြစ်ဖို့ဆိုရင်ယူဇနာတယူဇနာဆိုတော့ အခုတင်တွက်ကြည့်တစ်ကြိမ်ရ900ရပေါင်းရင်ရင်မှာတစ်ကြိမ်နှုမှာ900ဆိုတော့912ရှိနေပြီလေအဲ910ရှိနေပြီလေအဲ့ဒီတော့နောက်ထပ်တစ်ခါဘုရားဘုန်းက8000တယ်ကဲဟာ8510နောက်ထပ်တစ်ခါအဲ့ဒီ8510တော့ဘုရားဘုရားရဲ့နောက်မှာမှဘယ်သူလာမှာလဲဆိုတော့အခုနကအမှုသမား2ယောက်တယ်တို့2ယောက်နောက်ကြမှာဟာဘုရားဆိုတာကကြော်ပြီးတော့ဘုရားပြေထုံးတာမရှိဘူးငါတို့မြတ်စွာဘုရားနော် ဟိုးက6နဲ့တီးတီးဒုက္ခရစီရကျင်းတော့ကအမတန်ပြင်းထန်လို့လို့အကျင့်နဲ့ပြင်းလို့လို့တခါတည်းတရားကိုယ်တိုင်လာစောင်းတီးပြီးတော့သတိပေးရတယ်မရော့မတင်းစောင်းကျုံညင်းလို့ကျင့်ပါမြတ်စွာဘုရားအလောင်းတော်နော်အဲ့တော့အကျင့်ပြင်းထန်လွန်းလို့ဆိုတော့အခုငါကြောင်းကောင်းရင်ကနေညာကြီးနေမှာပေါ့ငါကြောင်းကောင်းရင်ကနေဆူသွားတာလည်းပဲဒါလူသားမှန်းတော့မဖြစ်တော့ဘူးနတ်ပဲဖြစ်တော့တယ်ဒါတော့စဉ်းစားကြည့်နော် ဒီငါရှိကဖះလောင်းနှစ်ယောက်တောင်တောက်တောက်ဆာဆာမူးတုံယူတုံရှိသေးတယ်ဆိုတော့ငါလည်းလူထွက်တောင်းလေးဖြာလေးရက်စားပြီးတော့မှသားမရနေနေတာပဲကောင်းပါတယ်ဆိုတော့သွားလေရောတကားတယ်သူဆုံးဖြတ်ချက်ကဘလောက်ခိုင်လဲအရေသမားနှစ်ယောက်ကတချင်းဆိုသွားတာတောင်မခံနိုင်ဘူးခိုင်ခင်ဗျားတို့ determination လုပ်လဲအဲ့ဒါလောက်တော့မလုပ်ရနဲ့ဟုတ်လားပြင်းပြထန်တာလုပ်ဒါတော့အခုပြောမယ်ရဟန်းကြတော့တောထွက်ပြီးတော့ပြင်းပြထန်တာကျင့်တာပြင်းပြထန်တာကျင့်ကျင့်တဲ့အခါကျတော့အဲ့ဒီမှာ အကျင့်ကပြင်းလွန်းတော့တနေ့မှတထက်တဲ့စားအကျင့်ကပြင်းလွန်းတော့ဘာဖြစ်လဲလေနာဖြစ်လာတာလေနာပိုးပြင်းလာတာအဲ့တော့ तू ကဇင်းကြံသွားရင်လည်းဒီလိုဇင်းကြံအားထုတ်လိုက်ထိုင်လိုက်ပေါ့နော် အားထုတ်တာ ပြင်းလွန်းတဲ့အခါကျတော့ဒီအထက်ကဒီရှေးကောခေါ်တော့လေသင်တုံးခေါ်တယ်ဖြတ်တာလေဖြတ်တာပေါ့နော်ဥတွေဘာတွေပေါက်ထွက်ကုန်တာဒီနေ့ဖြစ်တော့ဘာခေါ်မလဲ gas gas တွေဘာတွေပေါက်ထွက်ကုန်တဲ့သဘောမျိုးပေါ့နော်ဟိုတဲ့ဒီအတွင်းထဲမှာဓာတ်တွေများပြီးတော့မှအဲ့လိုမျိုးပေါက်ထွက်တယ်အဲ့ဒါတော့ तू ကသူ့ အကျင်တဲ့ကိုစိတ်ကပြင်းထန်နေတဲ့ခါကျတော့ဒီဒီကာယကဒုက္ခဖြစ်တော့စိတ်ကတိတ်မပေးဘူးမပေးတော့ဇင်းညာရှောင်းနေပုံနဲ့လဲပြီးတော့အဲ့မှာပြန်တော်မူသွားတာဒါတော့သူပြန်တော်မူတဲ့အချိန်ခါမှာဘာမှမဖြစ်လေရအောင်သောတာပန်တော့မဖြစ်ဘူးမဖြစ်ဖဲနဲ့သူကချစ်ချစ်နဲ့ပြီးရောက်သွားတယ်နတ်ပြီးရောက်တော့အဲ့ဒီမှာသူနားတွေကဘာတွေကြလဲဆိုကုချီကုချီကုချီနဲ့ဒကမတွေတန်ကြားလာတာဒကမတွေတန်ကြားလာတော့ သူစိတ်တွေကဘာထင်လဲဆိုတော့ဓကမတွေចောင်းနာကန္နာလာဟင်းယခုကုစင်းယခုတော့လာပြီးတော့ငါចောင်းနာလာတကြွလဲရေဝင်တော့တာထင်တယ်ဒါတော့အဲ့ဒါတော့ဓကမတွေနဲ့ចောင်းလာရေတော့လဲတိတ်တိတ်စိတ်စိတ် တော့တာပေါ့စကားကုကြည့်ကုကြည့်ပြောတယ်ဗောအဲ့ဒီတော့ဟာဘင်းနာသူကလည်းအဲ့လိုလိုအတန်ကြလေမြစ်တခါတည်းအောက်ကိုမျက်စိကြီးအောက်မြစ်လွှာချလေးနော်အဲ့တော့ဟာတခါတည်းဗိမ္မာန်ရှင်နတ်သားရောက်ပြီဆိုတော့နတ်သမီးတွေကလည်းမျောနေတာကြာပြီဆိုတော့အဲ့မှာကြွစီကြွစီနဲ့ပိုကျဲလေးလေးသူကပိုပြီးတော့မြစ်စွာကြီးအောက်ချလေးလေးနောက်တော့ မဖြစ်ချေဘူးဆိုတော့နတ်သမီးခတ်လေလေတယောက်ကနေပြီးတော့ဘာပြောလဲဆိုတော့ဟေးသွားဒီဖုန်းကြီးဒီနတ်သားကြီးကဖုန်းကြီးလူတဲ့နတ်သားကြီးတဲ့နော်အခုဒီတည်းလည်းမျက်နှာကြီးအောက်ချထားတော့ဆိုတော့ကိုလုံးပေါ်မှန်ကြီးယူပြီးတော့အရှင်နတ်သားတဲ့အခုယဟန်ဘဝနဲ့တရားတော်မှအချိန်မဟုတ်တော့ဘူးတဲ့နတ်သားဘဝနဲ့နတ်စည်းစိမ်ခံစားမှအချိန်ရောက်ပါပြီဖေရလို့ပြောတော့ဟာဒုက္ခပဲကွာတဲ့နော်ရွှေတစိတ်မှန်းပြီးတော့လက်ဝဲထိုးလာတာကြေးတစိတ်ကလေးနဲ့ကျင်နှက်လိုက်ရတယ်လို့ဖြစ်သွားတာအဲ့ဒါသူစိတ်မကောင်းတာနော် သူများတွေဆိုတော့ဟာနတ်သမီးတွေတပြုံးကြီးချောလာလာဖိတ်မှတယ်ဟာသွားကြလေသွားကြဆိုလို့ကွယ်လို့များအဲ့လိုမထင်နဲ့ तू ကမသွားဘူးနတ်ဖိတ်မှအပေါ်ဝရောက်တာနဲ့တခါတည်းစိတ်ညစ်သွားတာဟွန်းတင်ကြိုင်နဲ့ရောက်တယ်လို့ဘလူတရေမတွေကြိုးစိုးတယ်လို့စိတ်ထဲမှာအဲ့လိုထင်သွားတာငါရည်ကြွယ်ချစ်ထားတာကရွှေတစိတ်နော်အခုရလာတာကြေးတစိတ်လက်ဝဲသမားတယောက်ကဟာလာ तू က therapy ယူမယ်ဆိုပြီးတော့ therapy ယူမယ်ဆိုပြီးတော့ तू တက်လာတယ်ရွှေတစိတ်ဒါပေမဲ့ကြေးတစိတ်နဲ့ဆို तू ကျင်တတ်ပါမလားမကျင်တတ်ဘူးအဲ့ဒါနဲ့ မဖြစ်သေးဘူးဆိုပြီးတော့ငါမြတ်စွာဘုရားရှင်ပြန်သွားမယ်ဆိုသွားတာအဲ့ဒီသွားတဲ့အခါလေးမှာဘာပါတယ်လဲဆိုတော့အထာဂရမဖွင့်တာကပါဠိလေးကအတ္တံဘိနေနသီလေနဗမာလိုပြောရရင်သီလမပြည့်သေးဘူးတဲ့အဲ့ဒီချိန်ကမှာကဲသီလမပြည့်သေးဘူးတဲ့နတ်သမီးတွေနဲ့ရောရောရောမလုပ်လို့မပြတ်တာမဟုတ်ပါဘူးသူကို၌ကဘုန်းကြီးဘုရားကလာခဲ့တဲ့သီလတွေနတ်ပြည်ရောက်ပြီမဲ့အဲ့ဒီသီလမပြည့်သေးဘူးတဲ့ ဒါတော့ဦးဇင်းတို့အဲ့ဒီမှာတခုဘုဒ္ဓတရစရာကောင်းတာဦးဇင်းတို့ပြိတ္တတွေနော်တည်ရင်ဘာပြက်တယ်လဲဆိုတော့တရဏဂုံပြက်တယ်ဒါပေမဲ့တီလာလုံတဲ့ပုဂ္ဂိုလ်များအေးတီလာမပြက်ဘူးမပြက်ဘူးတဲ့အတ္တံဘိနေနတီလေနအထောက်ထားလိုချင်လို့ရှင်ပြောလိုက်အဲ့ဒီနတ်သမီးဝတ္ထုမှာသွားကြည့်အစ္ဆရာသုတ်လို့ခေါ်တယ်တက္ကတာဝတ္တတန်ယုံမှာစာမျက်နှာ87မှာရှိတယ်နော်ဒါတော့ ဦးဇင်းတို့လူဘဝမှာမိမိတို့တကယ်လို့တီလလုံခြုံနေတဲ့အနေနဲ့သာလေနော်အကြောင်းမတော်လို့အခုနပြောသလိုပေါ့နော်ပြင်းပြင်းထန်ထန်တရားထုတ်တဲ့ပုဂ္ဂိုလ်လို့လေသင်တော့ဖြတ်ပြီးဘန်းကနေလဲသေးအောင်တော့သူ့တီလာကသူ့ဘယ်ကော်သွားလဲနတ်ပြည်ခေါ်သွားတာဘလို့အားရတယ်ကောင်းလဲတီလာဆောင်ကြည့်စရာမကောင်းဘူးလားအေးအခုနပြောလို့ဘီယာဟာအရင်မဟုတ်ပါတော့သွားမလို့ကြတယ်နော်ကိုယ်စိတ်ကိုအဲ့ဒါလိုပြင်းပြင်းထန်ထန်ထားရင်ကြီးနော်ဟောမာနာမင်းကြီးမေးတာတော့က ဘုရားရဲ့နောင်တော်ကြီးမာနာမင်းကမေးတယ်မို့လားလို့နန်းတော်ကနေကြောင်းလာလိုက်ကြောင်းနဲ့နန်းတော်နေက9မိုင်လောက်ဝေးတယ်နော်အဲ့ဒါတော့ तू ကတော့ तू အနာဂံနော်တဂရကံတဂရကံဖြစ်ပေမဲ့ तू ဖြစ်တဲ့နှုံးကနည်းနည်းညံနှုံမုံပေါက်ပါတယ်တဂရကံဖြစ်တော့ तू မသိလိုက်ဘူးမသိတော့မြတ်စွာဘုရားပြောတယ်ဒီလိုဘုရားတဲ့ကြောင်းလာလိုက်ဟိုရင်ပြလိုက်မြေရက်ပြန်တဲ့ခါထားမြင်းနေရောနွားတွေရောရော်တဲ့နေရောဆင်းနေရောသွားတာနွားရိုင်းမြင်းရိုင်းလင်းရဒီနေ့ခေတ်ဆိုလို့ရှင်တော့ဗမာပြည်ဦးစင်းမြေအောင်နဲ့ဆန်ကလေးစီးလိုက်တာရှုပ်ရှုပ်ကိုပွေးနေတာပဲနော်အော်ရှေးတုန်းကလည်းအဲ့လိုပဲနေမယ်လို့နော်တချို့ညင်းနေယထာတွေသွားတော့ ဒီနွားရိုက်မြင်းရိုက်ဆရိုက်နေလည်းရှိတော့အဲ့ဒီဟာတွေနဲ့ရုပ်တွေမြသေသွားလို့ရှင်ဗျာတဲ့ဒီလိုစိတ်ပူတယ်လို့ပြောတာမှန်တယ်အဲ့တော့မာနမင်းကြီးကိုမြတ်စွာဘုရားကဘာမှမပူနဲ့တဲ့ထောပတ်အိုးကြီးရဲ့ခွဲရဲ့အိုးတော့ဘယ်ရောက်သွားမလဲရေအောက်ထက်ဝင်သွားပြီမဲ့ထောပတ်ကရေပေါ်မှာပဲကျန်တယ်ဒီတိုင်းပဲကဘာဆောက်မတ်မတ်ကြီးဆောက်ဆောက်ကြီးရှိနေတဲ့နေရာမှာတစ်ပင်ကဟုတ်တယ်လို့ပေါက်နေရင်တစ်ပင်ခုတ်ချဘယ်ပဲဘယ်ပဲကျသွားမလဲကုန်းပေါ်တက်မလားအောက်ကျမလား အသက်သမားမဟုတ်ဘူးထင်တယ်ဒါလောက်လေးနေတာကပစောင်းမတ်မကြီးပါပါဆိုမှအပေါ်တော့မတက်လာကောင်းနိုင်ရဟုတ်လားလေပွေတိုက်ပြီးတော့မှအောက်ကြမှာပေါ့ဆိုလိုတာညွတ်နေပြီလို့ဆိုလိုတယ်တစ်ပင်ကခုတ်လိုက်တာနဲ့တစ်ပင်နဲ့ဘဲတက်လဲကြောက်ထက်သွားတယ်ဒါတော့မင်းအခုမာနာမင်းကြီးရဲ့စိတ်ဟာလည်းပဲတဲ့တဂရကံဖြစ်ပြီးတဲ့အချိန်ကစပြီးတော့မိမိရဲ့စိတ်ဒီဘာပဲဖြစ်လဲဖြစ်လဲစိတ်ကဒီကိုပဲညွတ်နေတာ automatically ညွတ်နေတာဒါပေမဲ့ကြည့်ရတာသူ့ကိုယ်သူအားမရတဲ့သဘောရှိတယ်ဒါကြောင့်ဘုရားဖွင့်လျှောက်တာဒါကြောင့်ဘုရားအဲ့ဒီဥပမာပေးတယ် နော်ထောပတ်အိုးကြီးကိုရေထဲမှာရက်ခွက်ရင်ရေထဲကိုအိုးတော့ကွဲအိုးခွဲကြီးတော့ကြာသွားမယ်ဒီတိုင်းပဲအရိယာဖြစ်တဲ့ပုဂ္ဂိုလ်ဒီခန္ဓာကိုယ်ကြီးဟောဒီခန္ဓာ၅ပါးကြီးကတော့ပုံသွိုး၍မြည်ကြီးတဲ့ဝင်သွားမှာပဲတဲ့နော်ပိုးတွေလောက်တွေစားမှာပဲမြည်ကြီးမြေမော်ထားလဲငှက်တွေလက်ထားတွေခွေးတွေစားကြလိမ့်မယ်သို့တော့စိတ်ကတော့အရိယာအရိယာဖြစ်တဲ့အတွက်ကောင်းတဲ့သူကလေးပုံရောက်သွားလိမ့်မယ်လို့ဆိုလိုတယ်နော်အဲဒါကြောင့်မလို့ဒီနေရာမှာပုရိသင်ဖြစ်တဲ့အတွက်ကြောင့်အရိယာမဖြစ်သေးတဲ့အတွက်ကြောင့်ဂတိမမြဲသေးတော့လည်းပဲသီလမြဲတဲ့ပုဂ္ဂိုလ်တွေအခုကြည့်နော် နတ်ပြည်ရောက်တာသူသီလမကြိုးသေးဘူးသီလမပြည့်သေးဘူးဒါတော့ဦးဇင်းတို့ပုရိသေများလည်းပဲအရိယာမဟုတ်တော့လည်းပဲအော်တို့ဟိုဘွားကိုရောက်ရင်သီလကဒီလိုလေးတွေတော့ရှိသေးတာပဲဆိုတာကိုသိဖို့ဒါလူဥပမာပြောပြတာနော်ဒါတော့ကောင်းပြီဒါလေးကဦးဇင်းတို့ဒီသမုတ်စေတာဆိုတဲ့နေရာကဖြစ်နေတာကတော့အရိယာတွေမှာတော့သူတို့ရဲ့အရတ္တမက်နဲ့မက်နဲ့ပယ်လိုက်တဲ့အတွက်အာကုသူကိုကျွလွန်ခြင်းနဲ့စိတ်စေတနာမရှိတော့တဲ့အတွက်ကြောင့်သူတို့ automatic ပယ်ပြီးသားဘာမှစိတ်မှာအနှောင့်အယှက်မရှိဘူး ဒါပေမဲ့ဥစဉ်တို့ပုထုဇဉ်မှာကတော့ဒီသီလစောင့်ရင်စောင့်တဲ့စိတ်ကထိန်ကြောင်းပြီးတော့စောင့်ရတာဖြစ်တဲ့အတွက်စိတ်ကလေးမမေ့စိတ်ကလေးဒီသီလမကျိုးဖို့ဘာတော့အရေးကြီးလဲတတိတတိနဲ့စောင့်ထားရတယ်ထိန်ထားရတယ်အဲ့ဒီတော့အဲ့ဒီလိုတတိကစောင့်ပါမြလို့အကျင့်ဝါသနာပါလို့ရှိရင်နောက်ပိုင်းကျတော့ဒါတော့ကြီးပင်ပင်ပန်းပန်းခက်ခက်ခက်ခက်လေးလေးလတ်လတ်မရှိတော့ဘူးဒါတော့မိမိလုံရင်ကန်ရင်နဲ့ပဲမိမိနေစဉ်ဘဝထဲမှာသီလနဲ့နေသွားလို့ရတယ်ဥစဉ်တစ်ခါတော့က Las Vegas ကိုသွားတယ်ယူရီးယားတက္ကမသူတို့လက်ကစီနိုလောက်ကြတာပါပဲ အဲ့ဒီတက္ကမကြီးကဘလောက်အံ့ဩဖို့ကောင်းလဲနော်ယူရီဒီဟိုလာစဗေးဂတ်စ်ကအကြောင်းသူလာအဲ့ဒီတက္ကမကြီးကရှစ်ပါးသီလဥပုံနဲ့နေလာတာ၁၂နှစ်ရှိပြီတဲ့ထမင်းမစားတော့ညနေပဲချော်ရည်လေးပဲတောက်တယ်အလုတ်လုတ်တယ်နော်ဒါပေမဲ့ तू အလုတ်လုတ်တော့စီးပွားရှာတော့ပတ်စံတော့ကန်ရတဲ့အတွက်ကြောင့်ရှစ်ပါးသီလစောင့်တာရှစ်ပါးရှစ်ပါးသီလဆိုတော့ပတ်စံကန်လို့ရတယ်ဟုတ်တယ်မလားအဲ့ဒါမျိုးကန်ဒါကြောင့်တချို့ဟာအလုတ်လုတ်လို့ဖះဒီပြီးတော့ထမင်းမစားမနေနိုင်ဘူးဖះပါညာဆိုတာအဲ့ဒီကမှကြီးခေါ်ပြလိုက်ရှင်တယ် ရှိသေးတယ်ကိုလာစဘေးကစမှာနော်ရှင်မသီလာဆောင်တယ်ဒါအခုဆိုလို့ရှင် तू အခုတော့ရှိမရှိတော့မသိဘူးပေါ့လို့ကြာပါပြီဆိုတော့အဲ့ဒီလိုဒါတော့လူတွေတချို့ဆင်ခြင်ပြတယ်တကယ်လှုပ်ရှင်မဖြစ်ဘူးလားဖြစ်ပါတယ်ဆိုတဲ့အကြောင်းပြောတာပါလှုပ်ရှင်ဖြစ်ပါတယ်ကံကောင်းပြီအဲ့ဒီလိုမျိုးဒီဒကမာကြီးကိုကြည့်လိုက်ပေါ့ဦးဇင်းမျက်စိနဲ့မြင်အောင်ကြည့်ပါတယ်ဒီဒကမာကြီးမြတ်အကြောင်းမတော်လို့တကားတိုက်လို့သေးသေးယောဂါလေဖြတ်လို့သေးသေးဘာဖြစ်ဒိုင်းကနေတက်သေးကြည့်လိုက်ပါလားသူ့စိတ်ကဘယ်ညွတ်နေလဲ သူ့သီလဒီလောက်ပြင်းထန်နေတာသူ့စိတ်ထဲမှာဒီလောက်စိတ်အားထက်ထက်တန်တန်နဲ့စောင့်နေသီလမျိုးကဘယ်လိုလုပ်လို့မှဟိုဘယ်ကြဖို့ဆိုတာခွင့်ရတော်တော်နှဲပါတယ်နော်ဘာဖြစ်လဲ तू တီလာကအမတန်ကောင်းတာပဲ तू စီးပွားတာသမင်းစားဖို့လှုပ်လှုပ်တာ तू ရှိပါတီလာနဲ့လှုပ်လှုပ်တာဥစဉ်တော့အံ့ဩပါတယ်နော်ဒါတော့ဒီလိုပုံကမျိုးကိုဒါပြောရင်ပြောလို့ရတာပေါ့အခုပတ်ဝန်းကျင်မှာကြည့်ရင်ကြည့်လို့ရတာပဲဒါတော့ခုနရဟန်းကတော့ဒါ तू လည်းပဲအဲ့ဒါလိုပဲလေဘုရားသာသနာနဲ့တွေ့ရကြုံခဲ့တယ်ဘလို့ပဲဖြစ်ဖြစ်ငါတော့ ဒီတဘွားမှာဘုရားသာသနာနဲ့ကြုံတမက်တဖို့တော့ရကိုရမယ်အရဟန္တာဖြစ်ရမယ်ဆိုတာမျိုးနဲ့လောက်တာရဟန္တာတော့မဖြစ်ရှာဘူးသို့တော့ခုနပြောလဲနတ်ပြောတော့သီလမပြည့်သေးဘူးအဲ့ဒီကကြမှာတခါလူပြပြန်ဆင်းလာတယ်ပြန်ဆင်းလာတရားနာကြမှာရဟန္တာဖြစ်သွားတယ်ဒါကြောင့်မလို့သူ့ရဲ့သီလသူ့ရဲ့အကျင့်ဒီနောင်ရဟန္တာ ဖြစ်ဖို့အတွက်အမြန်ဆုံးနည်းနဲ့သူပဋ္ဌာန်းပစ္စည်းကျေးဇူးပြုမပေးလိုက်ဘူးလားပေးလိုက်တယ်ဒါဟာအဲ့ဒီလိုမျိုးလှုပ်တဲ့ကုသိုလ်ကိုမိမိကနိဗ္ဗာန်ကိုရည်စူးပြီးတော့လှုပ်ကြင်ကြံအားထုတ်တာဖြစ်တဲ့အတွက် နိဗ္ဗာန်ကိုရောက်ရေးကိုအားပေးလို့ပါရမီကုသိုလ်လို့ခေါ်တယ်ဗျာပါရမီကုသိုလ်ဆိုအဲ့ဒါပြောတာနော်နိဗ္ဗာန်ရာရေးအတွက်ရည်စူးထားတဲ့ကုသိုလ်ဖြစ်တဲ့အတွက် तू ဘုရားရှေ့လိုက်တရားနာလိုက်ရဒိုင်းကနေဆိုရတာဖြစ်သွားတာဒါတော့အဲ့ဒီအရတ္တမညာရဖို့အတွက်ကိုအဲ့ဒါပစ္စယောဥပါကာရကောကျေစုပြုရသည်ဟောတိဖြစ်၏ဆိုတဲ့စကားလုံးကဒါပြောတာနိဗ္ဗာန်သာပစ္စယောတုဒါပြောတာဒါတော့တီလာလေးဥပုပ်လေးတည်းဆောက်နော်ဗမာပြည်မှာဆွမ်းတဲ့ passport လေးကြားပါလို့ဤအလုပ်ကလေးရပါလို့နိုင်ငံခြားသွားပါလို့ဤဘာဖြစ်ရပါလို့ညာဖြစ်ရပါလို့ကိုကြီးကိုတို့ အာကြီးကိုကြီးတို့ဘာလို့လှုပ်လဲရတာပြီးတော့နိဗ္ဗာန်တခုမှမပါဘူးမကောင်းတတ်တော့ဟဲဟဲသူများကြာရှစ်ဆရာကြီးနိဗ္ဗာန်တော့ရပါလို့ဤဆိုနောက်ဆုံးကျမှမကောင်းတတ်လို့ချိတ်ထက်လိုက်တာစောင်းချိတ်ကလေးချိတ်တာတဲချိတ်တော့မချိတ်ဘူးဘလို့လို့ပါရမီဖြစ်မှာလဲလို့ဖြစ်ပါမလားမဖြစ်ဘူးမဖြစ်ဘူးစိတ်သာချเนาะအဲ့ဒါကိုဦးဇင်းတို့ကုသိုလ်လုပ်တဲ့ခါမှာဘဝတံပတ်တိဒီသီလကြောင့်နတ်ပြည်ရောပါလို့ဤလူပြည်ရောပါလို့ဆိုဘဝတံပတ်တိဘဝမြှုပ်ပြီးလုပ်တဲ့ကုသိုလ်ပါရမီမဖြစ်ဘူး နိဗ္ဗာန်ရယူတဲ့ထောက်မှမပေးဘူးသူဘုဒ္ဓရောက်ပြီးကုသိုလ်ပြီးပြီးငါတာဝန်ကြည်ပြီးလေနေမဲ့လူဖြစ်ခြင်းလို့ဆိုတော့ငါလူပြီပို့ပြီးပြီလေပြီးပြီလေထားပြခဲ့ပါပေါ့နိဗ္ဗာန်ဒီဆက်ခေါ်ပါမလားမခေါ်ဘူးဟိုးကလင်မြန်ကွင်းနဲ့စီးလာတဲ့လူကထားပါတော့ daily city တမ daily city ဘာဖြစ်ခဲ့မှာလဲကာသမချခဲ့မှာပဲရှက်တာသမရန်တမသမရန်ကြချပြခဲ့မှာပဲသမရန်တိခေါ်သွားပါမလားလို့မခေါ်ဘူးခင်ဗျားတို့ daily city ပဲဆူတောင်းလာ daily city ချပြခဲ့မှာ तू ဟုတ်တယ်မဟုတ်လားအဲ့ဒီတိုင်းလှုပ်တဲ့ကုသိုလ်ကို ကိုကနတ်ဖြစ်ခြင်းလို့လူဖြစ်ခြင်းလို့ဘဝတံပတ္တိပြည့်စုံရေးဘောဂတံပတ္တိဆိုစီစဉ်ဥစ္စာပြည့်စုံရေးဘဝပြည့်စုံရေးစီစဉ်ဥစ္စာပြည့်စုံရေးဆူတောင်းပြီးလုပ်ရင်ပါရမီမဖြစ်ဘူးစိတ်ချခမရတို့ဒီလေးစီတီကြရင်ကြခဲ့မှာချခဲ့မှာဟောဟုတ်လားအဲအဲ့ဒါလို့မဟုတ်ဘဲနဲ့ခုနကပြောသလိုနိဗ္ဗာန်ရောက်ရင်နိဗ္ဗာန်တပစ္စယောတုလို့ဥဒေจิตတခုတည်းထားဒါရရှင်တခုတည်းထားဟိုဒီဒီမပွားနဲ့ဆိုရင်တော့အဲ့ဒီကုသိုလ်သည်ပါရမီဖြစ်ဖို့အထောက်ပံ့ဖြစ်သွားတယ်အဲ့ဒီ အထောက်ပံ့ကနေပစ္စည်းရောဥပကာရကောကျေးဇူးပြုပေးလိုက်တဲ့အတွက်ရတ္တမေညာကြီးရောက်ဖို့အတွက်တိုင်းကနေချင်းချင်းသွားနောက်ကကုသလာစုပြီးတော့အကျိုးပေးတာအဲ့ဒါကြောင့်ရဟန္တာဖြစ်တာဒါကြောင့်သူအားထုတ်ခဲ့တဲ့ဝိပဿနာတရားစောင့်ခဲ့တဲ့သီလတရားဒီသီလနဲ့ဝိပဿနာဒီရတ္တမေညာကိုအဲ့မှာသွားကျေးဇူးပြုတာအဲ့ဒါပြီးတော့သူရန္တာနာသားကြီးဖြစ်သွားပြီပြီဒါဘဝဆုံးဒါကြောင့်အဲ့ဒီလိုဟာမျိုးကတော့ရန္တာဖြစ်မှမြဲတယ်သို့တော်လည်းပဲမိမိတို့ပုရိသေဘဝနဲ့လည်းပဲ အဲ့ဒီလိုမျိုးသီလမြဲခဲ့ရင်အခုနကောင်းတဲ့ဘုံဘွားကိုရောက်နေတယ်ဆိုတာကိုပြောပြတာပါနောက်အချိန်လေးရတော့နဲ့တမ္မာဝါယမလေးသွားလိုက်ပါအောင်တမ္မာဝါယမမဲ့ခင်ဖြစ်ပြီးတော့ ကောင်းပြီအဲ့ဒါလေးခဏရအောင်ဆိုဒါကဦးဇင်းတို့ဒီသင်္ကျော်ထဲမှာဘောရပိကရတရား38ပါးထဲမှာအာသမ္မပဒံတရား၄ပါးလို့ခေါ်ပါတယ်နော်သမ္မာမှန်ကန်သောဝါယာမအားထုတ်ခြင်းဦးဇင်းတို့သမ္မာသမ္မာဆိုတဲ့စကားလုံးတွေကိုရှေ့ကနေထက်ထက်ပြီးတော့သုံးတာသမ္မာရဲ့ဆန့်ကျင်ဘက်ကဘာရှိလဲမိစ္ဆာဒါကိုအများအားတွဲမှတ်တာသူ့ရဲ့ဆန့်ကျင်ဘက်အများအားရှိတယ်ဒါတော့လူတွေမှာအားထုတ်တယ်အားထုတ်တယ်အလုပ်လုပ်တယ်ကြိုးစားတယ်ဆိုတာဟာ ကုသိုလ်ရပြီအတွက်မှန်မှန်ကန်ကန်ကြိုးစားအထုတ်တဲ့လုပ်ငန်းမှန်သမျှတမ္မာဝါယာမလို့ခေါ်လို့ရပါတယ်။အေးကုသိုလ်ရရေးဘက်ကတခြားဘက်ဆန့်ကျင်ဘက်မှန်သမျှသည်ဒီအထုတ်မှုမျိုးမှန်သမျှသည်ဒါမိစ္ဆာဝါယာမပဲเนาะ။ဒါတော့ဖြစ်ပြီးသောအကုသိုလ်တရားများပယ်ရှားနိုင်အောင်မိမိရဲ့စိတ်ဆန္ဒကိုဖြစ်စေတဲ့အာထုတ်တဲ့စိတ်ကိုတက်ကြွစေတဲ့ကြိုးစားတဲ့အဲ့ဒီလိုအတန်အဝါယာမမျိုးကတခုတဲ့ မဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်ကြိုးစားအထုတ်တဲ့စိတ်ထဲမှာဖြစ်စေတယ်ဒါကတခုမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်လာအောင်ကြိုးစားတယ်ဖြစ်ပြီးတဲ့ကုသိုလ်တရားတွေတိုးပွားအောင်ကြိုးစားတယ်အဲ့ဒါအထုတ်မှု၄မျိုးပေါ့နော်အဲ့တော့ကောင်းပြီဖြစ်ပြီးသောအကုသိုလ်မရမဖြစ်အောင်အထုတ်ခြင်းဆိုတာလေးကိုအဲ့ဒါလေးကိုနည်းနည်းရှင်းပြမယ်အဲ့ဒါလေးဖတ်ကြည့်လိုက်ပါဦးဖြစ်ပြီးသော

ဖြစ်ပြီးတဲ့အာဟုသူကိုပယ်ရှားတယ်ဆိုတော့ဖြစ်ပါပြီဆိုမှဘယ်လိုလုပ်ပယ်မလဲလို့အဲ့ဒါပြောစရာရှိတယ်။တော့ဒီနေရာမှာဖြစ်ပြီးတဲ့အာဟုသူဆိုတာကဖြစ်ပြီးတဲ့အာဟုသူတရားမြောက်ကိုပြန်လဲတတိယ၍အဖန်မှန်တတိယတိုင်းတတိယတိုင်းလောက်ခံပြီးတဲ့အာဟုသူကိုတတိယရေကိုကစိတ်ကပူပန်တော့ကမဖြစ်ဘူးလား။ကိုကိုကိုလည်းလှုပ်တော့ကတော့သိချင်မှသိမယ်ပေါ့နော်။ဒါလှုပ်ပြီးတော့ကိုကိုကို blame လုပ်တာပေါ့။အဲ့ဒါကြောင့်အာဟုသူတကူဖြစ်ပြီးလို့ရှိရင်လုံးမိပြီးရင်လှုပ်တဲ့ချိန်တုန်းကတော့မူမယူယူနဲ့နော်။ လှုပ်ခြင်းလည်းလှုပ်မိမယ်မတိလို့လှုပ်တာလည်းဖြစ်ခြင်းဖြစ်မိမယ်ဒါကြီးကမကောင်းပါဘူးမကောင်းတာကြီးတကူကမကောင်းတဲ့လှုပ်လိုက်တဲ့အကုသိုလ်လည်းတော်တော်လေးတော့စူးစူးချာချာပြင်းပြထန်ထန်ဆိုပါတော့နော်အကျိုးပေးကပြေးမလို့ဘူးအနည်းနဲ့အဝေးကြီးနေသေးပဲกว่าမယ်ဒါကလည်း तू နားလဲပြီဆိုပါတော့နော်အကျိုးပေးတုံ့ပြန်မှုကလာမယ်ဆိုတာကြီးကိုကိုတိနားလဲပြီဆိုရင်တိထားတာကြီးကိုမတိနေလို့ပြောလို့လဲမရတော့ဘူးမရတော့ဟာဒါကြီးကလည်းပဲမရတော့ဘူးဆိုတော့ခါကျမရတော့ဘူးဆိုလေလေစိတ်ထဲကမေးဖို့က ခက်လေလေပိုးပေါ်လေလေဖြစ်လာတာဒါတော့အဲ့ဒီလုပ်ပြီးတဲ့အကုသိုလ်ဟာအဲ့ဒီမှာဘာဖြစ်တာလဲလူနှိပ်စစ်တာအေးအဇာရတမင်းကြီးဖြစ်တာအဲ့ဒါပဲအဇာရတမင်းကြီးဖြစ်တာအဲ့ဒါပဲဒေဝရကမြောက်ပေးတယ်ဟာလူတွေကအသက်ရှင်ကြီးနေမှာမဲမဲဖေကအသက်ကျန်းကျန်းမာမာကြီးနေအခုချိန်ကျန်းမှာဒီလိုဟိုရင်းဖြစ်သေးတယ်ဆိုတော့ဘရင်စည်းစိမ်ဆိုတာကငယ်ငယ်ရွယ်ရွယ်ခံစားမှဘရင်စည်းစိမ်ကိုခံစားလို့ကောင်းတာမင်းဖေသေးကကျမမင်းပြဖြစ်မင်းဖေလည်းသေးရောမင်းလည်းသေးကြီးပြီဘာမှအထိပဲမရှိတော့ဘူးထိမွေနာမေခံစားရတယ်ဆိုတာ ဒါကြောင့်မင်းဖေလည်းတတ်ပြလိုက်မင်းငငယ်ရွယ်ပြင်းလို့ဒါမှမင်းဘယင်စီးစုံကိုမင်း enjoy လုပ်လို့ရမှာကြီးကကြမှာဘာလုပ်မှာလဲဒီလိုပြောတာဆိုတော့အဲ့ဒီကမြောက်တာနဲ့ပဲထားပါတော့ဘယင်ကြီးတတ်ချပြေးတာဖေလည်းတတ်လိုက်ပြီးရောသူကအဲ့မှာမှန်မှန်အဲ့ချက်မှတည်တယ်သူသားလည်းမွေးပြီလေငါဖေလည်းငါချစ်မှာပဲဆိုအဲ့ချက်မှတည်တာဆိုတော့ထိထိမွေနှမ်းမဲ့လိုချင်တဲ့လောဘကဖေအေးတတ်တယ်သောတာပန်ဖေကျူတတ်တယ်အေးကိုကချစ်ရမယ်သားနဲ့လည်းတွေ့လိုက်ရောအဲ့ချက်မှဖေအေးကဒီလိုပါလားဆိုတာသိတယ် သိလိုက်တဲ့ခါကျတော့ဖအေကုံလည်းတတ်မိပြီသောတာပန်ဆိုတာကြီးကလည်းသိတယ်အရိယာကြီးဆိုတော့ဟာငါတော့လာတော့မှာပဲဆိုတာကြီးကအဲ့ဒီမှာစအဲ့ဒီနေရာစအဲ့လိုမရတော့လှန်စင်းတရားနဲ့မျိုးလုံးနှုတ်တစ်ခါတဲ့ငရုတ်ဆောင်ထောင်းတယ်လို့ထောင်းနေတာအဲ့ဒီမှာအဲ့လိုမရဘူးအဲ့ဒါလိုဖြစ်တာအဲ့ဒီမှာ तू तू အာကုသောကသူ့ကိုဘယ်သူမှလာမရက်ခွဲနဲ့ तू အာကုသောကသူ့ကိုလာနေစေတာစားလို့လည်းမရတော့အဲ့လိုလည်းမရတော့နောက်ဆုံးကြမှာဇီဝကအကူညီနဲ့မြတ်စွာဘုရားရှင် တောတာပန်အဲဇီဝကဥယျာဉ်နဲ့သွားလို့တာမညဖလားတို့နားလို့အဲ့ကြမသက်တာသွားတာနော်ဒါပါတော့မိမိတို့ကအဲ့ဒီလိုမျိုးဖြစ်ပြီဆိုရင်ဘာအကျိုးဆက်နောက်ထပ်လာတယ်လဲဆိုရင်ကိုကမလုတ်တဲ့နာကိုလွတ်လပ်ပြီးလို့ရှိရင်လုံပြီးတဲ့အချိန်ခါမှာအခုနကမကောင်းကျိုးစစ်တွေလာတော့မယ်ငါတော့တနေ့မဟုတ်တနေ့တစ်ချိန်မဟုတ်တစ်ချိန်တော့ခံရတော့မယ်လဲသိလို့ရှိရင်ငါဘာလွတ်လုတ်တယ်လဲဆိုတော့ကိုကိုကိုမကျေနပ်မှုဆိုတာမလာဘူးလားအဲ this is a self blame သူများ blame လုပ်တာရှောင်လို့ရတယ် self blame ရှောင်လို့ရလားရှင်အောင်ထောင်ပုံးတယ်လို့လည်းမရဘူးသောခပုံးလို့လည်းမရဘူးမိကန်တရတဲ့ပုံးလို့လည်းမရဘူးတိုင်းတပြည့်ထွက်သွားလို့လည်းမရဘူးမရဘူးအဲ့ချက်မှာကိုကိုကို blame လုပ်လာပြီ self accusation ကိုကိုကိုဆွတ်ဆွဲလာပြီ accuse လုပ်တာကိုကိုကိုဆွတ်ဆွဲခံရတာကိုကိုကို blame လုပ်တာအကြောက်စရာအကောင်းဆုံးပဲဒါတော့အဲ့ဒါရှိကလည်းမပြေပြောက်တော့ဘူးဆိုရင်ကိုင်းဘလို့လုံးမလဲလုံးမိပြီးပြီဆိုရင်ပြေရပြေကြောင်းအဲ့ဒါကိုပြောတာ remedy ဂိုင်းတဲ့လူဆိုတာတစ်ခါတလေကြာရင်ကိုကိုကိုဒီခွတ်လွတ်ရတာလည်းရှိတယ် self accuse လို့ခေါ်တယ်နော်ကိုကိုကိုခွတ်လွတ်တာပြန်ကျင့်သုံးရတယ်ဘယ်လိုလဲဆိုရင်ပုရုဇဉ်ဆိုတာဟာအမှမကင်ဘူးအဝိဇ္ဇာအမှောင်တွေတဏှာတွေအတောင်အဖွဲ့တွေအထက်ထက်အထက်ထက်သူတို့ရဲ့ခြေလဲချုပ်ခြေလှည့်ပြားမှုထဲမှာဒီကိလေသာမာယာလှည့်ပြားမှုထဲမှာနေကြရတာဆိုတော့အမှကင်မှာမလား yeah no one is perfect ပုရုဇဉ်နေပြောတာ perfect မဖြစ်ဘူးမဖြစ်တော့ကိုလည်းပဲပုရုဇဉ်တွေကပုရုဇဉ်ပဲမှားမှာပဲဆိုပြီးတော့ကိုကိုကိုမှားမလိုက်တဲ့ဟာလေးကိုကိုကိုပြန်ခွင့်လွှတ်ရတယ် self the excuse လုပ်ရတယ်ဒါမျိုးကြတော့အဲ့လိုကိုကိုကိုခွင့်လွှတ်ပြီးခဲ့တဲ့အခါကျလို့ရှိရင်ကောင်းပြီငါပူပန်နေရင်ပူပန်မှုအကုသိုလ်ပဲတိုးတယ်ကုသိုလ်တိုးရဲ့လားပူပန်နေပြန်တော့လည်းပဲအကုသိုလ်ကလုံပြီးသားမလုံရရောက်ရလား what is done is done လုပ်ပြီးသားလုပ်ပြီးသားပဲဟုတ်တယ်မလားဆိုတဲ့အခါကျတော့ဦးဇင်းတို့ကပူနေလို့ဘာမှလုံးမဖြစ်ဘူးဒါတော့နံပါတ်1 remedy ဘာလဲကိုကိုကိုခွန့်လွတ်ပါဘာလဲအေးကိုမှားမိတဲ့အရာကိုခွန့်လွတ်အရေးကြီးတယ်နော်ကိုတကယ်မောင်နဲ့ကြောင်ပိတ်ပြီးတော့မှကိုမှကုစရာမရှိဘာမရှိညာမရှိကြဒါကိုဘာသာကိုကုရမယ်ပြောလို့မရဘူးပြောစရာဆိုစရာလူရှိချင်မှရှိတာကိုယ့်ရဲ့နောက်ဆုံးအချိန်ဟာနော် အာကိုရီကြီးကအသက်ရှင်တော့ငါတာရှိတာတကယ်နောက်ဆုံးအချိန်လေးမှာရှိရှိမရှိမှကိုပဲမှသိမယ်မသိဘူးကိုသိနိုင်ပဲမှမဘသူမှဟိုတဲ့လောက်လာမြေဝယ်လို့ရတယ်တင်မတော့တင်နေနေသေးတာဟုတ်တယ်မလားတင်တာတော့တင်နေနေသေးတာမြေတာဝယ်လို့ရတာအဲ့တော့နံပါတ်1ကိုကိုခွန်းလက်ပါတယ်နံပါတ်2အဲ့ဒီလောက်ခဲ့ပြီးဒီအာကုသူတွေကိုပုရုဇဉ်တို့အလျောက်မတိလိုက်မတိပါတာမှားမိတဲ့ဆိုတဲ့အနေနဲ့အခုနောက်ပြောလို့ခွန်းလွတ်ပြီးတဲ့အချိန်ခါမှာမေ့ချပလိုက်နံပါတ်2ပါလဲမေ့ပြလိုက်နံပါတ်3 လောက်ခဲ့ပြီးတဲ့အာဟုသူတို့ငါတော့ဒီတစ်ချက်လှုပ်လိုက်တာတစ်ချက်တစ်ချက်မှန်းသိသိကိုခံလိုက်ရတာပဲဆိုတဲ့ဟာကိုလည်းသင်္ကန်းစာယူဖို့မမေ့နဲ့အောင်နော်ကိုယ်စိတ်ကလေးသက်သာရောက်မဟုတ်ဘူးနော်ငါနောင်ကိုတော့ဒီတစ်ချက်ဟာဒီလောက်ခံလဲရတယ်ဆိုတော့နောင်ကိုငါနောင်ကိုဘယ်တော့မှတရားမျိုးမလုပ်တော့ဒီအမှားမျိုး I I will never do this kind of akusala you don't make the same mistake twice ဒီလိုအမှားမျိုးနောက်တစ်ခါမှမှားနေတော့ ဒါကိုလည်းကိုကိုကိုဆုံးဖြတ်ချက်ချဒီထဲမှာနော်ခွန်လွတ်ခြင်းပြီးတော့မှဗာလဲမေ့ပြောက်ခြင်းဆုံးဖြတ်ချက်ချခြင်းသင်္ကန်းစာယူခြင်းပေါ့နော်ဆုံးဖြတ်ချက်ချခြင်းဆိုရင်ပုံမှန်မထင်နဲ့ဘာဖြစ်လဲလဲဆိုတော့နောင်မလုပ်တော့ဘူးဆိုတာဆုံးဖြတ်ချက်ပဲသင်္ကန်းစာတွေတော့မဟုတ်ဘူးဆုံးဖြတ်ချက်တွေသွားမှဖြစ်မယ်နော်အဲ့ဒီလိုနိမ့်နေသွားလို့ရှိရင်တော့တဲ့မိမိလောက်ခဲ့ပြီးတဲ့အာကုသိုလ်ကိုနောင်အလားတူလည်းမလုပ်တော့ဘူးလုပ်ပြီးသားလည်းပယ်ပြောက်သွားတယ်ဒါကြောင့်တစ်ခါတလေမှာ မေ့တာကမကောင်းဘူးလို့ဆိုပေမဲ့ဒီလိုဟာမျိုးကြတော့ကောင်းတယ်စဉ်းစားကြည့်လေလူတွေမှာလှုပ်ပြီးသမျှအကုသိုလ်ကတာဒါတွေကြီးပဲခေါင်းထဲမှာမိရထားမိကြီးနဲ့ကိုမြစီတွေထိုးသလိုတာပေါ်နေတဲ့အရာကြီးတစ်ခုကိုဟာဘာမှမမေ့ရဘူးအရှိသမျှအကုန်တရိယာမှာဆိုသေရကြီးရယ်ဟုတ်တယ်မလားဒါကြောင့်အကုသိုလ်ကြတော့မေ့ပြလိုက်တယ်မေ့တာကောင်းတယ်ဒါပေမဲ့ကုသိုလ်ကြတော့အပမာရိနဲ့တန်ပါရိတာပြောတာတောင်းမေ့သေးတာပဲခုနကြည့်လေတူဖို့တူဖို့ဆိုတော့ तू လည်းလိုက်တူးတာပဲ ဘုန်းကြီးကျောင်းပြန်လာတာဘယ်တော့မှမချသေးဘူးအိမ်တော်မရောက်သေးဘူးသူကတူပူတူပူလုပ်ပေးတယ်ဒါအပ္ပမရိနဲ့တံပါရိတာဒါကြတော့မမေ့နဲ့ဒါပေမဲ့လုပ်ပြီးသားအကုသိုလ်ကြတာမေ့ရုံတက်တက်တော့မဟုတ်ဘူးနော်သူ့မှာဘာရှိတယ်လဲဆိုလို့ရှိရင်ကိုကိုကိုခွန့်လွတ်အောင်ဒါလည်းပါသေးတယ်ပြီးတော့မှဒီခုနကအဲခွန့်လွတ်ခြင်းရဲ့အဲမေ့ပြောက်ခြင်းရဲ့ဟုတ်ပြီမေ့ပြောက်ခြင်းရဲ့ပြီးတော့နောက်အလားတူဒါမျိုးတွေ့ရင်တော့မလောက်တော့ဘူးဆိုတော့သုံးဖြတ်ချက် အဲ့ဒီနီးနဲ့ရှောင်တာကျင်တာမေ့ပြောက်တာကို ဖြစ်ပြီးသားအကုသိုလ်ကိုမေ့ပြောက်ခြင်းပယ်ခြင်းလို့ခေါ်တယ်။အဲ့ဒီတော့ရှိပြီးသားအကုသိုလ်ကတိတဲ့အတိုင်းပေါ့နော်ကျုံသွားတယ်ပြန်ပြီးတော့သူ့မှာကိုကတတိယတိုင်းဘာဖြစ်လဲဆိုတော့ကုသိုလ်ဖြစ်ဖြစ်အကုသိုလ်ဖြစ်ဖြစ်တတိယရင်ဘာဖြစ်လဲပွားတာပွားတဲ့သဘောရှိတယ်။ဒါတော့တတိယပြီဆိုမှတော့မလို့ခြင်းလဲပွားမှာပဲ။ဒါဆိုမလို့ခြင်းမှုဆိုရင်တတိမရနဲ့တဲ့တယ်ပြောမယ် forget about it မေ့ပြစ်လိုက်တာကိုပြောတာဒီလိုမေ့မျိုးဒီကောင်းသောမေ့ခြင်းမကောင်းသောမေ့ခြင်းကြတော့ကုသိုလ်တရားဒါကြောင့်ကောင်းသောမေ့ခြင်းနဲ့မကောင်းသောမေ့ခြင်းရှိတယ်ကောင်းသောမေ့ခြင်းဒီအကုသိုလ်တရားတွေကိုမေ့နေအောင်ကြိုးစားပယ်ဖျောက်ပစ်လိုက်တယ်ဒါကောင်းသောမေ့မကောင်းသောမေ့ခြင်းကကုသိုလ်တရားတွေလုပ်ဖို့အတွက်မမေ့နဲ့လို့ပြောတာဒါအဲ့ဒီနည်းနဲ့မိမိတို့ကုစားလိုက်ရင်ဘာဖြစ်လဲလုပ်ပြီးသားအကုသိုလ်များသည်ပယ်ရာရောက်တယ်လို့ဒါလေးကိုမှတ်ထားပါဒါအရေးကြီးပါတယ် နောက်နံပါတ်2ကအောက်ကကဦးဇင်းတို့နည်းနည်းဖတ်ကြည့်လိုက်သေးအောင်ဖတ်ကြည့်လိုက်ကြမဖြစ်သေးတော့嗯。 ဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်အားထုတ်ခြင်းတဲ့တန်တရားကြီးနဲ့ခြီးပြီးတော့ပြောမယ်ဆိုရင်ဘယ်သူမှတန်တရားမအကုသိုလ်မလုပ်ဘူးလို့မရှိဘူးเนาะတန်တရားအတွက်ဆိုရင်တော့ဒါပေမဲ့အခုကတော့ဒီဒီဘဝအတွက်နဲ့ကြည်ကြစို့ဒါတော့တန်တရားမှာဥစဉ်တို့ပုရုဇဉ်တွေကိုကြည့်လိုက်ပေါ့ခုနကဥစဉ်တို့ဟောခင်ကြီးပေါက်တို့ပြောသလိုပဲเนาะအာဒေဝရတ်တို့ဇာတတတ်တို့ဆိုတာဟာအရှင်ဒေဝရတ်ပေါ့เนาะသူကရဟန်းတော်ပဲဇာတတတ်ကတော့ဘယင်လူသား သူတို့တွေကဒီကငရဲတွေကနေကျွတ်လွတ်ကြရင်ဘာဖြစ်ကြမှာပိစေကဗုဒ္ဓဖြစ်မှာဒါပေမဲ့သူတို့ဘာတွေလောက်ကြသေးလဲအာဟုတုမှာအကြီးဆုံးပိစာနန္ဒိယကံကိုလောက်တာဒါပိစေကဗုဒ္ဓဖြစ်မဲ့အလောင်းတွေကအဖေသက်တုံးပဲဒါတော့တိုင်းကြည့်ခြင်းအပြင်အဦးဇင်းတို့တန်တရားမှာနော်အဖေတွေအမေတွေမတတ်ခဲ့ဘူးလို့မပြောနိုင်မပြောနိုင်အခုပဲအမှအင်တာနက်သတင်းတွေဖတ်လိုက်တာအမေတတ်တာမနေ့က မနေ့ကသတင်းတော်ပါလာသေးတယ်အမလီဖတ်တော်မဖတ်ရဘူးခေါင်းစဉ်ဖတ်တာနေတော့ဆက်မဖတ်ရတော့ဟောလူတွေပူပူရိုင်းလာတယ်ပူပူရိုင်းလာတယ်နော်ဒါတော့အမေဖေတတ်တာကိုလည်းပဲတတ်မဟိုတတ်တယ်လို့မထင်တော့ဘူးအဲ့လိုဖြစ်လာတာဒါတော့ကောင်းပြီတန်တရားမှာမလုပ်ဘူးတဲ့အကုသိုလ်တရားမရှိဘူးတဲ့သို့တော့ဒီဒီဘဝကြတော့မရှိနိုင်ဘူးလားရှိနိုင်တယ်လေဒီဒီဘဝတည်းကြည့်ရင်ကိုမလုပ်ဘူးတဲ့အကုသိုလ်တွေအများကြီးပဲရှိတယ်ဒါကြောင့်ဒီဘဝမှာလည်းပဲ तू ကအာယုံအနေနဲ့မလုပ်ဘူးခြင်းမလုပ်ရသေးခြင်းပေါ့နော် ဒီအမှုကိစ္စအနေနဲ့ physically မလုပ်ရသေးခြင်းဆိုတော့နှမျိုးရှိတယ်အာယုံဆိုတာကထပါတော့ဗျာစိတ်ကကြားတာဟိုဟိုစိတ်ကတိတာမျက်စိနဲ့မြင်တာနားနဲ့ကြားတာပေါ့အဲ့ဒီလိုဗာလဲကဲလွယ်လွယ်ဥပမာပေးကြပါစို့အခု နောက်ဆုံး i iPhone လာပေါ်တာဗာလဲနံပါတ်ဘယ်လောက်လဲအဲနံပါတ် 5S ပါတော့ညာဟုတ်တယ်မလားဦးဇင်းတော့ဖတ်တော့ဒါပေမဲ့ကိုလည်းသိသတိမထားဘူးဒါတော့ကိုကအဲ့ဒီ iPhone S5 ပေါ်တယ်ဆိုပါတော့အဲ့ဒီ S5 ပေါ်တယ်ဆိုတော့မသိသေးဘူးတီဘူးလည်းမသိဘူးကြော်ညာလည်းမကြည့်ဘူးဆိုတဲ့သူကအဲ့ဒီ iPhone S5 ကိုလိုချင်တဲ့စိတ်ရှိရလားမရှိဘူးသိမှမသိတာဒါတော့မရှိတဲ့အတွက်မသိတဲ့အတွက်သူအဲ့ဒီဟာကိုလိုချင်တဲ့လောဘမရှိဘူးအဲ့ဒီလိုပြောတာအဲ့ဒါကိုအာယုံအပြည့်မဖြစ်သေးဘူးဒီလိုပဲဦးဇင်းတို့မသိတဲ့ဟာတွေမှာကိုကမမြင်ဘူးဘူးမကြားဘူးဆိုတော့မမြင်မကြားခြင်းဒီမမြင်ဘူးမကြားဘူးခြင်းကြောင့်ကိုကမလိုချင်ဘူးမလိုချင်တာကို မဖြစ်ဘူးတဲ့အာယုံလို့ခေါ်တယ်တကယ်လို့မြင်သွားမယ်ကြားသွားမယ်ဆိုတော့လူချင်းမှာပေါ့အဲ့ဒါဆိုအာယုံကဖြစ်ပြီးလောဘအကုသိုလ်ဖြစ်ပြီလေဒါကြောင့်အာယုံအပြည့်မဖြစ်ဘူးသေးချင်းဆိုတာကိုကလောလောဆယ်ရှိနေပြီဟိုမှာပစ္စည်းတွေပစ္စည်းတွေကလူတွေကရှိနေပြီသိရှိသိမဲ့ရှိတယ်သို့တော့ကိုကဒါကိုမသိဘူးမသိတဲ့အတွက်အာယုံထဲမှာလူချင်းတဲ့စိတ်လည်းမရှိဘူးမရှိတဲ့အတွက်အဲ့ဒီအကုသိုလ်မျိုးအာယုံဒီမဖြစ်ဘူးသေးသောအာယုံတဲ့ဒါကိုမဖြစ်ဘူးသေးတဲ့အာယုံတွေကိုမဖြစ်အောင်တချို့ကြတော့ အာလူကြီးတွေရှိတယ်မလားအမေအာအမေဖုန်းကြီးကအိုပါပြီအဖေကိုင်တယ်ဖုန်းကြီးကအိုလာပါပြီအခုအသက်ကလေးဝယ်ပေးမယ်ဆိုတချို့လူကြီးတွေအာတော်တော်မလို့ချင်းပါလို့ရှုပ်တယ်ငါလည်းမကင်တော့ပါညာနဲ့ဟောတိပြန်တော့လည်းပဲတချို့မလို့ချင်းဒါဖြစ်လေရှုပ်တယ်ငါတို့ကရိုးရိုးပဲကင်နေတယ်ဆိုတော့ဟောတွေ့ရင်လည်းပဲတချို့ကမလို့ချင်းဟုတ်တယ်အဲ့ဒါတော့ဦးဇင်းလည်းထောက်ကိုလည်းမကင်တယ်ဆိုတော့အဲ့ဒါမျိုးဒါအာယုံတော့တွေ့ပေမဲ့လည်းပဲလိုချင်တဲ့စိတ်ကမပေါ်ဘူးလေဘာဖြစ်လို့လဲသူဟာတက်တာတက်တာပဲကိုမမကင်တာပဲဒါတော့ကြတော့မြင်ပေမဲ့လိုချင်ဘူးဒီလိုလည်းရှိတယ် ဒါဟာအာယုံကိုတွေးပေမဲ့မလို့ခြင်းနဲ့ဟာနောက်တစ်ခုအမှုကိစ္စဆိုတာကဒီမဖြစ်ဘူးသေးတဲ့သူများတက်ကိုတတ်ခြင်းသူတို့ဘာဥစ္စာတွေခိုးခြင်းသူများသားသမီးတွေကိုဟုတ်လားအဲစော်ကားခြင်းဆိုတဲ့အကုသိုလ်တွေကလည်းပဲကိုမလွန်ကျူးသေးဘူးစော်ပါတော့နော်မလွန်ကျူးဘူးသေးဘူးဆိုလို့ရှိရင်ဒါမလုပ်ဘူးမလုပ်သေးတဲ့အကုသိုလ်လို့ခေါ်တယ်မဖြစ်သေးဘူးဒါတွေအဲ့ဒီမဖြစ်သေးတဲ့အကုသိုလ်နောင်အစင်သဖြင့်မဖြစ်အောင်ဆက်ထိန်သွားတာအဲ့ဒါမျိုးပြောတာ နောက်တစ်ခုရှိပါတယ်တဲ့ဘာနာတိပါဒတစ်ခုကိုကြည်ပြီးတော့ပြောမယ်ဆိုရင်လည်းပဲရှင်ကလေးတော့တာကောင်းတတ်မိမယ်ဂျပိုးလေးတာကောင်းတတ်မိမယ်နော်ဟာပြုစိတ်ကလေးတာကောင်းတတ်မိမယ်ဒါပေမဲ့ကြီးမားတဲ့အကျွဲတွေနွားတွေဆင်းနေမြင့်နေတို့လိုအကောင်ကြီးကြီးတွေလူတွေမတတ်ဘူးအဲမတတ်ဘူးဆိုလို့ရှင်လဲရှင်ပြုစိတ်ကလေးတွေကတော့တတ်ဘူးပြီးသားအာဟုသူလူတွေကျွဲတွေနွားတွေမြင့်နေဆင်းတွေကမတတ်ဘူးတဲ့အာဟုသူအဲ့ဒီမတတ်ဘူးတဲ့အာဟုသူကိုမဖြစ်အောင်ထိန်းခြင်းရှင်ကတော့ဆက်တတ်လို့ပြောတာမဟုတ်ဘူးနော် ရှင်ကိုတော့ဆက်တာလို့ပြောတာမဟုတ်ဘူးเนาะရှင်လည်းမသက်တော့နေပေါ့ဟုတ်လားနောင်မဖြစ်ဘူးတဲ့ဟိုတဲ့ကိုလည်းမလောက်တော့နေလို့ပြောတယ်အမျိုးအစားခွဲမယ်ဆိုရင်တော့အိုးရှင်လို့ basic ကလေးတေးသေးမောမောတော့တတ်ဖူးတဲ့ထက်ပါသွားတော့ပေါ့ဗျာဒါ insensible တွေတတ်တတ်ဖူးတဲ့ထက်ပါဒါပေမဲ့ကြီးမားတဲ့လူတွေတိရစ္ဆာန်တွေဆင်နေမြင့်နေကြွဲနေတော့မတတ်ဖူးသေးဘူးဒါကမမတတ်ဖူးသေးတဲ့အမျိုးမှာအဲ့ဒီဟာမျိုးကိုမိမြက်ဆက်ပြီးတော့ထိန်ခြင်းဒီလိုလဲဆိုလိုပါတယ်တဲ့နောက်ပြီးတော့ဒီ အဲ့ဒီလိုမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ဘလို့နည်းနဲ့မိမိတို့စိတ်ကိုထိမ့်မလဲဆိုရင်အစားထိုးနည်းပဲပြောတာ substitute လုပ်တာပြောတာဦးဇင်းတို့တရားထုတ်တယ်တရားထုတ်တယ်ဆိုတာကစိတ်ထဲမှာပေါ်လာတဲ့ကိလေသာစိတ်ကိုရှုမှတ်မှုနဲ့စိတ်နဲ့အထက်ကိုအစားထိုးပြီးတော့မှဖယ်ဖြောက်လိုက်တာမဟုတ်လားဒါ substitute လုပ်တယ်ခေါ်တာပဲဒါမိမိတို့ဒီအချိန်ဟာဒီအကုသို့လုံနေကြဒါကိုတွေးနေကြဆိုရင်ကောင်းပြီဒီအချိန် skip ဖြစ်ဖို့အရေးကြီးသွားပြီဒီအချိန် तू မပေါ်ရေးအဓိက ဒါဆိုရင်ဘာလုပ်မလဲဒါကိုပြောတာအဲ့တော့လှုပ်เสียအလုပ်ပေးတဲ့အခါစာပေကျမ်းကဖတ်သောအဖြစ်ဒီအချိန်ကိုကြောလွန်ပါစေတနည်းအဲ့ဒီအချိန်ကို substitute လုပ်လိုက်ကုသိုလ်နဲ့ဒါကုသိုလ်နဲ့ဒါကိုခုံလွှားနိုင်ပါစေကြော်လွှားနိုင်ပါစေစာဖတ်ခြင်းစာသင်ခြင်းတရားနာခြင်းဘုရားဝေယဝဆလုပ်ခြင်းအများကြီးပါဗျာเนาะကုသိုလ်တွေလုပ်เสียအများကြီးရှိပါတယ်ကောင်းတာတွေဒါတော့အဲ့ဒီဒီပရိဒီပရိယွတ်တာမေတ္တာပွားတာပဋ္ဌာန်းယွတ်တာစသဖြင့်ကုသိုလ်တစ်ခုခုမိမိစိတ်ထဲမှာအာတန်ရာနဲ့ အဲ့ဒီအချိန်မှာမိမိအာကုသို့လှုပ်ဖြစ်မဲ့အချိန်ကို ကုသိုလ်နဲ့အစားထိုးခြင်းအဖြစ်ရှောင်လို့ရတယ်လို့ပြောတာနော်ဒါကိုအာယုလွှဲယူတယ်လို့ဆိုလိုတယ်တချို့ကြတော့ဆေးတောက်တဲ့လူဆေးတောက်တဲ့အချိန်ရောက်ရင်ဆေးသတိမရဘူးလားရတဲ့ခါကျတော့ PK လေးဝါလိုက်ဘာလေးဝါလိုက်မရှိဘူးလားလို့ဒါ substitute လုပ်တာမဟုတ်ဘူးလားဟုတ်တယ်လေဆေးလေးသတိမရအောင်ပါဇာတဲ့လှုပ်နေပြီးရောလေအဲ့ဒါအဲ့ဒါအဲ့လိုပဲပေါ့ဒါတော့မိမိအဲ့ဒီနေ့အဖြစ်အစားထိုးလိုက်လို့ရှင်လည်းပဲ မဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်ထိမ့်ပြီးသားဖြစ်ပါတယ်လို့ဆိုလိုပါတယ်။နောက်မဖြစ်သေးတဲ့ကုသိုလ်တဲ့ဒါလေးစစ်ဖတ်လိုက်ပါပြီးကနေပါ။အဲ့ဒါလေးခဏရက်လိုက်ပါဒါတော့ထင်ရှားပါတယ်ဦးဇင်းတို့ကုသိုလ်တွေရိုးရိုးကုသိုလ်ပဲဆိုပါတော့เนาะရိုးရိုးကုသိုလ်အရင်ပြောကြပါစို့ ရိုးရိုးကုသိုလ်တွေမှာလည်းပဲလှုပ်ရှားတယ်အများကြီးရှိတယ်မို့လားဒါနာသီလဘာဝနာပဇာနဲ့ဝေဝဇပတိတဏပတ်တုမဓမ္မသဓမ္မသအများကြီးပဲနော်ဒါနာမှာကိုအမျိုးမျိုးရှိတယ်ဟုတ်တော့မလားဒါတော့လှူစရာပစ္စည်းတစ်ခုတစ်ခုကွဲရင်ဒါဟိုအလှူကွဲတာပဲတချို့ရေလှူဘူးတယ်အမေးလှူဘူးတယ်အပန်းလှူဘူးတယ်ကြောင်းလှူဘူးတယ်ဟာဇေယလှူဘူးတယ်ဘာညာအမျိုးမျိုးမကွဲဘူးလားအခုသူရဲ့ဆွမ်းရတယ်လည်းအမျိုးမျိုးကွဲတာပဲသူကနဲ့သူဟုတ်တော့မလားအဲ့လိုကွဲသွားတာပဲဒါတော့မိမိကုသိုလ်အလျောက်အကျိုးကလည်းကွဲသွားတယ် ဒါကြောင့်မလုပ်ဘူးဆိုတဲ့ကုသိုလ်တွေကိုမိမိဘဝမှာအော်ငါထားပါတော့ဥပမာပြကြပါတော့ငါရေတော့လူဘူးတယ်ဆိုငါစီမီမလူဘူးသေးဘူးဆိုဟောစီမီဒီမလူဘူးသေးတဲ့ကုသိုလ်ဒါလောကီထဲမှာဒါလောကီရပြောပြတာအဲ့ဒါလိုမျိုးမလုပ်ဘူးသေးတဲ့ကုသိုလ်တွေကိုလည်းစုံအောင်လှုပ်ချင်းဒီလိုလည်းပြောလို့ရပါတယ်ပို့ပြီးတော့ထင်ရှားတာကတော့မလုပ်ဘူးသေးတဲ့တမထဝိပဿနာကုသိုလ်မျိုးဒါတွေကမိမိဘဝမှာမလုပ်ဘူးသေးတဲ့ကုသိုလ်တွေအဲဝိပဿနာလုပ်ဘူးတယ်ပဲထားတမထလုပ်ဘူးတယ်ပဲထားအာတမထငရုံးကထားပါတော့ဒီရောက်ဒီလောက်ဒီလောက်ဒီလောက်အားထုတ်တယ် နော်အာအာနမိတ်ကလေးတစ်ခုတင်တယ်ဒီကတော့ငါပို့ပြီးတော့ထင်အောင်ပို့ပြီးတော့အားကောင်းအားထုတ်မယ်ဆိုရင်ဇန်ရအောင်ထိအားထုတ်မယ်ဆိုရင်ဒါဇန်ဒီမရောက်သေးတဲ့ကုသိုလ်ဖြစ်တဲ့အတွက်ဆက်အားထုတ်ခြင်းဆက်အားထုတ်ဖို့ဆိုလိုတာဝိပဿနာအားထုတ်တယ်ဟိုတုန်းကတော့ငါတလနဲ့ပြန်လာတယ်ဘာညံစင်းမှမနာခဲ့ရဘူးဒီတစ်ခါကျတော့ညံစင်းရအောင်နောက်တစ်ခါကျတော့ဇန်ရင်တွေရအောင်အိမ်ပြန်လာလို့ရှိရင်ခြေချင်းပြန်လာခဲ့ပုံလေဇန်မပြန်လဲနော်ဒါကိုမလုပ်သေးတာတော့ဆက်လုပ်တာပဲအဲ့တော့ ဒီတစ်ခါပြီးနောက်တစ်ခါပူပူတိုးအောင်တိုးအောင်လှုပ်သွားတာကိုမလှုပ်သေးတဲ့ကုသိုလ်အထင်ရှားဆုံးကတော့မက်ကုသိုလ်တွေပေါ့ဟုတ်တော့မလားမက်တွေမဖြစ်ဘူးသေးဘူးတတန်တရာလုံးတစ်ခါမှမဖြစ်ဘူးတဲ့ကုသိုလ်ကမက်တတန်တရာလုံးမက်ကပါလဲတစ်ခါပဲကြာတယ်နှစ်ခါဖြစ်ရုံးထုံးတာမရှိဘူးမက်လျှော့တယ်ဆိုတာလည်းမရှိဘူးဒါတော့မက်ကုသိုလ်ထိရောက်အောင်သွားလို့ဆိုလို့တယ်နော်ကဲနောက်တစ်ခုဖတ်ဖြစ်ပြီးတော့ အေးအဲ့ဒါပြောတာနော်လောကီကုသိုလ်ကတော့ဘုရားတို့စာမာကိုမှဘာဝနာလို့သုံးတယ် develop လုပ်တာပြောတာ repeat it again and again and again you never stop until you attain နိဗ္ဗာန်ပေါ့လားမဲ့ညာရောက်သည်ဒီနိဗ္ဗာန်မြင်သည်ဒီဆက်လုပ်သွားမှာဆိုတော့ဦးဇင်းတို့ကုသိုလ်တွေလောကီကုသိုလ်ဆိုတာကလည်းနော်ဇန်တောင်မှယာပြီးမဝင်စားရင်အေးခဲသွားတာလျှော့သွားတာ ဒါကုသိုလ်တွေဆိုတာလည်းမလောက်ပါမြတ်လောက်လောက်တာဟောမလောက်တာကြာလို့ရှိရင်ကုသိုလ်သဘောလည်းမေ့တာပဲစိတ်တွေအေးတာပဲအကုသိုလ်ပြုကြတော့မြန်မြန်တက်ကူးတယ်ကုသိုလ်ပြုကြတော့နည်းနည်းလေးတက်တာတောင်တက်တယ်လို့မျိုးမမကြီးတက်တယ်လို့နည်းနည်းအကုသိုလ်ကြတာရှော့ကနေပဲတခါစစ်လိုက်ထိုးချတာခြေထောက်တောင်ကားစရာမလိုနော်တိတ်လွယ်တယ်ဘာဖြစ်လို့ကလွယ်လဲဒီဘွားတယ်မဟုတ်ဘူးတန်တရားစဆက်လိုက်ထိုးဆင်းလာတာကျုပ်တို့ကအဲ့ဒါကြောင့်မလို့ကျုပ်တို့ဆက်လိုက်ထိုးအဲ့ဒါပြောတာရေခဲစီးလွာစီးတယ်လို့ပဲဟလား အဲဒါကြောင့်အာကုသိုလ်လုပ်တဲ့ကသိမြန်တာဒါကြောင့် slide ထိုးစင်းတာကုသိုလ်ကြတော့ဖြည်းဖြည်းလေးတက်တာဘာဖြစ်လဲဟိုတုန်းကလည်းမလုပ်ဘူးအခုလည်းပြင်းပြင်းပဲနောင်လည်းဖြည်းဖြည်းပဲနေမှာပေါ့ဟုတ်လားဒါကြောင့်ကုသိုလ်ကြတော့နှိမ့်နှိမ့်တက်တယ်ဒါကြောင့်အဲ့ဒီကုသိုလ်နှိမ့်နေတဲ့ဟာတွေက power မရှိဘူးပါဝါမရှိတော့ပါဝါရှိအောင် तू solid ဖြစ်အောင်ပွားပွားပွားပွားအဲ့ဒါကိုပြောတာဘာဝေတိပွားများမယ်ပွားများမယ်ဆိုတော့ဒါကြောင့်အာတိပဲအဲ မက်ကုသိုလ်ရအောင်လုပ်ရမှာမက်ကုမရောက်မချင်းပွားလို့ပြောတာ develop လုပ်ပါလို့ပြောတာဒါတော့ဒီမိမိရှိဘွားကဖြစ်စေယခုဘွားမှာဖြစ်စေဖြစ်ပြီးတဲ့သမထပဲဖြစ်ဖြစ်ဝိပဿနာပဲဖြစ်ဖြစ်ဘယ်ကုသိုလ်မျိုးမဆိုဦးစွန်းတို့ရဲ့ logi level မှာရှိတဲ့ကုသိုလ်ဒီအထထအထထအထထမဉဏ်ပေါ်သီးသီးပွားမယ်မဉဏ်မရောက်မချင်းပွားမယ်အဲ့ဒီလိုပွားများမှသာလေဦးဇင်းတို့ကလောကုတ္တရာမြတ်ကိုရောက်မယ်သို့တော့ဦးဇင်းတို့ လောကုတ္တရာမြတ်ကိုရောက်ပြီဆိုတာနဲ့တပြိုင်တည်းတစ်ချက်တီးသော message သည် that's enough ဒါပဲတစ်ချက်ပဲနိဗ္ဗာန်ကိုတမ်းမြင်သွားပြီတမ်းမြင်လိုက်တဲ့အတွက်ကြောင့်မလို့တည်တည်ချာချာတိလိုက်တဲ့အချိန်ခါမှာသင်္ခါရဆိုတဲ့ဖြစ်ဖြစ်ကြီးဟာဒုက္ခပါလားဆိုတာမဖြစ်မဖြစ်တဲ့ငြိမ်တဲ့ဘက်ကိုရောက်တော့ရောက်ပြီးခဲ့ပြီးတဲ့နေခဲ့တဲ့ဟာကဘာဖြစ်သွားပြီလဲဒုက္ခမှန်သိပြီအဲ့ဒါပရိညေယခေါ်တယ်ဒုက္ခသစ္စာကိုပိုင်းခြား၍ သေးသေးချာချာသိတာခေါ်တော့ငါလို့မေးလားမာလားအေးရထလာတယ်မြင်လို့လို့မိကမိကမဟုတ်တော့ဘူးသေးသေးချာချာမြင်သွားပြီသူကိုယ်တိုင်မြင်တာဒါ self experience ပဲသူကိုယ်တိုင်သိတာသူများမေးစရာလိုသေးလားဒါတော့ knowledge first hand knowledge လို့ခေါ်ရတာသူကိုယ်တိုင်သိတော့ဘယ်သူမှလင်လို့မရတော့အဲ့ဒီတို့ကြောင့်မလို့နိဗ္ဗာန်ကိုမြင်လို့ဒုက္ခသစ္စာငြိမ်းတာအဲဒီသင်္ခါရဖြစ်ဖြစ်ကြီးရဲ့ဖြစ်ချင်းဖြစ်ချင်းမရှိတဲ့ဘက်ကိုရောက်တော့ဖြစ်ခဲ့တဲ့သဘောတည်ဆင်းရဲတယ်ဆိုတာသိတော့ဒုက္ခသစ္စာသိချာသိပြီးဒုက္ခသစ္စာကြီးကိုသိလိုက်တဲ့အချိန်ကမှဒုက္ခမှလည်းသိရလို့ရှင်သေးလား မလိုချင်တော့သမုဒိယဘာဖြစ်ပြီလဲပယ်ပြီတဲ့ကဲနိဗ္ဗာန်ကြတော့လောလောဆယ်မျက်မှောက်ပြုပြီဒါဘာဖြစ်လို့ပြုနေတယ်လဲဆိုတော့နောက်ကမေဃသစ္စာကပွားလိုက်လို့မပွားရင်ဖြစ်ပါမလားအဲ့ဒီတစ်ချက်သေးတော့ဒီသစ္စာလေးပါတစ်ကြိမ်နဲ့အဲ့လိုမြင်တာမြင်လိုက်ပြီဆိုလို့ရှင်တော့ဒုက္ခသစ္စာကိုသိချာသိသမုဒယသစ္စာပယ်ခြင်းတစ်ချက်ထက်နဲ့ပြီးနိုင်လို့မက်ဒီတစ်ချက်ပဲဖြစ်ဟုတ်ထုံးလာကြည့်တယ်ကျုပ်တို့တစ်ခါမှမဖြစ်သေးဘူးကျုပ်တို့မဖြစ်ဘူးသူခမရတို့တော့မသိဘူးဩ ဒါဆိုတော့အဖော်တွေပေါ်လာပဲဒါဆိုတော့လည်းဖြည်းဖြည်းပေါ့ဗျာကံကောင်းပြီပွားတယ်ပွားတယ်ဆိုတာဘယ်ကုသိုလ်ပွားတယ်လဲဆိုရင်လောကီကုသိုလ်ပွားပါလောကုတ္တရာကြတော့ပွားရုံထုံးစံမရှိဘူးတစ်ချက်ပဲဖြစ်တယ်ဒါကြောင့်မိမိတို့ဒီအဲ့ဒီတစ်ချက်ထီးသောမေကုသိုလ်ကိုမရောက်မချင်းကြိုးစားပွားများအားထုတ်နိုင်ကြပါစေကုန်သတည်း